ဒီနေ့သာသနာတော်တက်ကြတဲ့2558ခုနှစ်ကောဇာတက်ကြတဲ့1385ခုနှစ်တဘိုရဲလဇန်10ရက်2014ခုနှစ်ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့ထေရဝါဒဓမ္မအသင်းမှာလေ့လာသင်ကြားနေကြတဲ့အနတ္တလက္ခဏာသုတ်တံဖြစ်ပါတယ်ဒီနေ့သင်္ကန်းစာကို မစတင်မစတင်သေးခင်မှာခန္ဓာ၅ပါး ရှုမှတ်ပွားများတဲ့ဝိပဿနာလင်္ကာကြီးကိုရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်တုတ်တန်ရဲ့အနှစ်ချုပ်ဖြစ်ပါတယ်ယဟုတွင်မြီ တွင်မီခန္ဓာသည်လဲမြစ်ရှိကာလမတိထပဲခဏဖြစ်လည်းရဲ့ခဏပြည့်ဤဖြစ်ပြည့်နတံနေစေတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှင့်မပါဘူးပညာစေခုမျောထောက်ရှုသောသူတဘာအနိစ္စဒုက္ခနတ္တမှန်လစွာဤ ငါငါဥစ္စာငါလိပ်ပြာတို့ငါတခုမြမဟုတ်ကြသည်ဓမ္မတသက်ပါတကားသင်္ခါရနိအန္တာတိလေမြေရှိကာလမတိထခဏဖြစ်လေခဏပြည့်ဖြစ်ပြဏတံနေစေတံဖြင့်တရားမစဲလုံစင်းရဲ့ဤခိုင်မြဲကြောမှာနဲ့မဟုတ် ပညာစေခုမျောထောင်ရှုသောသူတဘာဝအနိစ္စဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မသစ်သက်ဘာတကဝိညာဉ်၆မြီခန္ဓာသည်လေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ ဖြစ်ဖြစ်နတံနေစေတံဖြင့်တရားမစဲလောဆင်းရဲ့ဤခိုင်မြဲကြောမှာနှမပါစေခုမျောထောက်ရှု၍သူတဘာဝအနေဆာနှင့်ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည် ဓမ္မာတတ္တပါဒကသာဓုသာဓုသာဓုဒီဆောင်ပုတ်လင်္ကာလေးတော့တပုတ်နဲ့တပုတ်ကလည်းခတ်စင်စင်လေးတွေပဲတစ်လုံးနှလုံးပဲကွဲတာဆိုတော့အားလုံးတပုတ်ရရင်အားလုံးရတာပါဟုတ်လားဒါလေးတော့နှုတ်ငုံဆောင်ထားဖို့ကောင်းတယ်အ ਨੇ ဆုံးမြန်မာလူလင်္ကာလေးကိုဆင်ခြင်နိုင်တယ်ဆိုရင်လည်းကိုယ့်အတွက်ဂျိုးများတာပေါ့ အနတ္တလက္ခဏာသုတ်ပါဠိတွေလို့မရရင်တောင်ဒီမြန်မာလင်္ကာလေးရဲ့ကြစ်လို့လဲလွယ်တယ်အဲတပုတ်ရရင်လည်းပဲကြံတဲ့လေးဘုတ်ကအကုန်ရပြီးသားလို့ဖြစ်နေတယ်ခေါင်းစဉ်လေးမျိုးကိုရတော့ကောင်းပြီဦးဇင်းတို့ဒီနေ့စာမျက်နှာ35ဒုက္ခမြည်ချောင်း၄ချက်အဲ့ဒါလေးကိုလေ့လာကြအောင်ဒါတော့ဒုက္ခမြည်ချောင်းဒုက္ခဘာကြောင့်ခေါ်တယ်လဲဆိုတော့ခေါ်ပုံခေါ်နည်းပါပဲအမှန်ကတော့ နာမည်ဘာကြောင့်ဒီလိုခေါ်သလဲ definition သဘောမျိုးဒါတော့မိမိတို့ဒီစကလုံးကအလုံးအကျွမ်းဝင်ပြီးသားဖြစ်သွားပြီအခုကတော့စာနစ်ပေနဲ့ပြည့်ပြည့်စုံစုံလေ့လာခြင်းပဲဖြစ်ပါတယ်အကြမ်းမြင့်ကတော့ဒုက္ခဆိုတာဆင်းရဲတယ်ကောင်းပြီဘယ်ပုံပဲနည်းဆင်းရဲတာလဲဆိုတော့သူ့ရဲ့သဘောလက္ခဏာပြထားတာ ပထမအကြောင်း၄ချက်ပြထားတယ်အဲ့ဒါလေးကိုအလုံးဖတ်ကြည့်အောင်တန်တာပဋ္ဌေနဒုက္ခဒုက္ခ ဝိပရိနာမဒုက္ခသင်္ခါရဒုက္ခဒုက္ခဒုက္ခမတ္ထေနဒုက္ခဝိတုကတ္တာဒုက္ခ ဒုက္ခပတိပဋိခေပထေနလင်္ကာလေးဆိုကြည့်အမြဲဘူပံအခန့်ခက်လဒုက္ခတရားပဲခွာဒုက္ခတဘာဝ အဲအဲ့ဒီနေရာလေးမှာအကိုဖြုတ်ပြီးမြည်ချောင်းလေးလို့လုပ်လိုက်အောင်အပေါ်နဲ့တူတော့မြည်ဒုက္ခမြည်ချောင်းလေးဒုက္ခမြည်တာဒုက္ခလို့ခေါ်တာအကြောင်း၄မျိုးရှိတယ်တဲ့အဲ့ဒါကိုပြောတာเนาะပထမအတုံးကလည်းပဲအနိစ္စမြည်ချောင်းလေးလို့ရေးခဲ့တယ်လို့ပေါ့အခုလဲဒုက္ခမြည်ချောင်းလေးအဲ့လိုလေးပြင်လိုက်ပါเนาะကောင်းပြီဒုက္ခမြည်တဲ့နံပါတ်1အဓိပ္ပာယ်တန်တာပဆိုတဲ့သဘောကပူပန္နာပြောတာ ဒါတော့သူပူပန်နာဆိုတော့ဘသူကလာပြီးတော့ပူပန်အောင်လှုပ်တာတော့ဆိုရင်ဒုက္ခ၃မျိုးပြထားတယ်ဒုက္ခဒုက္ခဝိပရိနာမဒုက္ခသင်္ခါရဒုက္ခဘယ်နှမျိုးလဲအဲ့ဒီ၃မျိုးပြောတာဒုက္ခဒုက္ခကအခုဖြစ်နေတဲ့တိတာမြင်တာတကယ်ဒုက္ခအစစ်ကိုဒုက္ခဒုက္ခလို့ခေါ်တယ်တကယ်ဒုက္ခဖြစ်နေတာနော်နာလို့ကျင်လို့ကြိုက်လို့ခဲလို့အော်ဟဲ့ပြီးတော့နေရတာဒုက္ခဒုက္ခလို့ခေါ်တယ် ဝိပရိနာမဒုက္ခဆိုတော့ရှိတုံးကောင်းတယ်မရှိတော့ပြောင်းသွားတာဒုက္ခရောက်တာပြောတာနော်ဥပမာအဖြစ်ချမ်းချမ်းသာသာပြည့်ပြည့်စုံစုံပျော်ပျော်ရွှင်ရွှင်ကောင်းတဲ့ဘက်ကတစိုက်ထားနော်မကောင်းတဲ့ဘက်ကတစိုက်ဥပမာပြောကြပါစို့လွယ်လွယ်ပဲစားကောင်းတောက်ရာတွေအမြဲတမ်းပြည့်ပြည့်စုံစုံကိုစားကျင်တာလေးတွေကိုစားနေရတဲ့အချိန်ရဲ့ဘာမှမရှိတော့တဲ့ငတ်ပြတ်နေတဲ့ဒုဗ္ဗခန္ဓရာကတ်ဆိုင်နေတဲ့အချိန်ရဲ့နှစ်ခုနှိုက်ရှင်ကြည့် ပြည့်ပြည့်စုံစုံစားနေရတဲ့အချိန်တုန်းကကောင်းခဲ့သမျှပြည့်စုံခဲ့သမျှတွေကမရှိတော့ဘူးဆိုလို့ရှိရင်ထိုကောင်းတာနဲ့ထပ်တူဘာဖြစ်လာလဲဒုက္ခရှိတယ်ဦးဇင်းတို့ရဲ့ Einstein ရဲ့ theory လေးကပါလဲ relativity မှာရှိတယ်လေသူရဲ့ statement လေးပါတယ်လေအင်္ဂလိပ်လိုဗမာလိုကတော့ဟုတ်လားအမ်အရာဝတ္ထုတိုင်းမှာနော်တက်ရောက်မှုတူတဲ့သူနဲ့ဆန့်ကျင်ပဲတက်ရောက်မှုရှိတယ်ဆိုတာ တက်ရောက်မှုတိုင်းမှာနော်သူနဲ့ဆန်းကျင်မဲ့တက်ရောက်မှုရှိတယ်ဆိုတော့အကုန်လုံးသုံးလို့ရတယ်ဒါပေမဲ့သူ့ကိုတော့ကိုးတာမဟုတ်ဘူးသူ့မတန်ခင်ဘုရားဖော်ပြီးသားလို့ပြောအောင်လို့အဲ့ဒါဝိပရိနာမဒုက္ခပြောတာနော်တက်ရောက်မှုတိုင်းမှာသူနဲ့ဆန့်ကျင်ဘက်အခြားတက်ရောက်မှုတစ်ခုတူညီတဲ့အားရှိတယ်အဲ့ဒါဟာချမ်းသာနဲ့ဆင်းရဲနှစ်ခုခွဲလိုက်နော်ချမ်းသာနေတဲ့အချိန်ပြည့်စုံနေတဲ့အချိန်သာယာနေတဲ့အချိန်ကတစ်ပိုင်းထားမချမ်းသာဘူးမပြည့်စုံဘူးဆင်းရဲနေရတဲ့အပိုင်းကတစ်ပိုင်း အဲ့ဒါတော့ချမ်းသာတဲ့အပိုင်းလေးကုံသွားလို့မရှိတော့ဘူးဆိုလို့ရှိရင်အဲ့ဒီဘက်ကချမ်းသာတယ်နဲ့အမျှဒီဘက်ကဆင်းရဲအဲ့ဒီထပ်တူရတာနော်ဒါတော့လူတွေကဘာပြောတယ်ငါငကိုတော့ငါဆိုရင်အခုချိန်လောက်ဆိုဘာတွေစားရတာအခုတော့မရှိတော့ဘူးဆိုတော့ဟောတော့ငါအကြီးကိုပြန်စိတ်ထဲကပေါ်ပြီးတော့အခုလက်ရှိရှိနေတာလဲစားလို့ရရလားဒါတော့ဟောတော့ငါချမ်းသာခဲ့သလောက်အခုဘာလဲပြန်ဆင်းရဲတယ်ပြောတာ30ဘိုးချမ်းသာခဲ့ရင်30ဘိုးဆင်းရဲတယ်ဘာဖြစ်လို့လဲ30တန်နဲ့ 10ချမ်းသာတဲ့သူကချမ်းသာကို10တိခံစားထားတာဟုတ်တယ်မဟုတ်လားမရှိတော့တဲ့အချိန်ကျတော့သူ10ကနေအောက်ကိုပြန်ဆင်းတော့အဲ minus 10ပြောတာဟုတ်တယ်စောစော plus 10နဲ့နော်အခုဘာဖြစ်သွားလဲ minus 10အောက်ကိုဆင်းသွားပြီအဲ့တော့ तू ကဘယ်လောက်တိခံလဲဆို10စာခံရတယ်အဲ့ဒါဝိပရိနာမဒုက္ခတဲ့နော်ဒါတော့ရှိနေတော့မှကောင်းတယ်ตายရတယ်ပြည့်စုံတယ်နော် ကိုနဲ့တွေ့ရတယ်နဲ့မိဘဆွေမျိုးမိတ်ဆွေသင်္ကချစ်သူမအကုန်လုံးဒီတိုင်းကောင်းတဲ့ဘက်ကရှိအေးကိုနဲ့တွေ့တဲ့အဲချစ်တဲ့တဲ့တဲ့ခင်တဲ့သူတွေမရှိတော့ဘူးဆိုရင်ကွဲကွာနေရပြီဆိုရင်ဘယ်လောက်ဆင်းရဲလဲဟုတ်တော့မလားဟဲ့လို့ဒါတော့ဒီဥပါဒံဆိုတာတခါတည်းမိမိရဲ့ဟိုကတ်တဲ့အလျောက်ဒုက္ခကကိုကိုပြန်ပေးတာနော်ဟိုမနေ့ကပဲစကားဆက်မိလို့ပြောရသေးတယ်အခု ကမ္ဘာအိုလံပစ်တွေလာတယ်ကမ္ဘာအိုလံပစ်တွေလာလို့ရှိရင် तू ကကြည့်တယ်လေကြည့်တဲ့အခါဆိုလို့ရှိရင်ဦးစမေးပါမယ်ပြိဿကောနော်အခုအမေရိကန်လည်းပါတဲ့အခါကျတော့အမေရိကန်အားကစားသမားတယောက်ကစားပြီဆိုလို့ရှိရင်စိတ်ထက်ဘယ်လိုခံစားရလဲဟမသူတို့ခဏခဏပို့လာမလဲပါသေးနဲ့မလဲပါသေးနဲ့ဟဲ့မလေးရပါသေးမလေးဒါလေးလုပ်ပါတော့ဘာဘာဖြစ်လဲစိတ်ထက်အဲ့လိုမပါဘူးလားအဲ့တော့ကြည့်ရတဲ့အခါကျရင်ထဲကဘယ်လိုနေလဲ မောတာပေါ့လှိုက်လှိုက်လှိုက်လှိုက်နဲ့ထိုင်ရင်လည်းအမလေးတခါတည်းသူ့လက်ပြီးသွားမှာပဲအမှတ်လည်းမရဘူးဆိုတော့စိတ်ကညစ်သွားပြန်ရဟောသူ့ကိုဒါဟာအမေရိကန်လည်းမဟုတ်ဘူးကိုဘာမှမဟုတ်အာကစားသမားတယောက်ဖြစ်နေကြည့်ဘာမှမဖြစ်ဘူးဒါပေမဲ့ကြည့်လိုက်တယ်ဆိုတာနဲ့အမေရိကန်နဲ့ဆိုတော့ကိုကအမေရိကန်နဲ့တော့ဟောအမေရိကန်အာကစားသမားနိုင်ချင်တာဟောဟုတ်တယ်မလားဟာအဲ့ဒါမျိုးအဲ့ဒါတော့အစွဲလေးပါတဲ့အခါကျရင်အစွဲပါတာနဲ့ယင်တဲ့ကဘာဖြစ်သွားပြီလဲ မောလာပြီးလှိုက်လာပြီးဟိုက်လာပြီးပင်ပန်းလာပြီးနော်တခါတည်းထိုင်ရနေတော့ကြက်သေးတယ်ခါနဲ့အမေလေးကြွသားတွေကိုတင်းဟိုမှာတခါတည်းလုံးမပြောဟောတော့ငါပြောတာကြားဘူးတယ်ဘလုံးပွဲသွားကြည့်တာအဲဒီတခါတယောက်သူပြောတာပါသူနောက်ကလူအားပေးအားပေးနေသူကဟောခတ်စေချင်တာဘလုံးကိုဟိုက်ခတ်နှုတ်လို့ကွာကန်းနှုတ်လို့ကွာဆိုပြောတော့ဟောလူကမကန်တော့သူကကန်တာရှိရလူကြောကြီးဘုံဆိုသွားကန်အားမရဘူးလေဟိုကန်စေချင်နေပြီလေသွင်းစေချင်နေပြီကို အဲ့တော့ခြေထောက်ကလှုပ်ရင်းလှုပ်ရင်းကနေအလှုပ်လို့ပြီးတော့ရှေ့ကလူကိုရှေ့ကလူကိုခြေထောက်ယူတော့ကြိုးယူသွားပြီးတော့ကန်မိတာဆိုတော့အစွဲလေအဲ့ဒါအဲ့လိုပဲစိတ်ထဲမှာ အစွဲလေးတစ်ခုဟာအခုကြည့်နော်ဒါအလွယ်ဆုံးပြောတာဩ TV ပေါ်မှာကြည့်တာတော့အစွဲလေးနဲ့ကြည့်တော့အေးအေးလေးအာကစားတိုင်းမကြည့်နိုင်ဘူးနော်အမေရိကန်နိုင်ပါစေနော်ဆုရပါစေဆုရလည်းရွှေပဲရပါစေဟောဒီလိုလောဘဖြစ်တာဒါတော့ကြည့်ဘာမှမရှိပဲအစွဲမရှိပဲကြည့်ကြည့်ပါ သူ့ကိုအမေရိကန်လို့လည်းမထားနဲ့အာဃာသသမားတယောက်တက်တက်ပဲထားအဲ့လိုကြည့်အာပြူအေးပေါ့လို့ဒါမဲ့ကိုကအဲ့ဒီအစွဲအဲ့ဒီဆက်ကကြာကြာမနေနဲ့တော်လည်းနေကြဟောဆက်ကဖြစ်လာပြန်ဟောအဲ့ဒါအစွဲရှိခြင်းနဲ့မရှိခြင်းပဲအလွယ်ဆုံးပြောတာဒါတော့ကောင်းပြီဒီအခုနကဝိပရိနာမဒုက္ခသဘောအဲ့ဒီသဘောပါပဲကောင်းတဲ့ဘက်တုန်းကစွဲခဲ့သလောက်အဲ့ဒီအစွဲဒီမရှိတော့ဘူးမပြည့်စုံတော့ဘူးဆင်းရဲပြီဆိုတဲ့အခါကျတော့ဘာဖြစ်တာလဲ minus အနေနဲ့ကိုယ့်ကိုဒုက္ခပေးတော့တာအဲ့ဒါဝိပရိနာမသဘောပဲဒါလွယ်လွယ်လေးပြောရင်တော့ရှီတုံးချမ်းသာတဲ့မရှိတော့ဆင်းရဲသွားတာဒါတော့ဝိပရိဆိုတာဖောက်ပြန်သွားတာပြောတာစောစောလေးကနဲ့အခုနဲ့မတူတော့ပြောင်းသွားပြီဆိုတော့ရှီခြင်းကနေမရှိကိုပြောင်းမယ်မရှိတာကနေအရှိကိုပြောင်းမယ်ဘယ်ပြောင်းမဲဖြစ်ဖြစ်နှစ်ခုလုံးကလောကရန်ကြီးပဲတာနှိမ့်စစ်တာပဲကိုကရှိတဲ့အချင်းကိုကောင်းတယ်ထင်တာအမှန်မဟုတ်ဘူးတာမန်ကြည့်ရင်ကောင်းတယ်ဒါပေမဲ့ရှိတဲ့ချိန်မှာ ဆင်ခြင်မှုမရှိရင်အဲ့ဒီမရှိသမျှတွေကအကုန်လုံးကကိုယ်ဒုက္ခပေးတယ်။သုံးဆွဲတတ်ရင်တော့ဆင်ခြင်တတ်ရင်တော့ကိုကအပြစ်ကို ကြိုပြီးတော့စဉ်းစားထားတဲ့သူကတက်တာလေ။နော်။အော်ငါတော့ကံပေးလို့ရလာပြန်ပြီ။ကိုစူးစမ်းလဲငါတို့စူးစမ်းတဲ့သူစူးစမ်းတဲ့အကျိုးတရားတွေတော့ငါတို့ရောက်လာတယ်။အေးသူရှိနေတုံးတယ်မကုံသေးသေးတော့ငါတို့သုံးရတာပေါ့။နော်အကြောင်းတစ်မျိုးမျိုးနဲ့မကုံသေးရင်သုံးရတာပဲ။ပစ္စည်းပစ္စယဆိုပါတော့နော်။ပစ္စည်းပစ္စယဆိုလဲရန်သူမျိုးကဘယ်နှပါလဲ။ ၅ပါးရှိတယ်လေဟုတ်လားယန္တိမျိုး၅ပါးဆိုတာလူရဲ့ယန္တိပြောတာမဟုတ်ပစ္စည်းယန္တိပြောတာနော် ပစ္စည်းတွေမှာစာမယန္တုလို့မသုံးဘူးအမှစာမတာဒါရဏလို့ပြောတာအေကိတာဒါရဏဆိုတာတို့ရှာဖွေထားတဲ့ပစ္စည်းတွေကကွာတဲ့မိတွေနဲ့လည်းဆက်ဆံနေတယ်တဲ့ဒါတော့ဆက်ဆံနေတယ်ဆိုတော့ဆိုလိုတာကပစ္စည်းကမိလောင်ရင်လည်းကုံဆိုတော့မိခါပစ္စည်းရဲ့ဘာဖြစ်နေလဲအေးအဲ့ဒီတော့ဒုတိယဆင်ဘွားအတိတ်ပဲပြောတာအမှန်ကတော့မဟုတ်ဘူးမိလည်းအချိန်မွေးလောင်နေတယ် ရေလည်းပါသွားနိုင်တယ်ပြောတာလေတွေတက်လည်းပြောင်းသွားနိုင်တယ်စသည်ဖြင့်ပေါ့နော်မင်းကလည်းတိမ်ဆဲသွားရင်ပါသွားနိုင်တယ်အမချစ်မနဲ့တက်တာတာဆိုသမီးဆိုအမွေခံတာဆိုသမီးဆိုကဖြုံးထီးရင်လည်းကုံသွားနိုင်တယ်ဆိုတော့ဒီပစ္စည်းတွေကိုကုံစရာပစ္စည်းစရာအကြောင်း၅မျိုးရှိတယ်နော်အဲ့ဒီ၅မျိုးကပစ္စည်းအတွက်ရန်သူပြောတာလူနဲ့မဆိုင်ဘူးအဲ့ဒါလည်းမှတ်အောင်သူရန်သူမျိုး၅ပါးဆိုတော့တခုဖြစ်ပြီဆိုရင်ဟိုဒီကောင်ကရန်သူမျိုး၅ပါးတဲ့ပါတယ်ဆိုတော့မှလူနဲ့မဆိုင်ဘူးတဲ့အဲ့အခုပြောတဲ့ရန်သူတွေကပစ္စည်းနဲ့ဆိုင်တာ ပစ္စည်းကိုလာပြီးကုံအောင်ပစ္စည်းအောင်ကုံခန်းအောင်လုပ်မဲ့သူနဲ့ဆန့်ကျင်မဲ့၅မျိုးရှိတယ်ပြောတာနော်အဲဒီတော့ကောင်းပြီဒါပါတော့နော်အဲဒုက္ခခုနကဝိပရိနာမဒုက္ခပြီးသင်္ခါရဒုက္ခတော့ဒါယုံ nant တရားတွေဖြစ်ချင်းပြစ်ချင်းကိုပြောတာဒါတော့ဒုက္ခ၃မျိုးကတဲ့အမြဲတစေပူပန်စေတတ်သောသဘောကြောင့်ဒုက္ခမြည်၏ဒါတော့ကောင်းပြီလူကိုနှိပ်စက်တတ်တဲ့ဒုက္ခ၃မျိုးရှိတယ် ဒုက္ခဒုက္ခဆိုတော့တကယ်အစစ်မှန်ဒုက္ခနဲ့လဲလူကိုပူပန်စေတအောင်စိတ်ကတိကအောက်ဖြစ်အောင်လို့ပြောကြပါစို့နော်စိတ်ပူနေရအောင်စိတ်အေးလေးနဲ့တခါတည်းနဲ့ငြိမ့်သွားပြီဆိုတာမရှိဘူးလူတွေမှာရှာလိုက်ပြီဆိုပါတော့ဗျာထားပါတော့နော်စားစရာအတွက်ဆန်နေရှာပြီးတော့အိမ်မှာလောင်ထားလိုက်တယ်အဲ့ဒီဆန်မကုန်မဲနေမလားမမကုန်ကုန်ရင်ရှားပြန်ရောတခါနော်ဒါတော့ကိုယ့်အိမ်မှာလိုလတ်လိုအပ်သမျှတွေကိုငွေပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ရှာထားကြတာကြီးပဲ ဒီတခါရှားပြီးရင်ပြီးရောလားဆိုတော့မပြီးဘူးတခါနောက်နဲ့ရှားနောက်နဲ့ရှားအောင်မသိမချင်းရှားအောင်ကဲမဆုံးဘူးလို့ပြောတာအဲ့တော့အဲ့ဒီဒုက္ခရနေရတဲ့လူကို နောက်တစ်ခါရှာအောင်မယ်ရှာအောင်မယ်ဆိုတော့ဟာလေစိတ်ကိုတစ်ထက်နဲ့ဖြစ်မနေဘူးလားဖြစ်နေတယ်ဥပမာထားပါတော့တောင်သူတွေဆိုကြပါစို့အခုတောင်သူတွေစောစောမိုးခေါင်တော့လဲမိုးခေါင်တဲ့အတွက်ဘာဖြစ်လဲအော်ဆက်ရတော့မှထွန်ရတော့မှထွန်လို့မရဘူးမှပတ်ကြအဲ့နေတယ် ဘာဖြစ်လဲစိတ်ကပူရတယ်စိုက်ပြီးပါပြီတဲ့နော်ဟာမိုးတွေကချပြီတခါတည်းမလိုတော့ဘူးဆိုတော့ချပြန်ပြီဆိုတော့လေအဲ့ချတာလည်းပူရပြန်ရောဘာဖြစ်လဲလဲရေမြုပ်သွားရင်အပင်လေးတွေသေးပြီလေဟုတ်တော့မလားရေမြုပ်သွားအပင်သေးပြီနတ်မင်းလေးတွေဆိုလည်းမလေးနတ်မင်းလေးတွေလှတော့ကြည့်ကောင်းတော့စင်းစင်းစိုးစိုးနဲ့ခါလောက်လဲရောက်လာမိုးတွေလည်းရွာချရေလည်းတခါတည်းဝက်သွားရအဲ့ဒီခင်ကြီးအကောင်လုံးရေနှွေးဖြောသလိုသေးသွားရပဲဟိုးကကာမတုတ်တန်းနဲ့မှမကြဘူးလားပုံနာကြီးလေ အဲသူစဘာကင်းလေးကိုချီပြီးမှတခါတည်းစိတ်ကူးတွေရင်ပြောနေတာဒီစဘာကင်းလေးရိတ်မဲ့သိမ့်မဲ့အဲစဘာသာပြောလို့ရတာခေါရမလည်းလှူအောင်မယ်နဲ့ပြီးလဲပြီးရောအစိတော်ဒီမြေကြီးကရေလဲရှန်လဲရောတခါတည်းအကုန်လုံးရေထဲမြောမြုပ်သွားလေတာဘုံသားကြီးပါဖြစ်သွားတယ်ထမကတာတသိကြတယ်အေးလေအဲ့တော့ဘာဖြစ်လဲဆိုပူရပြီလေခုကြည့်အဲ့တော့အဲ့ဒီလိုအပူလေးဆိုတာဟာကိုယ့်ရဲ့ဘဝရက်တည်ရေးအတွက်ပြည်စုံရေးအတွက်တာယာရေးအတွက်ကိုတခါတည်းနဲ့မပြီးဘူးလို့ပြောတာစားစရာအတွက်ရှားတော့လေဒီစားစရာ ဒီတနေ့စားလိုက်ပြီးလေကိုကလည်းနောက်တနေ့စားတော့စားပြန်ရော့စားပြန်ပြီဆိုတော့ရှားပြန်ရော့လေဆိုတော့အဲ့ဒါနဲ့ကြာကြာလိုက်တာပြောတာအဲ့တော့အဲ့ဒါလေးကလူကိုလူကိုဟိုတည်းလေးဖြစ်နေတာပူပန်မှုလေးဖြစ်နေတာစိတ်ကိုမအေးရဘူးဟောမသုံးဘူးလားဒါလေးကအေးသွားတယ်ဆိုတာမရှိဘူးလေအဲ့တော့ကောင်းပြီနာကျင်ကြက်ခဲမှုတွေတကယ်ဆင်းရဲဒုက္ခဖြစ်တာလဲလူပူပန်စေတတ်တယ်နော်အသက်အဟောင်းရှိတာမရှိတာဆိုတော့ကောင်းမကောင်းပြောင်းလဲခြင်းကလည်းလူကိုပူပန်စေတတ်တယ် အေးဒါပေမဲ့ဦးဇင်းတို့သင်္ခါရဒုက္ခကြတော့ဒုက္ခမှမသိဘူးသိလားဘယ်သိမလဲစိတ်တွေဖြစ်ပြီးတော့ပြောင်းသွားတယ်ရုပ်တွေလည်းဖြစ်ပြီးပြက်သွားတယ်စိတ်တွေလည်းဖြစ်ပြီးပြက်တယ်ဒီရုပ်ဒီနာတွေကတစ်စက်မှလည်းမစဲဘူးတခါတည်းမသေးမချင်းဟာလားမသေးမချင်းဆိုတာသေပြီးလည်းနောက်ပြန်ဆက်တာပါပဲအဲဘာလဲဧကတဏီလို့ခေါ်တယ်ဒီဘဝကလူအဖြစ်ကနေပြီးတော့ထားပါတော့တလိ္ဆာဖြစ်ခြင်းဖြစ်မဲ့နတ်ဖြစ်ခြင်းဖြစ်မဲ့လူပြန်ဖြစ်ခြင်းဖြစ်မဲ့ဟောဘက်ကိုဖြစ်တဲ့ဘဝအနေနဲ့ချားတယ်လို့ပြောပေမဲ့ ဒီဘက်ကသုတိဆိုတဲ့ဥပ္ပတိဘယ်ရောက်ပြီးတိုင်းဟိုဘက်ကဘာပြန်ဖြစ်လဲပရိသန္တိလေပြန်ပြီးတော့ဥပ္ပပြန်စတယ်လေဆိုတော့ဒါဟိုဘက်နဲ့ဒီဘက်ဒီတိုင်းကြည့်မယ်ဆိုရင်လူပုဂ္ဂိုလ်တ attva မကြည့်ဘဲနဲ့သွားနေတဲ့ယုံနာအတန်းကိုကြည့်မယ်ဆိုရင်ဒဏ္ဍာနဲ့လို့ပြောတာအဖြစ်ပြက်ကဒဏ္ဍာနဲ့ပဲတူတူပဲပြောတာဆိုတော့အဲ့ဒီဒဏ္ဍာနဲ့အတူတူပဲရှိနေတဲ့ယုံနာသင်္ကာရဖြစ်ပြက်ကိုဘုရားဒုက္ခတဲ့အဲ့ဝိပဿနာရှုတော့အဲ့ဒီဒုက္ခမြင်မှဒုက္ခမြင်တယ်လို့ခေါ်တာဒုက္ခလက္ခဏာကိုမြင်တယ်လို့ခေါ်တာ အဲ့ဒီမဟုတ်သေးဘဲနဲ့ကြံတဲ့နာလို့ကျင်လို့ဟိုဖြစ်တဲ့ဒုက္ခကတော့ဒါကတော့တရားထိုင်စရာမလိုပါဘူးဗျာဒီတိုင်းနေလဲနာမန်းတော့သိပါတယ်ဟုတ်လားနော်အဲ့တော့ကောင်းပြီဒုက္ခဒုက္ခဝိပရိနာမဒုက္ခသင်္ခါရဒုက္ခဆိုတော့ဒုက္ခ၃မျိုးတည်တဲ့တတ္တဝါတွေဘဝရပြီဆိုကြရတဲ့လို့လူကိုစိတ်ကိုပူပန်းပြီးတော့နေအောင်တလုံးလွှဲလွှဲနဲ့တော့အကြီးကြီးပူပန်းမယ်အခက်သေးသေးပူပန်းမယ်အလက်စားပူပန်းအဲ့လိုတစ်မျိုးမဟုတ်တစ်မျိုးနဲ့နှိမ့်စစ်နေလို့ဘာလို့ခေါ်လဲဒုက္ခလို့ခေါ်တယ်တဲ့ဒါဒုက္ခ ရောက်တဲ့အချိန်စဉ်းစားကြည့်ပေါ့နော်လူဟာအေးနေသလားပူနေသလားဆိုတာနော်အေးလေအေးနေမှတခါတည်းမှနှလုံးနေလားတခါအတုံနေမြန်တော့နှလုံးခုံလုံးမြန်လို့တော့ဘာဖြစ်သေးလဲနှလုံးယောဂဖြစ်သေးတာပူတာဘယ်လောက်ထိပူလဲဆိုတာဟုတ်တယ်အဲ့ဒါကိုပဲစာရီမာကစာရီရှိတော့ကသုံးတာကတော့ဘာလဲအဲရင်ခွဲနာကြသေးတယ်တဲ့အမှန်မဟုတ်ဘူးအပူဟတ်သေးတာဒီနှလုံးမှာကထားပါတော့နှလုံးသီးပွက်ဆိုတာကဝိဇ္ဇနု ဒီအဘိဓမ္မာယစက်ကတည်တယ်ပြောတာကိုဒါတော့ဒါတော့စိတ်ကဒီနှလုံးသွေးကိုသူ့ရဲ့ base ထားတာ heart heart base ကဒါသူ့ရဲ့စိတ်ကအခြေခံဒီမှာသွားတာဒါတော့ဒီတော့သူကနေပြီးတော့မှဒီစိတ်ရဲ့တရား base အဖြစ်နဲ့ထားတဲ့ကာရဒါတော့သူ့ကိုလာတည်နေတဲ့ထားပါတော့ဒီမှာခွက်ရှိတယ်အဲ့ဒီခွက်ထဲကိုလာပြီးတော့တန်ချောင်းပူပူကြီးထက်လိုက်ဒီရေပါဖြစ်မလဲပူသွားမယ်လေဒါဆင်ရှင်လေးပဲ ဆိုတော့ဒေါသဆိုတဲ့အပူကိုနှလုံးထဲကိုထည့်လိုက်ရင်ဒီနှလုံးသွေးပါဖြစ်ပြီလေအဲ့ဒီမှာထပြီး explode ဖြစ်တာအဲ့ဒါနှလုံးကွဲတယ်ဆိုတာဒါပဲနှလုံးကြီးကကွဲတာတော့မဟုတ်အမှန်ကဒီတောကကများလွန်းတဲ့အခါအဲ့ဒီတောကအကြောင်းမလို့နှလုံးသွေးတွေရဲ့လေပတ်ပုံတွေဘာတွေညာတွေအကုန်လုံးပြတ်ထွက်သွားတာပြောတာနော်လျှက်စစ်အားတွေတစ်ခါတလေများရင်မိသီးတွေပါဖြစ်လေအေးအဲ့ဒါပဲလေကျွန်တော်သူ့ရဲ့ခန္ဓာနဲ့ဘုရိတ်ပို့ထားပါတော့နော်ဝက်အားကို ကြော်သွားပြီဆိုရင်ဒီမိသီးဟာကျွန်းသလိုနှလုံးကလည်းဒုက္ခနဲ့အားထက်ကြော်လာပြီဆိုရင်ဘာဖြစ်လဲသေပဲဒါပဲရှိတယ်ကျွန်းတာပဲသူလဲဒါနှလုံးကမိသီးနဲ့တူတယ်ဒါတော့အဲ့ဒီလိုမျိုးသောကရောက်ပြီးတော့သေတာတွေဟာပစ္စည်းဥစ္စာဆုံးလို့လည်းသေတယ်လူတွေသေလို့လည်းသေတယ်အာလင်ဆုံးလို့ဒါဆုံးလို့မရဆုံးလို့ပစ္စည်းဥစ္စာဆုံးလို့ ਨੇ ဖြစ်ခဲ့တဲ့ဘဝတွေနည်းရောလားဟုတ်တယ်မဟုတ်လားဒါတော့အဲ့ဓာတွေဟာမိမိတို့ဒီဘဝတန်တရားထဲမှာဘယ်ဘဝကိုရရเนาะဒုက္ခတွေရှိတယ်တဲ့ အဲ့ဒီတော့ဒုက္ခတစ်မျိုးမဟုတ်တစ်မျိုးဟာအမြဲတမ်းနှိမ့်စင်တယ်အဲ့ဒီဟာတွေကိုမြင်အောင်လို့ဝိပဿနာရှုတဲ့အခါကျတော့အမြင်ဆုံးဖြစ်တဲ့သင်္ခါရဒုက္ခနော်ဒါကိုမြင်မှဒီဘဝဒီသဘောတွေကိုမြင်မှသာလျှင်ဒုက္ခလက္ခဏာကိုမြင်တယ်လို့ခေါ်ပါတယ်ဒုတိယဒုက္ခအမြည်ကြောင်းကဒုက္ခမတ်ထေနဒုက္ခသဘော၃မျိုးတို့နဲ့အဘောက၃မျိုးပြောတာနော်အမြဲစစ်ဆန်နေသည့်အတွက်အခမ်းရခက်သောကြောင့်လဲဒုက္ခမြည်ပြောချင်တာကတတ္တဝါတွေဘဝတစ်ခုရပြီဆိုရင်အဘောကဒုက္ခ၃မျိုးနဲ့ကိုယ်ဘဝနဲ့တခါတည်းမဖြစ်သွားပြီလေ တွဲရက်ဒါကျွဲလက်စမဲနော်ဘဝရှိရင်ဒုက္ခဖြစ်တယ်ဆိုတော့ဘဝသွားနေသေး၍ဘာပါနေမှာလဲဒုက္ခကိုဖက်ချမ်းခဲ့လို့မရဘူးလို့ပြောတာဘာဖြစ်လို့လဲဆိုရင်ဘဝတစ်ခုရဲ့အခြေခံကဘာလဲယုံနဲ့နာအဲ့ဒီယုံနဲ့နာကိုပဲเนาะဖြစ်လိုက်ပြက်လိုက်ဖြစ်ပြီဆိုကြတဲ့ကတည်းကအဲ့ဒီဖြစ်ပြတာကိုပဲလဲဘာလဲကဲစပြီလေကြည့်ဦးဇင်းတို့ရဲ့ ဟောဒီခန္ဓာကိုယ်ကိုတိဆောက်ထားတဲ့ main ingredient နှစ်ခုရှိတယ်ရုပ်ရဲ့နာမ်ရဲ့ရုပ်ရဲ့တက်တန်းကလည်းဖြစ်တည်ပြစ်ပဲနာမ်တက်တန်းကလည်းဖြစ်တည်ပြစ်ဆိုတော့အဲ့ဖြစ်တည်ပြစ်တို့လိုပြောကြဆိုဖြစ်ပြစ်ဒီသဘောနဲ့ तू ကတက်တန်းလေးတစ်ခုစီတစ်ခုစီဒီလိုသွားနေတာသွားနေတဲ့ခါကျတော့သူ့ရဲ့တက်တန်းကလည်းအမတန်တိုတော့တဲ့ခဏတစ်ခုပဲရှိတယ်ဆိုတော့ဒါလေးနဲ့ तू ကအသက်ရှင်တယ်လို့ခေါ်တဲ့တတ္တဝါတစ်ခုဖြစ်နေတာဆိုတော့ရုပ်ပဲရှိရှိနာမ်ပဲရှိရှိဖြစ်ပြက်ကမရှိဘူးလားရှိတယ်ကဲ ဖြစ်ဖြစ်ရှိခဲ့ပြီဆိုရင်ဘာပါလာပြီလဲကဲဒုက္ခနဲ့ဘဝခွဲလို့ရရလားဒါကြောင့်မလို့ဘဝတည်ပဲဒုက္ခဒုက္ခတည်ပဲဒါနဲ့မြခင်ဗျားတို့ချမ်းသာလိုက်တာလည်းပြောရုံနဲ့ကဲကိုယ့်ရဲ့ရှိနေတဲ့မူရင်း base ကဒုက္ခပဲရှိတယ်အဲ့ဒီပုံမှာဘဝတည်ထားတာဘဝဆိုတာခေါ်တာပဲရှိတယ်တကယ်ရှိရပါလဲဒုက္ခဒုက္ခဦးဇင်းတို့ကုဘသာကိုစိတ်ချမ်းသာအောင်လို့ဒုက္ခလေးတွေက စိတ်ကလေးကနေစိတ်ကူးပြီးတော့ထဲ့ယူရတဲ့အထက်ဒါတကယ်အစစ်မရှိဘူးဒါကြောင့်မလို့ကြံတဲ့ဟာတွေကိုခုနတော့ကပြောမို့လားဝိပရိနာမဒုက္ခဆိုတာရှိတော့ကကောင်းတယ်လေကဲမကောင်းလားရှိတယ်ရအောင်ရှိကျင်တဲ့အတွက်ရှားကြရတယ်ရှားတဲ့အတွက်ရတယ်ရတဲ့အတွက်စိတ်ထဲမှာရတဲ့အတွက်မပြောဘူးလားအဲ့ဒီအချိန်ကလေးကိုမိမိတို့ကချမ်းသာတယ်လို့ပြောတာကိုလိုချင်တာလေးပြည့်စုံရင်ချမ်းသာတယ်ကျမ်းမာရေးလေးပြည့်စုံရင်ချမ်းသာတယ် ကိုယ်နဲ့သဘောမျှတဲ့သူတွေချင်းပေါင်းအသင်းရနေကြရရင်ချမ်းသာတယ်ကဲဒီပစ္စည်းဒီလူဒီပုဂ္ဂိုလ်ဒီတတ္တဝါဒီအရာဝတ္ထုတွေကပျောက်ခြင်းပြစ်ခြင်းကွဲခြင်းပြိုခြင်းလဲခြင်းဆိုတဲ့သဘောကမရှိဘူးလားရှိတာပဲကဲအခုနပစ္စည်းရမယ့်အကြောင်းတစ်ပါးပါနဲ့ကြုံပြီဆိုတဲ့ခါကျတော့ဟောရှိနေတဲ့အချိန်တုန်းကသဘောကျသလောက်နှစ်သက်သလောက်ချက်ကန်သလောက်မရှိတော့ဘူးဆိုတဲ့အချိန်ကျတော့ခံရပြီလေအဲ့ဒီမှာခံရတော့တာအဲအဲ့တော့ကောင်းပြီ ဒီဟာတွေကဦးဇင်းတို့ရှိနေတဲ့အချိန်ကလေးကိုပဲဦးဇင်းတို့ကအေးပြောလိုက်တာတာယာလိုက်တာကောင်းလိုက်တာမွန်လိုက်တာနဲ့ဆိုပေမဲ့အဲ့ဒီဘက်ကအတက်ရှိသလောက်အောက်ကိုအဆင်းကြတယ်လည်းအဲ့ဒီလောက်ပဲပြန်နှက်သွားတယ်အဲ့ဒီဘက်ကဆွဲတာပြင်းသလောက်ဒီဘက်ကဒုက္ခလည်းပြင်းပြင်းခံရတယ်ဒါကြောင့်ဝိပရိနာမဆိုတာအမှန်ကသူကကောင်းနေတဲ့အချိန်လေးကိုပြောတာဒါပေမဲ့မရှိတော့တဲ့အခါကုံသွားတဲ့အခါဆုံးသွားတဲ့အခါပျောက်သွားတဲ့အခါကျရင်အာခံပြီးတော့အဲ့ဒီမှာလိမ့်လို့ဆိုတော့ ဟမ်မင်းတို့ပဲစောစောကချမ်းသာတယ်ဆိုဒါတော့အခုကြတော့မင်းတို့ကအခုငိုကြီးရည်ကြီးနဲ့ဟာမကောင်းတော့ဘူးဆင်းရဲပါရဲ့ပူလာကြီးရဲ့လောင်လာကြီးရဲ့ဒုက္ခများလာကြီးနဲ့ဖြစ်တယ်ဆိုလို့ရှိရင်ရှင်းနေနောက်နဲ့ညီသေးလားမညီရင်ဘာဖြစ်သွားပြီလဲပြောင်းလဲသွားပြီဖောက်ပြန်သွားပြီပြောအဲ့ဒါဝိပရိနာမအဲ့ဒါကိုပြောချင်တာမှန်ကန်တဲ့တန်တိဒုက္ခဆိုရင်ငြိမ့်နေရမှာပေါ့ဟုတ်တယ်မို့လားဒါကြောင့်မလို့ဦးဇင်းတို့လောကီဒုက္ခတွေကိုပြောတဲ့အခါမှာလောကုတ္တရာဒုက္ခနဲ့အပြိဒံ음 ငြိမ်းချင်းနဲ့မတူတဲ့အတွက်တွေကိုအဲ့ဒါတွေကိုရှင်းရှင်းပြီးတော့ပြောတာလောကုတ္တရာတန်တိဒုက္ခဆိုတဲ့သဘောရောက်တော့ပြည့်ချင်းလည်းမရှိဘူးဖြစ်ချင်းလည်းမရှိဘူးဆုံးချင်းလည်းမရှိဘူးမုန်းစရာလည်းမရှိဘူးပူတာလည်းမရှိဘူးအေးတာလည်းမရှိဘူးနှိမ့်တာလည်းမရှိဘူးမျက်နှာလည်းမရှိဘူးသူ့ရဲ့သဘာဝကိုမှဓာတ်အဖြစ်ပဲရှိတယ်ဓာတ်ဆိုတော့ရှာလို့ရသေးလားမရတော့အဲ့ဒါပြောတာကောင်းပြီနောက်ထပ်သွားစို့နော်ဘဝကပြောမယ်ဆိုရင်ဒုက္ခနဲ့ဆက်ဆံနေလို့ဒါဒုက္ခလို့ခေါ်ပါတယ်ပြီးတော့ ဒုက္ခဝိထုကတာဒုက္ခသဘော၃မျိုးတို့၏တရားဖြစ်သောကြောင့်လည်းဒုက္ခမြည်၏ကောင်းပြီဟိုဒုက္ခဝိထု၃မျိုးဆိုတာအပေါ်နံပါတ်၁ကိုပဲပြောတာဒုက္ခ၃မျိုးကဘယ်မှာဖြစ်တယ်လဲဆိုရင်ကိုယ်ခန္ဓာမှာဖြစ်တာကိုယ်ဘဝမှာဖြစ်တာဟုတ်တော့မလားတက်တုံးကြီးတွေမှာဒီလိုစပွဲကြီးတွေမှာဖြစ်ရလားမရှိဘူး तू တက်မဲ့တယ်သူတို့သူတို့ဒုက္ခဖြစ်တယ်ဆိုတာမရှိဘူးဒါတော့ဖြစ်တယ်ဆိုတဲ့နေရာမှာလည်းပဲသူဒုက္ခအတိုင်းတာ तू သိတယ်ကိုဒုက္ခအတိုင်းတာကိုသိတယ်ဆိုတော့ကိုဖြစ်နေတဲ့ပြဿနာဘယ်မှာရှိလဲဆိုတော့ ကိုယ်ခန္ဓာကိုယ်မှာရှိတယ်ဆိုရင်ဒုက္ခတွေဘယ်မှာတည်ခန္ဓာကိုယ်မှာတည်ဒါပဲဒီနေ့ယုံနေနာမှာတည်ဆိုတော့ဒုက္ခသုံးမျိုးရဲ့ဘာကြီးလဲဆိုတော့ဘုဒ္ဓယုံကြီးဒုက္ခတွေဒီဘက်လာစုတာဆိုတော့ရှိသမျှဒုက္ခဒီမှာအကုန်စုနေတယ်အဲ့ဒီလိုဒုက္ခကြီးရဲ့စုစည်းရာဘုဒ္ဓယုံကြီးဖြစ်တဲ့အတွက်ကြောင့်လဲဒုက္ခဝိတုကတာဒုက္ခလို့ခေါ်ပါတယ်တဲ့နောက်ဒုက္ခပဋိခေပတ္ထေနဒါကတော့စောစောလေးကပြောပြီး လူတွေဟာပြည်စုံသားရချမ်းသာကြွယ်ဝနေတဲ့ခြင်းတုန်းကတော့ကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာလို့မိမိတို့ကစောစောတသသနဲ့ဖြစ်ခဲ့တာတွေကအဆုံးလဲရောက်တော့တကယ်ရှိရလားမရှိတော့ဘူးဟေးဒါတွေမဟုတ်ဘူးငါတို့စောစောထင်တာမှားတယ်ကမှားတယ်ကဆိုပြီးတော့အကုန်လုံးအကုန်လုံးဘာခေါ်လဲပယ်ပယ်ပြီးတော့အမိုက်တောင်းနဲ့ထက်လိုက်ရတာပြောတာဒါကြောင့်ဒုက္ခလို့ယုံနံတွေကနော်ဘဝပဲပြောပြောယုံနံပဲပြောပြောအဲ့ဒါတွေကိုစောစောချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်ဆိုတာဟာတခါတည်းဦးဇင်းမှတ်မိသေးတယ်နော် အာဦးဇင်းတို့နဲ့တည်တဲ့ကလေးမလေးဒီအိမ်မှာနည်းနည်းသူကပြောရဆိုရဆိုဆုံးမှခက်တာတခါနဲ့နေတာထိုင်တာလဲစကောလက်ကောနော်ဟာတခါနဲ့ဝတ္တစားတယ်လဲတမျိုးဟာစားပြီဆိုလို့ရှင်လဲအစင်ချင်းမရှိဘူးအဲ့တော့ဓမ္မကြီးကပြောတယ်ဦးဇင်းနဲ့ဦးဇင်းသူကတော့ငယ်လေးဆိုတော့ဟိုတင်ပြောတာပေါ့ဦးဇင်းညီမလေးဆုံးမသားမောင်ဘာဖြစ်တယ်ညာဖြစ်တယ်ငငယ်လေးပါအဲ့တုန်းကတော့ high school တောင်မရောက်ကြသေးပါဘူးဟာဦးဇင်းဟိုလိုပြောဒီလိုပြောဆုံးမသူကဘာပြောတယ်လဲဆိုကျန်တဲ့ကြည့်တယ်အမလေးမိတို့ကသူကသမီးတို့ကသမီးတို့ကနော်အိမ်လည်းပျော်ဆိုင်လည်းကုန်နော်ပျော်ရင်လည်းအဆုံးပဲဆိုတော့သူက သူ့ဘဝကြီးကို तू ကအမတန်ကောင်းတယ်ဆိုတဲ့အကြောင်းကိုပြောတာအခုယောက်ျားတွေရကလေးတွေလည်းမွေးတော့ဒုက္ခနာကဟိုယောဂဖြစ်ဒီယောဂဖြစ်နေတော့အဲဦးဇံပြန်ပြောမိတို့ကစားရင်လည်းကုန်အိမ်လည်းပြောအဲ့ဒါဆိုတော့ तू ကတခုခုဖြစ်ပြီဆိုဦးဇင်းချလန်းလန်းပြီးတော့ဖုံးစစ်တယ်လေပြောရမယ်ဆိုရင်လူက तू ကကောင်းဆက်လိမ့်လာလောက်တာ तू ဒုက္ခသက်တာအောင်လို့ဒါတော့အေးနေငယ်ပြောတော့နေငယ်တော့ကပြောတဲ့စကားမှတ်မိတယ်မဟုတ်လားမိတို့ကဘာဖြစ်တယ်လဲညာဖြစ်တယ်လဲဆိုတော့အဲ့ဒီခန္ဓာရှိသေးလားလို့အဲ့လိုမာတာရှိသေးလားအဲ့လိုရောစားနိုင်သေးလား အဲ့ဒီလူကအခုဟိုလိုလှုပ်သေးရလားဆိုတော့အခုတော့ယောက်ျားနဲ့ကလေးနဲ့စီးပွားနဲ့အလုံးနဲ့ဆိုတော့ဘာမှကိုမိရဆိုတာဟနိုင်တော့ဘူးနော်အခုကျတော့ဒုက္ခကြီးဖြစ်နေပြီနော်အဲ့တော့ဘဝကအချိန်တန်တော့သူ့ကိုဘာပြန်ပြောသွားလဲဒုက္ခလို့ပြန်ပြောသွားတာခန္ဓာနဲ့သူ့ကိုလေသူ့နာမည်ခေါ်ပြီးတော့အေးမိတို့ထင်တယ်လို့မဟုတ်ဘူးတို့ကတော့ဆင်းရဲမှာပဲဆင်းရဲမှာပဲဆိုတာပြောတာပြောတာ ဆင်းရဲပါပဲနော်ဟောတော့ကတော့စားတာတွေတောက်တာတွေပြောတာပါတာငငယ်မဟုတ်လား56 16အရွယ်တွေဆိုတော့နော်ခါတဲ့စက်ကွက်လက်ကွက်အရွယ်တွေပေါ့ဗျာဟောပြောမရတိပြောမရတယ်အခုကျတော့အရွယ်တွေလည်းရောက်ကုန်ပြီကလေးတွေလည်းဖြစ်ကုန်ပြီဆိုတော့အခုနမီးတို့ကလည်းမရှိတော့ဘူးလေမီးတို့ဟောက်တော့ပါတယ်မီးကပူတာဟုတ်စောစောပြောသလိုပဲတန်တပတ်လေပူတဲ့ဟာပဲရတယ်ဆိုတော့အဲ့ဒါပြောတာစောစောလေးတုန်းကဟုတ်တယ်အောင်ထင်တုန်းကတော့ကိုကိုကိုလက်မလေးထောင်းလောင်ထောင်းလောင်လေးပြောတာလေဒါပေမဲ့အဲ့ဒါလိုပြောရင်ပြောရင်ပြောရင်ငါဟိုဒီလက်မရအောက်ကိုကြကြလဲသွားတော့တာဘာဖြစ်သွားလဲ ထောင်သေးလား minus တွေပဲလာတယ်ဒါတော့အဲ့ဒီလိုပြောတာကိုကဲဖတ်ကြည့်စမ်းဒုဒတွေထင်မှတ်နေတဲ့ဆိုတာပြန်ဖတ်ခင်ဗျားတို့အဲ့ဒါသူကတော့လူကပါဇက်ကပြောတော့ तू ကထောက်ခံရလား မှားတယ်တဲ့နင်တို့ပြောတာမှားတယ်မဟုတ်ဘူးတဲ့ဘာလို့နေရလဲသူကိုယ်တိုင်ပြန်အဖြေထုတ်ပြနေတာအရွယ်ရောက်တဲ့ခါကျတော့ကဲကိုသဘောရပါသေးလားအေးအဲ့ဒါကိုပဲဒါကြောင့်မလို့ဘဝနဲ့ဒုက္ခဟာ तू ကခန္ဓာကိုယ်ကနေပြီးတော့ပြန်တရားပြောတယ်ဆိုတာအဲ့ဒါကိုပြောတာဒါကြောင့်ဒုက္ခပဋိခေပတ်ထင်တာဒုက္ခဆိုတာဦးဇင်းတို့ရဲ့ဘွဲကအတ္တသဘောကြောင့်ထင်တာဟုတ်တော့မလားဦးဇင်းတို့မှာတဏှာအတ္တရှိတယ်မာနအတ္တရှိတယ်ဒိဋ္ဌိအတ္တရှိတယ်ဒီဒိဋ္ဌိအတ္တတက်ကာယကြီးကတအားဖုံးထားတဲ့ခါကျတော့ ကို့ဘွားကြီးကဘယ်တော့မှမအိုတော့မလို့မနာတော့မလို့မကွဲတော့မကွာတော့မလို့ဒီဟာကြီးတသက်မတ်တဲ့နေမလို့မြဲတယ်ဆိုတဲ့နှိစ္စဇွဲလေးကြောင့်လက်မလေးတစ်ထောင်ထောင်နေနေတာတိတ်မထောင်လိုက်ရပါဘူးအခုဆို30လဲကြော်ရင်သူလဲလဲသွားတာပဲနော်ဘာထောင်းလိုက်ရလဲကျန်တဲ့ဘဝပါလဲဒုက္ခကဲ30အထက်ကဟိုဘက်ကဖြက်ဖြက်လက်လက်သွားလာနေသေးလို့ဒုက္ခပဲထားပါအောင်နော်ဒီကြားထဲမှာလည်းပဲလူဘဝဆိုတာစာမွေးတွေဖြစ်ရဟာဘာတွေဖြစ်ရညာတွေဖြစ်ရဟာဘိုက်နာတာခေါင်းနာတွေတော့မရှိဘူးလားဖြစ်လာပြီလေဒါတော့ ကိုဘွားကိုပြောသလိုလက်မလေးထောင်ဒုက္ခလို့ပြောစရာရှိသေးလားမဟုတ်ဘူးအဲ့ဒီခန္ဓာကိုယ်ကသူ့အရှိတိုင်းအရင်တိုင်းပြန်ပြောတာဒါကြောင့်မလို့လူတွေပြောနေတဲ့ဒုက္ခဒုက္ခဆိုတာမဟုတ်ဘူးဆိုပြီးတော့ तू ကပြန်ပြန်ပယ်လိုက်တာအဲ့ဒါတော့တကယ်အရှိကဒုက္ခပဲတဲ့အဲ့ဒီလိုမျိုးပြောသလိုနေလို့လည်းပဲဘာလို့ခေါ်လဲဒုက္ခလို့ခေါ်ပါတယ်ဒါဒုက္ခမြေကြောင်း၄ပါးကိုကြိုက်တဲ့အတိတ်ပဲနဲ့မှတ်ထားပေါ့နော်နောက်တစ်ခုနောက်ဒုက္ခမြေကြောင်းလေးကိုဖတ်ကြည့်ကြအောင်ဆိုဒုက္ခမြေကြောင်းနောက်တနည်းပေါ့နော်ဒုက္ခဘယဒုက္ခံဘယထေန အင်းဒါလည်းပြောတာကြားဘူးလိမ့်မယ်နော်အနိစ္စခယထိနာဒုက္ခဘယထိနာဒုက္ခကြောက်ဖွယ်ကောင်းတယ်ဆိုတာကတော့စဉ်းစားကြည့်လေဒုက္ခရောက်เสียတွေ့ပြီဆိုရင်ပျော်เสียကောင်းတာချစ်เสียကောင်းတာ စွဲမဲ့เสียကောင်းတာရှိရလားမရှိဘူးလူတွေစိတ်ထဲမှာတုံလုံးခြောက်ချသွားတာနော်တုံလုံးခြောက်ချသွားတာဥပမာထားပါတော့လူတယောက်ကဓမ္မန်သွားရိုက်တယ်နော်ဓမ္မန်သွားရိုက်တယ်အဲ့ဒါကကင်းစာတော်၎င်း HIV virus ပိုးတော်လာကောင်းဒီနှစ်ခုတွေ့ရိုက်တယ်ဆိုလို့ရှိရင်ဓမ္မဖလင်ထဲကနေအဖြစ်မထွက်သေးခင်ဘာလုပ်နေလဲမလီဖះဖះဖះ positive ကလေးများလာပါစေအဲ့လိုမဟုတ်ဘူးလား positive ကလေးလာရင်ကောင်းပါပဲမဟုတ်ဘူးလားဟောခင်ဗျားတို့အမြဲတမ်း positive ပါ positive ပါနဲ့ပြောတာလေယောဂကျတော့ positive မဖြစ်ချင်ဘူးလားခင်ဗျားတို့ကဘာပြောလဲစမ်း I'm positive I'm positive နဲ့လေဆေးလုံးရောက်ရောက်ဆေးရုံလည်းရောက်ရောက် positive တွေပျောက်သွားတာဦးဇင်းကလာခဲ့ positive ဆိုတဲ့ဆေးရုံပို့ချင်တာအဲ့ဒီလိုဆေးရုံမှာတော့ positive ဆိုရင်ဘာဖြစ်ပြီလဲသေပြီးသွားရောဒီ positive တမအေးအဲ့ဒါကြောင့်ကြောက်စရာကောင်းတယ်ကိုယောဂကြီးအဖြစ်ထွက်မှာအသံတောင်ဘာဖြစ်လာဓမ္မမနဲ့ဖြစ်နေပြီကဲအဲ့ဒါကြောင့်ဒုက္ခမှရင်ကြောက်စရာကောင်းတယ်တဲ့ဘယ်ဒုက္ခမှချစ်စရာဇွဲလန့်စရာ မရှိဘူးလို့ပြောတာဒါကြောင့်ဒုက္ခဆိုတဲ့အဓိပ္ပာယ်ဒီလူကိုဘလူသေးရမြ6လတ်နေတယ်လို့ပဲကြောက်စရာကောင်းတယ်လေစဉ်းစားကြည့်ပေါ့ဒုက္ခနဲ့ပတ်သက်ဘူးမှမတွေ့ကြအတန်တောင်းမကြခြင်းတကယ်ခံစားဖို့မပြောနဲ့နော်ဒါကိုပြောတာကဲနောက်တစ်ခုဖတ်ကြည့်အောင်ဆိုဒုက္ခ2မျိုးတဲ့နော် အားဖြင့်နှစ်မျိုးရှိဒုက္ခံဘယတင် ပါတယ်ဟုတ်ပြီဦးဇင်းတို့စောစောပါဠိထဲမှာမြတ်စွာဘုရားမေးတယ်မို့လားပင်စဝကိင်္ဂကိုယံပနာနေဆံနော်ဒုက္ခံဝါဒံဒုက္ခံဝါတိနော်ယဟန်เนี่ยပြန်ဖြေတယ်ဒုက္ခံဗန္တိနော်ဗမာလိုပြောမယ်ဆိုလို့ရှင်တော့အာအကျင်မမြဲတဲ့သဘောတရားရှိဤတဲ့နော်ထိုမမြဲတဲ့သဘောတရားဟာကောင်းသလားမကောင်းဘူးလားလို့ပြောတာလူတွေစိတ်ထဲမှာမြဲခြင်းနဲ့တီးခြင်းနဲ့သာဝရနေခြင်းနဲ့ဒါပေမဲ့သဘာဝကမြဲလား ကဲအဲ့ဒီမမြဲဘူးဆိုတဲ့သဘောတရားနဲ့တိဆောက်ထားတဲ့ဟောဒီခန္ဓာကြီးကကောင်းတာမကောင်းဘူးလားလို့မေးတာအဲမကောင်းပါဗျာဒီနေရာမှာဒုက္ခဆိုတော့နာရာကျင်နာဒီဒုက္ခဒုက္ခဆိုတဲ့တကယ်ဆင်းရဲဒုက္ခကြီးနဲ့သွားပြီးတော့ခေါင်းထဲမှာမြင်နေမှာဆိုလို့မဟုတ်ဘူးဒီနေရာမှာသဘာဝကိုပြောတာနော်ဘယ်အရာမဆိုးလို့ပြောတာဒီနေရာမှာရဆိုတာသူကပြောမယ်ဆိုလို့ရှိရင်တော့အကျင်အရာဝတ္ထုသည်လို့အဲ့ဒီလိုစကလုံးသုံးနေဆိုရင်ဘယ်သူ့ကိုမှတတ်တတ်မှမှခေါင်းတတ်မပြောရင်အားလုံးဆိုင်တယ်လို့ပြောတာ အားလုံးနဲ့ဆိုင်တယ်ဒါတော့သူတို့သိပ္ပံတွေမှာပြောတာတော့ဒါ nature တစ်ခုကိုပြောချင်တာဒီသဘာဝကြီးတစ်ခုလုံးကြီးဆိုတော့တက်ရှိပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ဖြစ်တတ္တဝါတွေကမြဲခြင်းနဲ့ဒါပေမဲ့တက်ရှိရောတက်မဲ့ရောကမြဲလားမမြဲဘူးအဲ့ဒီမမြဲတဲ့ဟာကိုပြောတာမမြဲတဲ့သဘောတရားရှိရင်တဲ့ဘယ်ဟာအရာမှမကောင်းဘူးလို့ပြောတာဒါတော့မြတ်စွာဘုရားမေးတယ်ယံပနာနိစ္စံဒုက္ခဝါဒဒုက္ခဝါဒမမြဲတဲ့အရာဒီကောင်းသလားမကောင်းဘူးလားဆိုတော့ ဒီပြန်ဖြေတဲ့ရဟန်းတွေကလည်းသောတာပန်လည်းဖြစ်သူတို့ကိုယ်တိုင်လည်းတကယ်ဒုက္ခသစ္စာနားလည်ပြီးသားဆိုတော့ဒုက္ခံပန်းတွေမကောင်းပါဖေဟာဒါကအဖြေจิตထားလို့ပြောတာမဟုတ်ဘူးเนาะသူတို့ကဗမာပြည်ကဇံပွဲဖြစ်လို့จิตဖြေတာမဟုတ်ဘူးသူတို့ကတိဖြေဖြေတာဒါเนาะจิตဖြေမဟုတ်ဘူးတိဖြေဒါတော့ကောင်းပြီအပေါ်မှာဒုက္ခနှမျိုးရှိတယ်ပထမတစ်မျိုးကဒုက္ခသည်ခံနိုင်ဖို့ခက်ခဲသောသီးခံဖို့ခက်ခဲသော ခါသီးပြင်းထန်သောမကောင်းသည့်ဆင်းရဲဒုက္ခကတစ်မျိုးဒါကနာကျင်တဲ့ကက်ခဲမှုပြောတာနော်နာကျင်တဲ့ကက်ခဲမှုဆိုတော့ဆေးရုံတွေသွားရင်တွေ့မှာပဲတချို့ဟာတွေကတခါတည်းနာလွန်းလို့ကိုမှအော်ဒီ patient เนี่ยမခံနိုင်တော့မခံနိုင်တဲ့ခါကျတော့အဲ့ဒီဟိုဘက်ကနာရဒံကိုဒီဘက်ကနေပြီးတော့နည်းနည်းလေးတက်တာအောင်လို့လူတွေကဘယ်လိုလုပ်လဲဆိုတော့អော်ကြတာမဟုတ်လားអော်လိုက်လို့ရှိရင်ဟိုဘက်ကခံရတာလေးကဒီဘက်ကអော်တဲ့စိတ်နဲ့ဟိုဘက်ကခံရတာလေးကနည်းနည်းလေးစိတ်က အပူကနှစ်ခုဖြစ်သွားတော့နည်းနည်းလေးရှင်းဖိန်သွားတော့ဟိုဘက်ကအပူကနည်းနည်းသက်သာသွားတယ်ဘာမှမអော်ပဲမညီးပဲနဲ့ဆိုရင်ပိုးခံရတယ်လို့စိတ်ကထင်တော့ညီးရင်ညီးမညီးရင်អော်တာပဲဒါမှမလူနူနာတယ်မတွေ့ဘူးလားလို့ခုညင်းကြီးတယ်ချတယ်ပဲဆိုတော့နော်နာလာပြီးဆိုတော့လည်းညီးလာတယ်နော်အေးယောဂါရှိတဲ့လူကနာရင်ညီးတယ်လို့အပူရှိတဲ့လူကလည်းပူရင်ညီးတာပဲဟုတ်တယ်မဟုတ်လားကိုမြတ်ဒုက္ခပူဆိုတင်ပြင်းနေချာ တပြင်းချရတာနည်းနည်းများလာတော့ပါဇက်ကအတန်ထွက်လာထွက်လာတော့ဘေးကတီးဟုတ်လားအဲ့လိုမဟုတ်လားဒါတော့အဲ့ဒီသဘောပြောတာဒါတော့ကောင်းပြီဒီနေရာမှာတော့ထားကြပါစို့နာကျင်ကြက်ခဲမှုဆင်းရဲဝေဒနာဒုက္ခဖြစ်ပြီဟေ့ခန္ဓာကိုယ်မှာဖြစ်ပြီဆိုလို့ရှိရင်အဲ့ဒီဖြစ်တဲ့ဒါခံမှုခက်တယ်တဲ့ဒါခါဒီလေမှာနာတဲ့အခါမှာနော်နာတဲ့အတိုင်းတာရဲ့အနေအမြင်ကိုဒါဆရာဝန်တွေက1 to 10ဘယ်နှလောက်နာတယ်လဲလို့ကိုကချက်ပြလို့ရတာနာပုံနာနည်းကိုသကလုံးနဲ့နော်ထုတ်ဖို့ပြောစမ်းဆိုလို့ရှိရင်ပြောတတ်ရလား ပြောလို့ကိုမရဘူးပြောလို့ကိုမရဘူးဘလို့ဥပမာနဲ့ပြောရမှန်းကိုမသိဘူးဟုတ်ဥပမာပြောရင်လည်းကိုဖြစ်နေတဲ့ခံစားမှုကိုနားမလည်ပဲနဲ့ဥပမာပဲသွားနားလည်ခြင်းနားလည်မှာဒါကြောင့်အဲ့ဒီလိုမျိုးဥပမာစကားလုံးကိုရှာမရလောက်အောင်နာကျင်ပြီးဟေးဆိုလို့ရှိရင်ခါသီးတယ်လို့ခေါ်တယ်ခါသီးတယ်ဆိုတာအပြင်းထန်ဆုံးကိုပြောတာအဲ့ဒီလိုမျိုးခါသီးပြင်းထန်သောမကောင်းသည့်ဆင်းရဲဒုက္ခကတမျိုးဒါတကယ်ကိုဒါ physically pain ပြောတာနော်ခန္ဓာကိုယ်ကြီးမှာကိုနာနေတဲ့ဒုက္ခဒုက္ခမျိုးဒါကအဲ့ဒီလို မျိုးကဒုက္ခတစ်မျိုးနောက်ကြောက်ဖွယ်ကောင်းလို့လက်မခံခြင်းစရာမကြိုက်ခြင်းစရာမုန်းစရာမကောင်းသောအရာဖြစ်လို့ဒါကခံစားမှုဘိုင်းကပြောတယ်ဒီဘက်ကကြည့်နေတာနော်ကောင်းပြီဆေးရုံမှာနာလွန်းလို့ဆေးရုံပဲဖြစ်ဘယ်နေရာပဲဖြစ်ပေါ့ဗျာနာကျင်လွန်းလို့ကြိုက်နေတယ်ခဲနေတယ်အော်နေတယ်ကြည့်လိုက်တော့လားသူ့ရဲ့ဘလောက်ခံစားရတယ်လဲဆိုတာကိုမြင်တာနဲ့တောင်ကိုကခံစားလို့ရတယ်ဆိုပါတော့အဲ့ဒါယူမဲ့ယူမလားမေးကြည့်ရင်ဘယ်သူမှမယူခြင်း ဒါတော့အဲ့ဒီနာကျင်တဲ့သဘောတရားကြီးကိုကိုကမကြိုက်ဘူးမလိုချင်ဘူးလက်မခံနိုင်ဘူးမုန်းတယ်မရှိလေကောင်းလေဒါမျိုးကြတော့အဲ့ဒါကြောင့်မလို့နော်လက်ခံခြင်းစရာမရှိဘူးချစ်ခြင်းစရာလက်ခံခြင်းစရာနော်ယူခြင်းစရာမရှိတဲ့အတွက်ကြောင့်မလို့လည်းပဲသူ့ရဲ့သဘောတရားကြီးကိုမှနှိမ့်ဆက်တတ်လို့ကျန်တဲ့ပုံကိုယ်တည်းလိုချင်လားမလိုချင်အဲ့လိုမလိုချင်စရာကောင်းလို့လည်းဒုက္ခလို့ခေါ်ပါတယ်တဲ့ပထမဒုက္ခကခံရတဲ့ဒုက္ခနော် အဲ့ဒီခံနေတာကြီးကိုကိုယ်တိုင်မဲ့ခံခံသူတို့ဘာပဲခန္ဓာဖြစ်ဖြစ်အဲ့ဒီဟာမျိုးကြီးမင်းလိုချင်သေးသလားမင်းစိတ်ထဲမှာကြိုက်တာလားလိုချင်သလားလို့မေးရင်ဘသူမှလိုချင်တယ်မပြောကြိုက်တယ်မပြောဘူးဘယ်လိုပြောမလဲမကြိုက်ဘူးမလိုချင်ဘူးမလေးရှုံးခါခါပြီးတော့မှဝက်လိုက်မဲ့ကောင်းခါလိုက်မဲ့ကောင်းဟုတ်တော့မဟုတ်လားအဲ့ဒီလိုမျိုးခေါင်းတွေတစ်ခါခါနဲ့ညင်းစရာဖြစ်လွယ်လဲပဲဒုက္ခလို့ခေါ်ပါတယ်တဲ့ဒါကြောင့်မလို့ဒီနေရာမှာဒီဒုက္ခံဘယထင်တာဆိုတာကကောင်းပြီဟောဒီဥစဉ်တို့အခုဟောဒီခန္ဓာကိုယ်ထဲမှာတိဆောက်ထားတဲ့ ဒီခန္ဓာကိုယ်ရဲ့တိဆောက်မှုဟာအဲ့ဒီအနိုင်ဆုံးလေးနော်တန်းလေးပေါ့လူတွေမှာရှိနေတဲ့ခေါင်းပေါ်တန်းလေးလောက်ခန္ဓာကိုယ်မှာသွားတဲ့ဟာကိုရွရွကလေးသွားတယ်တိတဲ့အဆင့်ကနေပြီးတော့မှပါဇက်ထဲကနေအာကုံအော်ပြီးနာလွန်းလို့အော်ဟက်ပြီးတော့လေချောင်းအတန်ကုံအော်ပြီးနာတဲ့အဆင့်လောက်ထိအောင်ဒုက္ခမျိုးစုံသည်ဘယ်မှာရှိဒီမှာရှိတယ်မဖြစ်သေးတာပဲရှိတယ် မဖြစ်နိုင်တာမရှိဘူးဟုတ်တယ်မဟုတ်လားအဲ့ဒါနားစေခြင်းလို့ဒါတော့ဒုက္ခတွေကအလုံးပဲမှာရှိတယ်လဲဆိုဒီမှာပဲရှိတာမဖြစ်သေးတာပဲရှိတာမဖြစ်နိုင်တာမရှိဘူးဒါကိုမှတ်တာအဲ့ဒီလိုမျိုးเนาะသဘောပေါက်ထားရင်ကိုကဆင်ခြင်ထားရင်နှလုံးသွင်းထားရင်ဘာပဲပြောပြောเนาะမိမိတို့ရဲ့ပရိယတ်တိစာပေအသည့်เนาะဆင်ခြင်ညာအသည့်ကလေးကတကယ်ဖြစ်တဲ့ချိန်ကျရင်ဩငါတို့เนาะလေ့လာခဲ့ကြတာနားခဲ့ကြတာ နားထောင်ခဲ့ကြတာမှတ်ခဲ့ကြတာတက်ခဲ့ကြတာတွေကအော်ဟုတ်တာပဲဆရာတော်တွေဟောတာဘုရားဟောတာတွေမှန်သားပဲဆိုတော့တကယ်ဖြစ်တဲ့အချိန်ကျရင်ကိုကစိတ်လွတ်ကိုလွတ်ကြီးတရားလွတ်လွတ်ငှက်တောင်ကျွတ်တယ်လို့မျိုးကြီးဘာအထင်အကွက်မှမရှိဘဲနဲ့အော်ဟာငှက်ဟာဘယ်သူမှချော်လို့မရဖြောင်းပြလို့မရပြောလို့မရအဲ့ဒါလိုကြီးလူကလှိမ့်ငါနဲ့မေဗရာပြာလူမဖြစ်တော့ဘဲနဲ့နှလုံးကလေးသွင်းပြီးတော့မိမိဒုက္ခကလေးကိုပဲအော်ငါခန္ဓာငါတရားပြပြီစောစောလေးကပြောတယ်ဒုက္ခပဋိက္ခပဋ္ဌိနာ ငါတို့ငငယ်တို့ကကောင်းတဲ့ချမ်းသာတယ်ဆိုတာကထင်ရပဲရှိတာအခုတော့ဒုက္ခတော့ငါ့ကိုအစစ်အတိုင်းကိုပြနေပြီလုံးဝကိုလိန်တာဟိုဖုံးထားကာတာဘာမှမပါဘူးအစစ်လုံးဝအစစ်100%အစစ်ကိုပြနေတာပဲမြတ်စွာဘုရားဒုက္ခတွေ့ရင်လဲဆင်ခြင်းမှာနှလုံးသွင်းမလို့ဓမ္မတဏညာမှာပါတယ်လေဟုတ်တယ်မို့လားဒုက္ခတွေ့ရင်လဲဆင်ခြင်းမှာဆိုတော့ရှောင်ပြေးလို့ပါရဲ့လားမပါဘူးမြတ်စွာဘုရားဆင်ခြင်းလို့ကိုပြောတာတရားမဲ့တရားစောစောကဆင်ခြင်းထားနာရမဲ့တရားစောစောကဆင်ခြင်းထားနော်အိုရမဲ့တရားစောစောကဆင်ခြင်းထား ဆိုလိုတာပြေးတွေ့ထားစစ်ကူးနဲ့တွေ့ထားနေလို့ပြောတာနော် suppose you are going to die now ဟာဘာသာပုတ်ကြီးနေမလို့စမ်းမှန်းနဲ့ဟုတ်တယ်မဟုတ်လားအသံတော်မကြားခြင်းဒါပေမဲ့မြတ်စွာဘုရားတော့မဟုတ်ဘူးအဲ့ဒါကိုဆင်ခြင်လို့ပြောတာနော်ဒါကြောင့်မိုးကုတ်ဆရာတော်ကြီးဟာဗါတယ်လေကောင်းရင်ကပ်ပြီးတော့အဲ့ဒီမှာထားကောင်းရင်မှာကပ်ထားနမိတ်မရှိနမိတ်ရှိတယ်အဲ့ဒါနော်အဲ့ဒီနမိတ်ကလေးကကောင်းတယ်ဘာဖြစ်လို့လဲကိုယ်ခဏခဏသတိပေးလို့ ကတ်တာထားကောင်းရင်ပါနော်အဲ့ဒါဘုရားဟောတာ ਨੇ အကြိုက်ပဲဒါတော့အဲ့ဒီလိုဖြစ်တဲ့ခါကျတော့တကယ်ဖြစ်ပြီဆိုတဲ့ခါကျရင်မိမိကိုယ်ကိုမိမိကနော်ပြောရမယ်ဆိုရင် you save yourself ကိုယ့်ဘာသာကိုတခါတည်းကယ်ပြီးသားဖြစ်သွားတာဟုတ်တယ်မလားဘသူတွေလာပါဦးဟဲ့ညာပါဦးဟဲ့နဲ့နော်နားတဲ့လူတွေကြည့်ဦးစင်းရကိုအခုတော့ဆုံးသွားပြီဆိုတော့တင်ပြောအောင်မယ်ဆူမကဲမျိုးမကဲနော်၆ရက်ကြီးမှနေတယ်နောက်တော့ယောဂဖြစ်လို့ဆိုပြီးတော့အရှင်ပိုင်းစေုံတင်တာသူယောဂနာလွန်းတဲ့ခါကျတော့ ဆရာမတွေကလက်လက်နဲ့ချောင်းလဲဂရင်တိုင်ချီခြေထောက်နဲ့ချောင်းလဲဂရင်တိုင်ခြေကလည်းကျိုးတွေနဲ့ချီထားတော့တာလေအဲ့လိုပြောတော့ဦးစင်းနဲ့ရောက်သွားတဲ့ခါကျတော့တိုင်တယ်တိုင်တော့ဘလို့တိုင်လဲဆိုတော့ဟာမနေ့ကလာတော့ငါတို့ဒီတိုင်ဒီနေ့တော့ကျိုးတွေနဲ့ပါလားဆိုတော့သူကမင်းပါကိုဘာလို့ချီရတယ်လဲဆိုတော့ဘာလို့ချီရမလဲတဲ့ဟိုဘာလို့ချီရမလဲဆိုတာမမေးသေးဘူးဒါပေမဲ့ရှင်ဘုရားတို့ဗျာဒီပြင်မတခြားမထင်ပါနဲ့သူနာပြုတ်တယောက်ကတခါတည်းလက်သေးနဲ့ထိုးတာရင်ဝထိုးမိလို့တဲ့တခါတည်းသူကမသိဘူးသူကလည်းသူရုံးကန်ပြီးတော့တခါလှုပ်တော့ကမျက်လုံးနဲ့လည်းကောင်းမကောင်းမမြင်တော့ဘူးလေ အဲ့ဒါနဲ့တော့အဲ့လိုလိုဖြစ်လာတာဒါတော့ဘာဖြစ်လာလဲဆိုတော့သူ့ကိုပြုစုတဲ့သူပဲပြုစုတယ်လို့မမြင်တော့ကျန်တဲ့လူဘာမြင်အောင်ပါလဲဘာမှမမြင်တော့ဒုက္ခဒုက္ခတည်ဘသူ့ကိုဖြစ်စေလဲဒုက္ခဒုက္ခတော့မဖြစ်စေဒုက္ခဒေါသဖြစ်စေတာဒေါသဒေါမနတောင်ဖြစ်စေတယ်ဆိုတော့အရာရာကိုကြီးစုဆိုတာမသိတော့နော်မသိတော့အဲ့ဒါတော့ဘာဖြစ်လဲဆိုဆုံးအစွန်တိနှိမ့်ဆက်လာတဲ့ခါကျတော့ तू လည်းပဲထင်မိထင်ရနော်တတိတွေလွတ် နော်ဖြစ်လာတာဘုန်းကြီးတပါးဟောငါဒီလိုစဉ်းညံ့မယ်ဆိုတာတော့မရှိတော့ဘူးနော်တင်ငန်းဝက်လက်လို့ဒါတွေ automatically ပါလာတယ်မြတ်မထဲနဲ့ခင်ဗျမဆုံးရင်တော့အခုနပြောလို့ပဲအဲ့ဒါတွေဖြစ်မှာဒါကြောင့်ကိုကမိမိတို့ဒီစောစောကတည်းကရလာတဲ့ဒွန်တွဲပြီးဘဝနဲ့တို့ကတွဲပါလာတယ်ဆိုတာကိုစောစောတည်းဖြစ်တတ်တယ်နော်မဖြစ်သေးတာပဲရှိတယ်မဖြစ်နေတာမရှိဘူးလို့ဆင်ခြင်ထားရင်နားတဲ့အချိန်ကျတော့ကိုယ်စိတ်ကလေးနဲ့ကိုယ်ကိုယ်တတိကလေးနဲ့ကိုယ်ကိုယ့်ရဲ့ဆင်ခြင်မှုလေးနဲ့ဆိုရင်ဘသူအတွက်မှလည်းဒုက္ခမဖြစ်တော့ဘူးဘသူအတွက်မှလည်းရှိတာတဲ့အပိုဒုက္ခမပေးတော့ဘူးအခုကျတော့ ဒီလောက်ထင်းရသိမ်းရခဲ့တဲ့လူနာမျိုးသူနာပြီးတော့ပြုစုချင်မအောင်မလားအလှဲ့တောင်းမကြချင်အဲ့ဒါအဲ့နာအဲ့ခန်းတွေကိုနော်အဲ့ဒါကြည့်လေကျန်တဲ့လူတွေလည်းပြောမရဆရာဝန်တွေလည်းပြောမရဖြစ်လာအဲ့တော့အိမ်မှာအဲ့လိုလူဖြစ်လာပြီဆိုရင်ကိုယ်အိမ်ကလူတွေဟိုလူမကျင်းတဲ့ဒီလူမကျင်းတဲ့ဆရာဝန်မကျင်းတဲ့သူနာပြုမကျင်းတဲ့ဖြစ်မလာဘူးလားနာရင်အဲ့ဒါဟာမိမိတို့အတွက်ပိုးပြီးတော့မှမိမိဒီဟုသောအကြောင်းကြောင့်တခါဘေးလဲဟောဘာခေါ်မလဲမိသားစုကိုလည်းပူစေသေးတယ်အဲ့ဒီပြန်မှမှ ဘေးကကုတဲ့တာတဲ့ဆရာဝန်တွေလည်းဒုက္ခပေးသေးတယ်ကိုဒုက္ခသူများပါပုတ်ပေးတာအဲ့ဒါလိုမျိုးမဟုတ်အောင်ကိုဒုက္ခကိုကိုနေရာလေးနဲ့ကိုကိုနေရာဖြစ်တဲ့နေရာလေးမှာပဲဆုံးပြောက်ငြိမ်သွားအောင်စောစောကနေဆင်ခြင်ထားပါလို့ပြောတာကိုခံရတက်တာတယ်ဒီချိန်ကျမှဘယ်သူမှဘယ်သူကဘယ်သူကမှမကယ်နိုင်ဘူးဒါကြောင့်နော်သူ့ကိုလည်းငါမပိုင်ငါကိုလည်းသူမပိုင်ဘယ်သူကမှဘယ်သူမပိုင်နော်ကိုကိုသောမှကိုမပိုင်အချိန်အချိန်တိုင်းကသူဖြစ်ချင်းသူလိုဖြစ် ကိုဖြစ်ခြင်းတို့လို့မဖြစ်ဥစ္စာကတော့လဲလူကိုပြစ်လူကတော့လဲဥစ္စာကိုဖြစ်အမြဲမရှိအနိစ္စဆင်းရဲဤဒုက္ခအစိုးမရအနတ္တတရားတို့ပါတကားတဲ့ဒီဘင်းဒီဘင်းဆရာတော်ဘုရားကြီးကဆိုထားတာမကောင်းဘူးလားအလွတ်ကျက်ထားအောင်ကျက်ထားရတာနော်အဲကြောင့်ဟိုကို့ဘဝမှာအဲ့လိုလေးတွေရှိထားတာဟာတကယ်ဖြစ်တဲ့ချင်းကြိုင်ဆင်ခြင်ဖို့နှလုံးသွင်းဖို့လို့ပြောတာဒါကြောင့်အဲ့ဒီလိုမျိုးဖြစ်တတ်တဲ့သဘာဝကြီးတွေကကို့မှာရှိတယ်ဆိုတော့ ရှိနေတယ်ဆိုကြတဲ့ကတည်းကကိုယ်စိတ်ထဲမှာဟောကြောက်စရာကြီးပါလားနဲ့ဖြစ်မသွားဘူးလားဖြစ်တယ်စိတ်ထဲမှာအဲ့လိုဖြစ်တယ်အဲဒါကြောင့်တကယ်ဖြစ်တဲ့ယောဂါတွေဆင်းရဲဒုက္ခတွေဆိုတာမဖြစ်သေးတာပဲရှိတယ်မဖြစ်နိုင်တာ မရှိဘူးအဲ့ဒီလိုမျိုးသဘာဝကိုယ်ခန္ဓာကိုယ်ထဲမှာရှိတဲ့အတွက်ကြောက်ဖွယ်ကောင်းသောကြောင့်ဘာလဲမြည်လဲအေးအဲ့ဒါဆိုလိုတာကအဲ့ဒီသဘောတရားကြီးကိုယ်မှာရှိနေတာကိုကြိုက်သလားမကြိုက်ဘူးလားလို့မေးတာ gain ကြိုက်ရလား အဲမကြိုက်ဘူးလို့ပြောတာတဲ့တဲ့ပြောရင်တော့ဟိုစကလုံးကဒီယန္နိဆန်ယံပနာနိဆန်ဒုက္ခဝါဒဒုက္ခဝါတိဆိုတော့ဒုက္ခဆိုတော့ဒလုံးနေဒုက္ခဆိုတဲ့စကလုံးတွေကရှေ့မှာရှိနေတော့တခါတလေကျရင် language barrier ကဖြစ်နေတယ်ဒီစကလုံးတွေကနေ language တစ်ခုကကိုနားလည်ရမယ်ရိုးရိုးအယတာစကလုံးနဲ့မတူတဲ့အခါကျတော့ကိုထင်တဲ့စကလုံးတွေရောက်ရောက်သွားလို့ရှင်လိုရင်းအတိတ်ပဲမိပါမလားမမိဘူးအမှန်ပြောချင်တာကဒုက္ခဒုက္ခဆိုတာဒီနေရာမှာကောင်းတယ်မကောင်းဘူးတနည်းကြိုက်တယ်မကြိုက်ဘူးပြောတာ မမြဲတဲ့သဘောတရားကိုမေးလိုက်မယ်လေကဲမင်းတို့ကြိုက်သလားမကြိုက်ဘူးလားလို့ဒီလိုမေးတာပဲမကြိုက်ပါဘူးဗျာမကောင်းပါဘူးလို့ပြောတာဆိုတော့မကောင်းပင်ပဲဘယ်မှာရှိခန္ဓာမှာရှိနေတယ်ဒါတော့ခန္ဓာမှာရှိဆိုတော့မြားပဲလှည့်သွားလဲကိုယ်ခန္ဓာဒီကိုကြည့်ရတော့မှာနော်ကောင်းပြီအေးကွာမင်းတို့ကတော့မကြိုက်တာမင်းတို့ခန္ဓာအဲ့ဒီအဖြစ်အပျက်နဲ့ဒုက္ခကြီးနဲ့တွဲဆောက်ထားတာကြီးကိုပဲမင်းတို့ကငါကိုငါခန္ဓာငါဥစ္စာလို့စွဲနေကြတာဆိုတော့ဩ ငါတို့ကဒီဆွဲကြောင့်ဒါကြီးဖြစ်နေတာပါလားလို့စိတ်ကလေးကညှို့ပြီးတော့မှအဲ့ဒီလိုမျိုးရောက်သွားတာဒါကြောင့်ကောင်းပြီမြတ်စွာဘုရားအဲ့ဒီလိုအဲ့ဒါကြောင့်မေးပါတယ်ဒီနေရာမှာဒုက္ခဝတ္တဒုက္ခဆိုတာကမေးတာအတိဘယ်ကကောင်းတယ်မကောင်းဘူးဓာတ်ထက်ဖြောင်းဖြောင်းပြောရရင်ကြိုက်စရာကောင်းသလားမကောင်းဘူးလားလို့ပြောတာကြိုက်သလားမကြိုက်ဘူးလားလို့မေးတာ ਨੇ အတူတူပါเนาะဒါကြောင့်စာတွေမှာတစ်ခါတလေကြရင်အဲဒီဗမာလိုဗမာပြန်တာ ਨੇ သူတို့ရှိတဲ့ပါဠိစာပေတွေက တခါတလေကြာနည်းနည်းလေးအလံဝေးနေတာရှိတယ်အလံဝေးနေနားလဲတဲ့သူကမထီတော့ဘူးအဲ့ဒီအတိတ်ပဲ။နော်ဒါတော့မြတ်စွာဘုရားပြောခြင်းတဲ့ခါကမာစီဆရာတော်ဘုရားကြီးအဲ့ဒါကိုဟိုဒုက္ခဝါချမ်းသာအဲဒီမမြဲတဲ့သဘောတရားကိုချမ်းသာလို့ခေါ်မလားဆင်းရဲလို့ခေါ်မလားဆိုတော့အဲစကလုံးကဒုက္ခပန်းနေဆိုတော့ဆင်းရဲပါဘုရားဆိုတော့ကိုယ်စိတ်တရားမမလဲဆင်းရဲတာငါနေလို့ထင်လို့ကောင်းနေတာပဲဆိုတော့ခုနပြောမီးရူကမီးရူကဆိုလို့ဖြစ်ရှင်ဖြစ်နေအောင်ပါလေ အမှန်ကတော့မဟုတ်ဘူးဒီသဘောတဘာဝကြီးရှိနေရင်နော်ကြိုက်เสียကောင်းသလားမကောင်းဘူးလားလို့မေးတာအဲ့ဒါတော့ကြိုက်เสียမကောင်းပါဘူးဖေဟာလို့ပြောတာကောင်းပြီဒါကြောင့်မလို့ကြောက်เสียကောင်းတယ်လို့စောစောကပြောတဲ့အခါမှာကြောက်เสียဆိုတဲ့သဘောကိုမြင်အောင်ဘလို့ကြောက်เสียကောင်းတာလဲဆိုတာသိအောင်အောက်ကစာဘက်ကိုဖတ်ကြည့်အောင်ကြောက်เสียကောင်းဖို့ဆိုတာ ပဿနာရှုတဲ့ခါကျတော့ဒုက္ခသုံးမျိုးထဲမှာသင်္ခါရဒုက္ခမြင်အောင်ရှုရတယ်တဲ့နော်သင်္ခါရဒုက္ခမြင်အောင်ရှုမှသူ့ရဲ့ယုံနာဖွဲ့စည်းပုံကိုသိတယ်မြင်လာတယ်တကယ်ကိုယ်တိုင်ညာနဲ့မှထင်လို့မြင်ပြီဆိုတဲ့ခါကျတော့အဲ့ဒီဖြစ်ဖြစ်မဆက်တသေးသေးဖြစ်နေတဲ့သဘောတရားကိုမြင်တဲ့ခါကျရင်အဲ့ဒီမှာဘဝကနိဗ္ဗိဒာဆိုတဲ့နောက်ဆုံးအဆုံးမှလာလိမ့်မယ်ညင်းငွေ့မှုဖြစ်တာနော်ဒါတော့ဒီဖြစ်တာပြစ်တာကိုမမြင်ရင်ဒီဟာကြီးကအမြဲတမ်းတကြံတဲ့တပုံစံတဲ့ တည်နေတယ်မြဲနေတယ်လို့ပဲထင်တယ်မြဲတယ်လို့ထင်ရင်နော်စိတ်ကဘာဖြစ်လာပြီလဲစွဲတာလေးကလာပြီပိုင်ဆိုင်ကျင်တာလေးကလာပြီနော်သူတို့ဘာတဲ့နော်အတူအရှင်အနေမြင့်ตาဘာလဲပြိုင်ဆိုင်မှုကလေးမာနကလာပြီဟောဒါဆိုတော့တန်ဒီ၃မျိုးတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့ဒီ၃မျိုးအများနဲ့ကတ်မလာဘူးလားကတ်လာတယ်ချင်းချင်းကတ်တာသူတခုပြည့်အကုန်လုံးတွဲပါတာဒါတော့မူရင်းကတော့ဘာနဲ့စတယ်လဲဆိုတော့တက်္ကာဒိဋ္ဌိ တက်ကာယဒိဋ္ဌိကဒိဋ္ဌိတကာတို့ရဲ့မူလသူကအဲ့ဒီကမှဆင့်ပွားသွားတာသူကအမြင့်ကြီးအဲ့ဒီကမှကြံတာတဲ့ဟိုထွက်ဒီထွက်ခိုင်းနေထွက်သွားတာဒါတော့တက်ကာဒိဋ္ဌိရှိပြီဆိုတာနဲ့တပြိုင်နက်ဒါကိုခံစားနေတဲ့အတ္တတည်တယ်မြဲတယ်ဆိုတာလေးထင်တာနဲ့တပြိုင်နက်ဘာဖြစ်လာပြီလဲဆိုရင်တည်မြဲတယ်ဆိုတဲ့ခါကျတော့ तू ကလိုချင်လာတာနောက်တော့မလားလိုချင်လာတာဒါဟာမမြဲပါဘူးเนาะမပြတ်မှာပဲဆိုတာတိုက်ရိုက်သိပြီဆိုလို့ရှိရင်အဲ့ဒီပုံမှာစွဲမှုဆိုတာဖြစ်နိုင်မှာမလားဖြစ်နိုင်ဘူးထားပါတော့ဗျာ လူတွေကမုံမုံပန်းပန်းနဲ့ခီးသွားရင်းနဲ့နော်တွေ့တဲ့နေရာမှာအိတ်လိုက်တယ်ဆိုကြပါစို့နော်အိတ်လိုက်တယ်ဆိုတော့ဟာဒါကြီးကဟိုရဲမဲ့ကွာအင်ကြီးပဲကွာအစာအုပ်ကြီးပဲကွာကောင်းတယ်ကွာဘာညာဆိုတော့အပေါ်တက်အိတ်လိုက်တယ်ဆိုပါတော့နော်ညာဘာမှမကြည့်ဘူးအိမ်ပေါ်တက်အိတ်တာဒါတော့အိမ်မောမောနဲ့ကောင်းနေတဲ့အချိန်တုန်းကတော့ तू ကနော်မကြောက်ဘူးလေဒါပေမဲ့မနစ်ထမိုးလင်းလို့ကြီးတဲ့အခါကျတော့တိုင်ရက်ချေရင်လေးမှာပြတ်တော့မဲ့တဲတဲလေးပဲရှိတော့တယ်မတော်လို့မြလေကလေးတစ်ချက်လောက်ဝေ့လိုက်တယ်ဆိုတာနဲ့တပြိုင်တည်း तू ကဘုံဆိုလဲတော့မှာ ဆိုတဲ့ခါကျတော့စောစောလေးကအညာအေးဟာအင်းကြီးကောင်းလိုက်တာငါတို့မြတ်နေလဲအပိုင်စီးလဲတော့ကောင်းပါပဲနော်ရလိုက်တော့ကောင်းပါပဲနဲ့ဒါဖြစ်မှလေစိတ်ကဒါတော့ဒီစရာကြီးဒီအဆောက်အဦကြီးဆိုတော့ဒါပေမဲ့မနစ်ထမိုးလင်းလို့အလင်းရောင်နဲ့ကြည့်လို့ကြည့်ကကြမှာဟာလှေကားကိုတောင်ပြန်မစင်းရလောက်မလဲနည်းနည်းလေးအလှုပ်အစင်းကြမ်းတာနဲ့ကိုပြုံးဆိုပြိုကြတော့မယ်ဆိုလို့ရှိရင်စောစောလုံးကညလိုချင်နေရရှိပါဦးမလားအာမင်းတို့ပဲနေကြပါတော့ဗျာအပိုင်မဲစီးကြပါတော့လို့ပေးရင်တောင်နေပါဦးမလားနေတော့ ဆိုတော့ညာတော့ကလိုချင်စိတ်ပေါက်တာဘာကြောင့်မသိလို့အပေါ်ယံကြည့်တော့မြဲတယ်လို့ထင်လို့ဟုတ်တော့မဟုတ်လား तू ကဘာမှမြင်တာလို့တိုင်ချေမမြင်ဘူးတိုင်ချေကိုမမြင်ဘူးဒါတော့အခုညာတော့ကလူတွေဒီလောက်တက်လို့ပြိုးမကျသွားတာကိုကံကောင်းနည်းနည်းလေးလူတွေကလှုပ်လိုက်လို့နော်လူအလှုပ်များလို့ဆိုရင်လည်းပဲဘုံဆိုလဲနိုင်တယ်လေးတိုက်ရင်လည်းလဲနိုင်တယ်ဆိုတော့စောစောလေးတုန်းကအိတ်နေတဲ့လူတွေထားတယ်ဆိုရင်တောင်မှ အမလေးအသက်ကလေးကိုအောင်ပြီးဖြည်းဖြည်းကလေးထပြီးတော့အဲ့ဒါကဲယူပါဟောဒီအင်ဂျင်မဲညလိုချင်တော့ငါပေးပါတယ်ဆိုရင်လူအောင်မလားမယူတော့ဘာမှန်းသိလို့မကောင်းပြိုကြတော့မှလေပြစ်တော့မှလေဒါကြောင့်မလို့လိုချင်တဲ့လောဘဆိုတာဟာမြဲတယ်လို့ထင်တဲ့နှိစ္စဇွဲကြောင့်မလို့တဏှာဖြစ်တာနော်အေးရပြီဆိုတဲ့ခါကျတော့အတူရှိရပြိုင်ပြီလေပြိုင်သားပါလေမာနသူဟာမြန်တာကိုယ်ဟာမြန်တယ်သူဟာကောင်းတယ်ကိုယ်ဟာကောင်းတယ် ဒီလိုလေးတွေလူဆိုတဲ့အတူရှိတိုင်းထားတဲ့သဘောမရှိဘူးလားရှိတယ်မလေးအတူရှိတိုင်းတာဟောတော့ကဟမဘုန်းကြီးနှစ်ပါးအလူခံသွားတာမကြဘူးလားဟောဘုန်းကြီးနှစ်ပါးအလူခံသွားတဲ့ခါကျတော့တောတွေမှာသွားတာဒီတိုင်းပဲလေចောင်းသားလေးတွေကလူကံပစ္စည်းလေးတွေထမ်းပြီးတော့တရားနဲ့တရားပြန်လာကြတာအဲ့တော့နွေရာသီဘုန်းကြီးတွေပြန်လာဖုံလေးတွေဖုတ်တက်ဖုတ်တက်နေပြန်ခဲ့ကြတယ်နေရဟိုနဲ့လောက်တော့အဲ့တော့ចောင်းသားတယောက်ကပြောတယ်တဲ့နော်အမကတော့ဘုန်းကြီးတွေကနည်းနည်းလေးနေခင်းဆိုတော့စွန်းစားပြီးတော့ ကိစ္စပြီးတဲ့နေ့ပြန်တော့ခါကျတော့မဖြစ်လဲဆိုတော့နေပူတာကိုနေပူတော့တပားကနည်းနည်းလေးခြေလမ်းကျဲကျဲနဲ့မြန်မြန်ရောက်ချင်တော့စကားလေးလည်းပြောနော်ခြေလမ်းလေးခက်ကျဲကျဲလျှောက်တော့နောက်ကចောင်းသားပြောတယ်ဟွန်းငါဖုန်းကြီးကလမ်းလျှောက်ပုံမြန်တယ်ကွာမင်းဖုန်းကြီးကမမြန်ဘူးအမငါဖုန်းကြီးကလည်းမြန်မာတော့ကွာဆိုတော့ဖုန်းကြီးကရှိရကြနည်းနည်းလေးသွားတော့ဟိုကလည်းတခါတခါမို့ငါဖုန်းကြီးကပြေးတာအဲ့ဒါနဲ့ဖုန်းကြီးနဲ့ပါတာကပြေးတော့တာဆိုတော့ကိုနော်နောက်ကចောင်းသားမြောက်တာတော့မခံနိုင်ဘူးဖုန်းကြီးနဲ့ပါလဲအဲ့တော့အတူရှိရနေရတာကတိုင်းတယ်နော်အကုန်တိုင်းတာ အဲ့လိုမျိုးအဲ့တော့မာနဆိုတာဘယ်ဟာလေးမဆိုအကုန်ရှိတယ်မှတ်ထားနော်အကုန်ရှိတယ်အဲ့ဒီလိုရှိတဲ့အခါကျတော့အဲ့ဒီ၃ခုကဘာလောက်တာလဲတဏှာရဲ့မာနဒိဋ္ဌိရဲ့ကအေးရောက်တဲ့နေရာတွေကိုတန်တရားအကျဲချဲ့ချဲ့ပြီးတော့သွားလို့ပပင်စတရားတဲ့ဒါကြောင့်ကောင်းပြီဒီသဘောတရားကိုဩရတဲ့ဘဝကြီးကပြိုလူနီးနီးအိမ်ကြီးလိုပဲဟဲ့လို့သိပြီဆိုလို့ရှင်တော့ဟာဒီထက်မှာနော်ကိုကမမြင်မသိသေးလို့ဒါလည်း ကောင်းတယ်ခိုင်တယ်မြဲတယ်လို့ထင်လို့ဒါလေစွဲရတာတကယ်တမ်းခန္ဓာကိုယ်ထဲမှာကြည့်ရုပ်ကိုကြည့်ရင်လည်းဖြစ်ဖြစ်မဆက်တသေးသေးနာမ်ကိုကြည့်တော့လည်းဖြစ်ဖြစ်မဆက်တသေးသေးဆိုတဲ့အခါကျတော့ကိုယ့်ဘာသာကိုခိုင်တယ်မာတယ်ကောင်းတယ်ဆိုပေမဲ့အတွင်းထဲကတော့ဘာဖြစ်နေလဲဆိုသူ့တဘာဝကအေးဆိုလိုတာက ဖြစ်လိုက်ပြက်လိုက် ပေါ်လိုက်ပျောက်လိုက်ဆိုတော့ပေါ်လိုက်ပျောက်လိုက်ဖြစ်လိုက်ပြက်လိုက်ပြက်ပြီးရင်နောက်ထပ်အသက်ပေါ်မလာဘူးဆိုရင်ဒါဘာဖြစ်ပြီလဲသေပြီလို့ပြောတာလွယ်လွယ်လေးသေတာခက်တာမဟုတ်ဘူးเนาะ တေးတယ်ဆိုတာမနှက်ဖြန်ကစောင်းပြီးမှနော်မနှက်ဖြန်ဆိုတာစောင်းရသေးတယ်တေးတယ်ဆိုတာမနှက်ဖြန်မရှိဘူးအဲ့လိုနှစ်နှစ်သက်ကူရောက်တယ်ဆိုတာကနော်အဲနောက်ဆုံးနှစ်ရက်ဒီဇင်ဘာလ31ရက်နေ့ညရဲ့12နာရီထိုးဒီစောင့်ပြီးမှအဲ့လိုဟိုဘက်ဒီဘက်ချားပြီးမှသူကနှစ်ကူးတယ်ခေါ်တာတေးတယ်ဆိုတာကြတော့အဲ့လိုမချားဘူးတကားတယ်အချိန်ထဲမှာရှိနေတာအချိန်ထဲမှာရှိနေတဲ့အတွက်ကြောင့်မလို့မမြဲဘူးလို့ပြောတာဒါတော့အဟောင်းပြစ်ပြီးလို့အသက်တခုမပေါ်ဘူးဆိုရင်ရက်ထွက်သွားပြီ ရက်ထွက်ပြီဆိုတာနဲ့သေရောဒါတော့သေခြင်းတရားဆိုတာအဝေးကြီးမဟုတ်ဘူးတဲ့သေခြင်းတရားဆိုတာဖြစ်တာနဲ့ပြစ်တာနှစ်ခုတစ်ခုခုရက်ကြည့်လိုက်နော်သွားပြီသေပြီလို့ပြောတာဒါတော့သေတယ်ဆိုတဲ့သဘောတရားကအဝေးကြီးမဟုတ်ဘူးအမ်နောက်တစ်ခါဒုက္ခရဲ့လက္ခဏာဆိုတာဆက်ပြီးတော့ဖတ်ကြည့်အောင်ဆိုနော်သူတို့ဘလို့သဘောလက္ခဏာတွေရှိတယ်လဲဆိုတာကိုသိအောင်အဘိနတံပတိပိလနာကာရော ထာဂထာ၌ အဲ့ဒီနေရာမှာလဲဒီနေရာတစ်ခုမှတ်အောင်ဒုက္ခဆိုတာမကောင်းတဲ့အရာလို့ပြောတာစောစောကောင်းသလားမကောင်းဘူးလားဆိုတဲ့အဓိပ္ပာယ်မျိုးပဲเนาะဆိုလိုတာကဖြစ်ဖြစ်ရှိရင်ဒုက္ခရှိတယ်လို့ပြောတာဒါတော့လူတွေကထင်တာကဒီဒုက္ခလို့ပြောလိုက်တာနဲ့နာရာကျင်တာအော်အော်ပြီးတော့မှကြိုက်ခဲနေတာမျိုးလို့ထင်တာမဟုတ်ဘူးအဖြစ်အပြစ်ရှိတဲ့သဘောမှန်ရင်ဒါပါလေဒုက္ခလို့ပြောတာဒုက္ခဆိုတာနာရာကျင်တာကြီးကိုပြောတာမဟုတ် ဒါကြောင့်ဖြစ်ဖြစ်ပြောင်းလဲနေတဲ့သဘောရှိလို့ရှိရင်အဲ့ဒီဖြစ်ပြနေတဲ့သဘာဝဒုက္ခတဲ့အဲ့တော့ဘုရားတို့လိုတာမညာပုဂ္ဂိုလ်တွေအနေနဲ့တော့ဒီသဘောကတိတ်မထင်ဘူးဘယ်ကြမှာသူတို့သိတယ်လဲဆိုလို့ရှိရင်ဒီအနာဂတ်တို့ရန်တာတို့ဖြစ်ပြီဆိုတဲ့အခါထားကြပါစို့ဗျာနော်ကဲမြင့်မြင့်ပဲပြောကြပါစို့အနာဂတ်ရန်တာဖြစ်ပြီဆိုရင်တို့ကနိရောဓသမပတ်တွေဝင်စားကြတယ်ဖလားသမပတ်တွေဝင်စားတယ်ဖလားသမပတ်ဆိုတော့ကိုရပြီးတဲ့ဖို့ကိုပြန်ဝင်စားတာဖလားသမပတ်နိရောဓသမပတ်ဆိုတာကစိတ်စိတ်တိတ်တည်းရဲ့ ချုပ်သွားတာနော်ဥဒ္ဒဇာယုနဲ့အာရဇာယုပဲရှိတယ်နော်စိတ်ရစေတသိက်ရဒါတော့ကမ္မဇာယုပေါ့လေအဲ့ဒါတွေရှိတယ်ဒါတော့ဒီနိရောဓသမပတ်ဝင်စားပြီဆိုလို့ရှိရင်နိဗ္ဗာန်ရဲ့အငြိမ့်တာကိုသူကတန်းယူနေတာပြောတာနိဗ္ဗာန်ချမ်းသာကိုခံစားရတယ်ပဲပြောကြပါစို့လွယ်လွယ်ခံစားတာလို့မဟုတ်တော့လဲခံစားနေတာပဲဒါစကားလုံးကသုံးတယ်ဘာဖြစ်လို့သူတို့နိရောဓသမပတ်ဝင်စားတာလဲဘာဖြစ်လို့ဖလားသမပတ်နဲ့နေကြတာလဲဆိုရင်အဲ့ဒီဖြစ်ပစ်ကိုသူတို့ကဒုက္ခကြီးမှန်းသိလို့ ဒါကိုဟုတ်တယ် pause လောက်ထားတာဒီဖြစ်တာကြီးဒီမှာလဲခန္ဓာရှိတော့မလို့ချင်းလို့လဲရရလားမရဘူးရက်မနေဘူးလို့ဆိုလို့တယ်ဒါပေမဲ့သူတို့ကလည်းဒါကြီးကဖြစ်တာပြစ်တာကြီးကို तू တကယ်ဒုက္ခမှန်လဲသိတော့လွတ်ပေါက်ရှာတာလွတ်ပေါက်ရှာတော့သူတို့ကအနာဂံဖြစ်ပြီဆိုတော့ဖလားတမ္မာပတ်လဲဝင်စားခြင်းဝင်စားမယ်နိရောဓတမ္မာပတ်လဲဝင်စားခြင်းဝင်စားမယ်အဲ့ဒီဝင်စားတဲ့ချိန်ကမှာသူတို့ယူနေတဲ့အာယုန်တွေနိဗ္ဗာန်အာယုန်ဖြစ်တဲ့အတွက်ငြိမ့်တဲ့အာယုန်ဖြစ်တဲ့အတွက်ဖြစ်ဖြစ်ရှိရလားမရှိဘူးအဲ့ဒီကြတော့သူတို့ကဖြစ်တာနဲ့ပြစ်တာ မဖြစ်တာနဲ့မပြစ်တာနှစ်ခုလုံးကိုကိုယ်တိုင်တယောက်တည်းကသိပြီဆိုတဲ့အခါကျတော့ဒီဘက်ကဒုက္ခဘလောက်မလို့ခြင်းစရာကောင်းလဲစဉ်းစားကြည့်ဦးဇင်းတို့ကတော့တိုင်းရှင်စရာရှိလားမရှိတော့ဒါပဲတဏှာလိမ့်တာနေရတာပဲကောင်းတယ်ဆိုဟုတ်တယ်မဟုတ်လားအေးဒါပဲဒါတော့သူတို့မှကျတော့မဟုတ်ဘူးမဖြစ်မပြစ်ဒုက္ခဆိုတာဟာဖြစ်ပြရင်းနဲ့ဖြစ်နေတဲ့စိတ်ကူးရင်ဒုက္ခတဲ့ဘာမှမဆိုင်အောင်ကောင်းတယ်လို့ပြောတာဒါကြောင့်ဒီဘဝကြီးမှာသူတို့ကတတ်နိုင်ရင်မနေခြင်းဘူးရဟန္တာဆိုတာ suicide လုပ်သေးရကောင်းမသေးကောင်းလို့တာမသေးတာ နေကိုမနေချင်တာဒါကြောင့်မလို့တို့ကဘာလို့လဲဒီတိုင်းနေမယ်ဆိုလို့ရှိရင်နိရောဓသမပတ်ဖလားသမပတ်တခုခုဝင်စားရင်လည်းနေမယ်ကြံတဲ့ပုံကိုယ်တွေတွေ့ဟောထားပါတော့ကျင့်စရာကုန်ပြီဆိုကြပါဆိုရန်တာဆိုရင်ကြံတဲ့ပုံကိုယ်တွေတွေ့နော်ဟိုဘာလုပ်ပေးနိုင်မလဲဒါပဲကြည့်တော့တာငါတော့ပြီးပြီငါကိစ္စပြီးပြီကတံကရဏီယံလို့ခေါ်တယ်သူတို့ကငါကိစ္စတော့ပြီးပြီဒါတော့ငါသူများတွေကိုဘာများ volunteer လုပ်ပေးနိုင်မလဲဆိုပြီးတော့သူတို့လုပ်နေတာတွေကိုလိုက်ကူတော့တာနော်လိုက်ကူတော့တာတခါတည်း အဲ့တော့ဒီဒီဓဗ္ဗတာမဏေဆိုတာကိုရင်ငယ်ငယ်လေးကဒီလိုသူကကိုရင်ပေါက်စာလင်းနဲ့ရဟန္တာလည်းဖြစ်ဒါကလည်းဘိညာဉ်တကိုးတွေလည်းရနော်သူကြတာဘာလုပ်နေလဲဆိုလို့ယူတော့ဝေယဝစာပဲလိုက်လုပ်နေတာတခါလေအဲ့လိုမျိုးအဲ့လိုမျိုးဒါတော့သူတို့ကရဟန္တာဖြစ်ပြီးပြီဆိုတော့ရဟန္တာဖြစ်ရင်ကုသိုလ်မရှိဘူးဒါပေမဲ့သူတို့ဘာတွေကောင်းကျိုးကိုပဲလိုက်လုပ်နေတော့တာအဲ့ဒါလိုမဟုတ်ဘူးဆိုရင်သူတို့ဘာနေနေလဲအေးတမဘဝင်စားနေခြင်းနေမယ်နော်နိရောဓတမဘဝင်စားခြင်းဝင်စားမယ်ဖလားတမဘဝင်စားခြင်းဝင်စားမယ်ဘာဖြစ်လို့လဲ ဒီသင်္ခါရဒုက္ခကြီးမလို့ကိုမလို့ချင်တာမကြိုက်လက်ခံကြိုက်လက်ခံလေမရတော့ဘူးအခုကြမှာငင်းလို့မရဘူးပြိဋိဘံမဆံမချင်းတို့လည်းဒါဟိုတင်ဖြစ်နေတာဒါတော့တို့ကြတော့ဒီစေတသိကအဲကာယိကဒုက္ခတော့မရှိဘူးပေါ့နော်စေတသိကဒုက္ခလည်းမရှိဘူးဒါပေမဲ့တို့မှာဒုက္ခကိုခံစားတဲ့ဒုက္ခတို့ဒေါမနတာတို့ဖြစ်တဲ့အကိုမရှိပါဘူးဦးဇင်းတို့လိုဒုက္ခမရှိဘူးစိတ်ညစ်တာမရှိဘူးပြောတာဒါပေမဲ့စိတ်ညစ်တာမရှိတော့လည်းပဲ ဒီဖြစ်ပြနေတဲ့သဘာဝကြီးကိုတို့ကမနစ်မြို့တော့ဘူးမကြိုက်ဘူးလို့ပြောရင်ဦးဇင်းတို့ပုထုဇဉ်တာမန်နဲ့တူမှာဆိုလို့မဟောတက်ရကြီးတော့မသုံးချင်ပါဘူးเนาะဦးဇင်းတို့မကြိုက်တာဒေါသနဲ့မကြိုက်တာဒေါမနတနဲ့မကြိုက်တာတို့မကြိုက်ဘူးဆိုတာကဖြစ်ပြကိုတကယ်သိလို့လွတ်ရကိုငြိမ့်ရကိုနေချင်တာဒါပဲဒါကြောင့်မလို့တို့ကတက်အဲသူများအတွက်လှုပ်ရင်လှုပ်မလှုပ်လို့ကိုယ့်အတွက်ကြီးပဲဆိုရင်မလုပ်နေလဲတမာပတ်ဝင်စားနေတယ်ပြောကြပါစို့ဘာကြောင့်လဲဒီဖြစ်ပြမကြိုက်လို့ ဒီဖြစ်ဖြစ်ကိုမကြိုက်လို့ဘာကြောင့်မကြိုက်တာလဲဆိုရင်ဖြစ်ဖြစ်ရှိရင်ဘာရှိဒုက္ခရှိအဲ့ဒီဒုက္ခကိုသူတို့ကသင်္ခါရဒုက္ခကိုမြင်နေလို့မကြိုက်လို့ပြောတာဒါကြောင့်မလို့သူတို့ကြတော့ဘလို့မြင်တယ်လဲအဘိနတံပတိပိလနာကတော့ဒီယုံနာသဘောတရားဆိုတာကဖြစ်တာဖြစ်တာအများတရှိနေတဲ့အတွက်မပြတ်နှိမ့်ဆက်သောအချင်းအရာသည်ဒုက္ခလက္ခဏာဆင်းရဲဟုမှတ်သိရကြောင်းလက္ခဏာမြည်၏တဲ့ဒါကြောင့်ဒုက္ခဆိုတာကြီးကလက်နဲ့ကင်ပြလို့မရတဲ့အတွက်ကြောင့်မလို့ ဘလို့သဘောကိုမှတ်ရမှာတုံးတပည့်တော်တို့ကမမြင်တာကြိုင်လို့လည်းမရနော်ကြည့်လို့လည်းမရတိုင်းထွာလို့လည်းမရဆိုတော့ဒီသဘောကိုဒီလက္ခဏာဘလို့လည်းမှတ်မလဲဆိုရင်အေးဒုက္ခဆိုတာတခြားမဟုတ်ဘူးတဲ့အဖြစ်အပျက်ရှိရင်အဲ့ဒီအဖြစ်အပျက်ဒီနှိပ်စက်တာမဟုတ်တော့လည်းပဲမလို့ခြင်းသူတွေအတွက်တရားသိပြီးတဲ့သူတွေမြင်ပြီးတဲ့သူတွေအတွက်နှိပ်စက်တယ်လို့သူတို့စိတ်ထဲမှာမခံစားဘူးလားအေးလေဒါတွေကဖြစ်နေတယ်ပြစ်နေတယ်ဆိုရင် ငါခန္ဓာကိုယ်မှာဖြစ်နေတယ်ဖြစ်နေတယ်ဆိုရင်တို့ဖြစ်ချင်းပြည့်ချင်းဒီကိုယ့်ရဲ့မခံကျင်တဲ့စိတ်ကြီးကိုဆွပေးသလိုမဖြစ်ဘူးလားပုရုဇဉ်ဘက်ကကြည်ပြောကြပါစို့ဗျာဒီကောင်အနာလေးတစ်ခုပေါက်တယ်ဆိုအဲ့အနာလေးတစ်ခုရှိတိုင်းရှိတိုင်းသွားထီတိုင်းတုံမိတိုင်းဘာဖြစ်လဲနားတယ်ဆိုကိုယ့်စိတ်တွေကကျင်နိုင်လားမကြိုက်ဘူးအဲ့ဒီဦးဇင်းတို့အနာပေါက်လို့ဒါလေးကိုထိသည်ဖြစ်စေမထိသည်ဖြစ်စေတမြင့်မြင့်လေးကြိုက်တယ်ဆိုတော့ဗျာကြိုက်နေတဲ့အခါမှာစိတ်ထဲကတမြင့်မြင့်ကလေးခံစားရတယ်လို့ပဲဥပမာနဲ့မှတ်ကြစို့ထပ်တူတော့မဟုတ်ဘူး သူတို့မှာကအဲ့ဦးဇင်းတို့မှာအနာပေါက်လို့တမြင်းမြင်းကလေးနဲ့ခံရခက်တယ်လို့မျိုး ဖြစ်ချင်းပြချင်းဆိုတဲ့သင်္ခါရသဘောကသူတို့မှာတည်ပြီးသားဖြစ်တဲ့အခါကျတော့မနှိမ့်ဆက်တော့လည်းပဲနှိမ့်ဆက်တယ်လို့မျိုးဖြစ်လို့ဒါကိုဒုက္ခလို့ခေါ်တာဒါတော့နှိမ့်ဆက်တာကဘာလဲဆိုရင်ဖြစ်တာနဲ့ဖြစ်တာပဲသူတို့ဘက်ကကြည့်တော့ဖြစ်တာနဲ့ပြစ်တာဒီနှိမ့်ဆက်တာဦးဇင်းတို့ဘက်ကကြည့်တော့ဒါကအသက်ရှင်ဖို့အတွက်မဖြစ်မနေလိုအပ်တာဖြစ်မနေဘူးလားဟာမလိုအပ်ဘူးဆိုရက်တော့ဆိုဘာဖြစ်ပြီလဲတေးဘူးဆိုတော့မသေးခြင်း ဆက်ပြစ်ပါအောင်လို့ပြောတယ်ဟုတ်တယ်လေဦးဇင်းတို့တို့ကမဖြစ်မရှိမဖြစ်ဟိုမရှိမဖြစ်လိုအပ်တယ်ဖြစ်ဖြစ်ကိုမလိုဘူးလားမလိုချင်သေးဘူးလို့ပြောတာပဲဒါတော့ဦးဇင်းတို့တို့ကမရှိမဖြစ်လိုအပ်တယ်သူတို့တို့ကြတော့ကံမကုံသေးလို့နေရတာမလိုချင်တော့ဘူးနော်မလိုချင်တော့ဘူးတဲ့တယ်ပြောရင်အခုသေးရတယ်ကြိုက်တယ်သူတို့ကဦးဇင်းတို့ကြတော့အခုအခုဖြစ်မယ်ဆိုရင်စိတ်ုံပြင်းပါဗောနိုင်ဝမ်းမခေါ် မတူးလေနိုင်ဝါဝါကိုပြေးမှာပေါ့အဲ့ဒါကိုပြောတာအဲ့တော့အဲ့ဒီလိုအဖြစ်ဖြစ်ရှိရင်နဲ့တို့မှကျတော့တို့ဘက်ကကြည့်မှာနော်ဒါဦးဇင်းတို့ဘက်ကကြည့်လို့မြင်လက်ခံဖို့ခက်တယ်အဲတရားအထုတ်လို့ရှင်လည်းတခုတော့ရှိပါတယ်ဘင်ကညံတို့ဘရညံတို့နော် ပြင်းပြတော်တော်လေးအဲထင်းထင်းရှားရှားဖြစ်ပေါ်တဲ့ယောဂီတွေမှာတော့ဒါတွေထက်တဲ့ပြောပါတယ်ကဲကောင်းပြီအောက်ကနော်အဲဟိုရင်လေးကိုကြော်ပြီးတော့ဖတ်ကြည့်အောင်ငါဟာလို့ထင်တာတဏှာဆွဲဆိုတာ တနာစုတက်ရှိသင့်မဲ့ကောင်းပြီအဲ့ဒီမှာရပ်ပါအောင်နော် တက်ရှိတက်မဲ့မြည်သည့်အရာဖြစ်စေကိုယ်ဥစ္စာမဟုတ်တော့လဲစိတ်แท้ကตาရာတတ်မဲ့နှစ်သက်သဘောကြလျင်တဏှာဖြင့်ဆွဲလန့်ကတိမ့်ပိုက်လေတော့ဤဆိုတဲ့စာကြောင်းလေးကိုအန်ဒါလိုက်တာတာเนาะအဲ့ဒီစကားလုံးကသိအရေးကြီးတယ်ဤသို့ဆွဲလန့်မိခြင်းသည်မြဲသည်ဟုထင်မှတ်မှုချမ်းသာသည်ဟုထင်မှတ်မှုမပြောင်းမလဲထာဝရတည်တံ့သည်ဟုထင်မှတ် အဲထင်မှတ်မှုများကြောင့်ဆွဲလန်းသိမ့်ပတ်ခြင်းဖြစ်၏အဲ့ဒါတော့စောစောပထမစာကြောင်းကဘာကြောင့်အရေးကြီးတယ်လဲဆိုရင်ဦးဇင်းတို့သုံးတဲ့အခါမှာဆွဲလန်းတယ်သိမ့်ပိတ်တယ်ဆိုတော့ကို့မှာပိုင်ပြီး ရှိပြီးမှဒါကိုဆွဲလန်းတာသိမ့်ပိတ်တာလို့ဒီလိုထင်တတ်တယ်နော်အများသောပြင်အဲ့ဒါလိုပဲထင်တာကို့မှာရှိပြီးသားနော်ဇနီးမယားလျောက်ကြသမီးသားပစ္စည်းဥစ္စာကျွဲနွားကားတိုက်တာရဲ့လေရနာအမျိုးစုံ ကိုကိုရှိပြီးသားကိုမှရှိပြီးသားပိုင်ပြီးသားကိုသာဆွဲတာတိမ့်ပိတ်တာလို့ဆွဲလန့်တာတိမ့်ပိတ်တာလို့ထင်တာအမှန်အဲ့ဒါကိုပြောတာမဟုတ်ဘူးပြောချင်တာကဒီမှာတက်ရှိတက်မဲ့မြည်သည့်အရာဖြစ်စေကိုဥစ္စာမဟုတ်တော့လဲတွေ့လားကိုဥစ္စာမဟုတ်တော့လဲကိုဥစ္စာဖြစ်မှစောလဲဆွဲလန့်မယ်ကိုဥစ္စာဖြစ်မှလောဘကြီးမယ်ဆိုလို့ရှိရင်ဦးဇင်းတို့တိပြင်ကိုမပွဲတဲ့ပစ္စည်းတို့မြင်လို့တဏှာလောဘရာဂဖြစ်เสียအကြောင်းရှိလားကြာလာပြီးရမ်းတာဖြစ်တာဟုတ်တယ်မဟုတ်လား ဒါတော့မြင်တိုင်းမြင်တိုင်းလောဘဖြစ်ဖြစ်မနေဘူးလားဖြစ်နေတယ်ဘုရားတို့မှာဒီဓမ္မနန္ဒဆရာတို့ဆရာတော်တခါတလေသူဟိုနာဒီနာသွားဆက်ရှိလိုက်ပို့အပြင်ထွက်ရတာကွာတဲ့မသွားမဖြစ်လို့တာသွားတာမကောင်းဘူးကွာလောဘအသက်တိုးတယ်နော်ဘာဖြစ်လို့လဲဆိုရင် လောဘအသက်တိုးတယ်ဆိုတော့ဟိုတဲရောက်ဒီတဲရောက်ဟိုနာဒီနာတို့တော့သူလိုချင်တာလေးတွေတိုးလို့ရှင်ဟောလိုချင်တဲ့စိတ်ကလေးကပေါ်အဲငါပတ်စံမပါဘာနဲ့ဝယ်ဦးမနောက်မှတွေးမှဝယ်မှဆိုတော့ဟောစိတ်ထဲမှာဖြစ်သွားတယ်အေးကိုရှင်ရောက်ပါပစ္စည်းတာမရောက်သေးတာဘာရောက်ပါပြီလဲ a brand new လောဘအသက်ရောက်လာပြီ အဲ့ဒါပြောတာတော့သိမ့်ပိုက်တယ်ဆိုတာဟာကိုမဝန်နိုင်သေးလို့တာမဝဲတာစိတ်ထဲကတော့ဘာဖြစ်နေပြီပြီလဲသိမ့်ပိုက်ပြီးပြီကိုပိုင်တာနဲ့မဆိုင်ဘူးဒါကြောင့်ဆွဲလန်းခြင်းဆိုတာကိုပိုင်တာမပိုင်တာနဲ့မဆိုင်ဘူးကြိုက်မကြိုက်နဲ့ဆိုင်တယ်ဒါကြောင့်မလို့မာစီဆရာတော်ဘုရားကြီးကမမြင်ရရမြင်ရရမှာကိလေသာကိန်းကဖြစ်တတ်သည်ဖြစ်နိုင်သည်ဟောမြင်လိုက်ပြီဆိုတာနဲ့တပြိုင်တည်းဦးဇင်းစောစောကပြောတယ်မဖြစ်သေးတာရာရှိတယ်မဖြစ်နိုင်တာမရှိဘူး ဦးဇင်းတို့လောဘအဲ့ဒါလောက်ထိတက်ကြွတာမဖြစ်သေးတာတာရှိတယ်မဖြစ်နိုင်တဲ့လောဘအသက်ဆိုတာမရှိဘူးတဲ့ဒါကြောင့်အသက်အဆန်းတွေတွေးတိုင်းတွေးတိုင်းတွေးတိုင်းတွေးတိုင်းလောဘအသက်တွေတိုးတိုးတိုးတိုးတိုးတိုးပြီးတော့ဖြစ်နေတာလောဘဖြစ်ပြီဆိုတာနဲ့ဇွဲလန်းမှုတိမ့်ပိုက်မှုအသက်အသက်အသက်တွေဖြစ်နေတာအဲ့ဒီတိမ့်ပိုက်မှုဒီတလောဘတိုးတကြိုးချီခံရနှလောဘတိုးနှစ်ကြိုးချီခံရသုံးလောဘတိုးဘရောင်ပါကြီးလို့အကုန်လည်းပဲမပြီးလို့ချီတာခြေထောက်တွေရောလည်းပဲနေရောဟုတ်တော့မလားအကုန်လုံးပတ်ချီထားတာလေအဲ့တော့ စိတ်ထဲကตาရတတ်မဲ့နှစ်သက်သဘောကြလျင်တဏှာဖြင့်ဆွဲလန်းကတိမ့်ပိတ်လေတော့ဤဒါလည်းခုနအတိုင်းပါပဲဘာကြောင့်ဆွဲတယ်လဲအဖြေကရှင်းပါတယ်မြဲတယ်ထင်လို့ချမ်းသာတယ်ထင်လို့ထာဝရတည်တယ်ထင်လို့ပါနော်ဒါကြောင့်မြဲတယ်ချမ်းသာတယ်ထာဝရတည်တယ်လို့ထင်ရင်ဒီတဏှာဆွဲလန်းမှုဖြစ်တယ်နောက်ပြီးတော့မာနဆွဲကိုသွားမယ်ဖတ်ကြည့်အောင်ကြည်လင်းတဏှာမာနဆွဲ လူတွေမှာကိုယ်ခန္ဓာကိုယ်မှာဘယ်ဘက်ကตาတယ်လဲကောင်းတယ်လဲပေါ့နော်အများထက်မျက်စိလှတဲ့ပုဂ္ဂိုလ်မျက်စိကောင်းတဲ့ပုဂ္ဂိုလ်အမြင်ကောင်းတဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲမျက်စိလှတာနဲ့ပတ်သက်လို့နော်ဒါမာနဖြစ်တယ်အမြင်ကောင်းရင်လည်းမျက်စိအမြင်ကောင်းတာနဲ့ပတ်သက်လို့ဖြစ်တယ်တို့များအသက်80ရှိပြီအခုတည်းအပေါက်ထိုးနေသေးတယ်ဆိုရင်ဘာစကားလဲမာနအဲ့ဒါမာနတန်လေးပြောတာနော်နော်ငါတို့ကအခုအသက်80ရှိပြီပဲကြီးလို့ကိုဂျွန်းဂျွန်းဂျွန်းဂျွန်းနဲ့ဝါတော့မဲ့ဆိုတာ ဒါလည်းသွားကောင်းတဲ့အကြောင်းပြောတာသွားကောင်းတယ်လို့မပြောဘူးသူကကျွန်းကျွန်းကျွန်းကျွန်းနဲ့စားတော့မဲ့ဆိုပြီးတော့လေအဲ့တော့အဲ့ဒီတော့မိမိမှာခန္ဓာကိုယ်မှာဘယ်ဟာကလေးကကောင်းနေတယ်လဲနော်အဲ့တော့ဘုရားကပြောတာကတော့အေးပြောမယ်ဆိုလို့ရှိရင်ကံပေးတဲ့အတွက်ကံကြောင့်လည်းပဲအခုလိုကောင်းတာကိုရနိုင်တယ်လို့အထင်အသိကောင်းလို့ maintenance ကောင်းလို့ပြောတာနော်ခန္ဓာကိုယ်ဆိုတာအသက်ဉာဏ်ဆောင်အေးဥဒ္ဒါကံတောက်ဆိုတော့ဒီအသက်ခန္ဓာကိုယ်တို့သဘောမြည်ဒီမှာ ကိုယ့်ရဲ့ဉာဏ်နဲ့ရှင်ပြီးတော့ရှောင်တဲ့တာရှောင်စားတဲ့တာစားလက်ကျင်ကယူတဲ့တာယူရင်ဟလာမြန်မြန်မပြစ်ဖက်နဲ့သူကြာကြာမခံဘူးလားခံတယ်လေခံတဲ့အတွက်ကြောင့်မလို့ဒါတော့သူတစ်ပါးတွေပြစ်စည်းတဲ့အချိန်ခါမှာမိမိကမပြစ်စည်းသေးဘူးမပြစ်စည်းတော့ကိုနဲ့တက်တူရွယ်သူတွေကမြန်မာတက်ခါကုန်းဒုတ်ထောက်ဝိချရာစီကိုကအာဖနာကလေးနဲ့ကြောကြောမောမောစီးပြီးတော့မှခါသွားတော့လာတော့ဆိုတော့မင်းတို့နဲ့ကွာဝိချရာကြီးပေါ်နဲ့ဒါလောက်လည်းဘာမှမဖြစ်သေးဘူးလားနော်အဲ့လိုမာနတန်လေးတွေဖြစ်တတ်တယ်တဲ့ ဒါကြောင့်ကိုယ်မှာခန္ဓာကိုယ်ကအတန်ကောင်းအတန်နဲ့ပတ်သက်လို့မာနဖြစ်နားကောင်းနားနဲ့ပတ်သက်လို့မာနဖြစ်နော်ကြားမှရင်လည်းကြားမှတဲ့အလျောက်အားကြည့်ရင်လည်းအားကြည့်တဲ့အလျောက်ပေါ့နော်ဒါတော့ရုပ်ကိုအမိပြုမန်တက်တယ်တဲ့မန်တက်ခြင်းဒီဘာကြောင့်လဲ၎င်းရုပ်တရားနဲ့အမျက်တီးသီးဟုထင်သောကြောင့်မန်တက်ခြင်းဖြစ်၏ဒီခန္ဓာကိုယ်ကဘလောက်ကြာကြာဆက်သုံးလို့ရမှာလဲနော်ဦးဇင်းတို့လူတွေကကိုယ့်ကိုယ်အသက်80 80သိပ်ရှည်လာပြီးအောင်မိတာနတ်တွေပဲကြည့်ရင်ဒီနေ့ကြည့်မနေ့ဖြစ်မရှိဘူးဒါလောက်မြန်ဆန်တဲ့ဘဝဒါတော့သူတို့ဘက်ကနေကြည့်ရင် အမတန်မှဒီညံစမ်းတယ်ဟိုဒီနတ်သမီးတယောက်လူပြည်ကိုရောက်လာပြီးတော့မှပြန်ပြီးတော့အထက်တက်ပြည့်တက်သွားတဲ့ခါကျတော့အဲဗတိပူစီကနော်သူ့ယောက်ျားမေးတယ်လေနင်ဘယ်ရောက်သွားတာလဲသေပြီးတော့လူပြည်ရောက်သွားတာတဲ့ကလေးတွေတော့မသုံးလေးယောက်မွေးခဲ့သေးတယ်ဆိုတော့ဟာနင်အခုပြန်လာတော့ကလေးသုံးလေးယောက်မွေးခဲ့ပြီးပြီဟုတ်တယ်ကလေးကိုရခဲ့ပြီးအခုပြန်ရောက်လာပြီကဲဆိုတော့ဟာဒါဆိုရင်အသက်တမြန်လိုက်တာဒါဆိုတော့လူတွေကတော့တဲ့သေခြင်းတရားနဲ့ဒီလောက်နေတယ်ဆိုတော့တဲ့ဘုရားတရားနဲ့နေကြမှာပဲဆိုတော့ဝေးသေးတယ်တဲ့ ဝေးပါသေးတယ်တကဒါတော့နှက်တရထင်တာဟာငါတို့လိုအကြာကြီးမနေရသူတို့ကတသေးချင်းနဲ့တိတ်ကန်နေတယ်နော်အခုပဲကြည့်ခဏလေးသူ့မှာပျောက်သွားတာမျက်စိဒါခဏတစ်ဖြုတ်ဆိုပျောက်တာလူပြည်ရောက်လာတယ်သားသမီးလင်းကားရောက်မွေးတယ်ပြီးတော့အပြန်နတ်ပြည်ရောက်သွားပြီဆိုတော့ဟိုနတ်ကြီးကမေးတာပေါ့သူ့မူရင်းသူ့မူရင်းပြောရမှာဆိုသူ့ရဲ့အရင်ဟိုနတ်ယောက်ျားကြီးပေါ့လေဒါမေးတာပေါ့သူ့ရှိကိုပြန်လောက်ရှင်လို့သူကုသိုလ်ကောင်းမှုပြုပြီးသူအရင်နတ်သားကြီးရှင်ပြန်ရောက်သွားတာပฏิဝဇိကလို့ခေါ် ယောက်ျားကိုမိမိပြီးတော့ဤကုသိုလ်ကောင်းမှုကြောင့်သူရဲ့အရင်ယောက်ျားကြီးကိုရောက်ပါလို့ဤဆိုတော့ဆုတောင်းတာနဲ့သူပရိပုစိကလို့ခေါ်တာအေးအဲ့ဒါမျိုးကြည့်သူတို့ဘက်ကကြည့်တော့ဦးဇင်းတို့လူဘွားဆိုဘာကြလဲထင်တာခဏလေးဘာမှမကြလို့အဲ့ဒါဆိုတော့ဒီလောက်တည်ခြင်းနဲ့နီးနေတော့သူတို့ကထင်တာကတော့လူတွေကတော့နော်ဘုရားတရားနဲ့နေကြမှာပဲတည်ခြင်းတရားတွေနီးလို့ဆိုတော့ဟိုကပြောမယ်ဝေးပါသေးတယ်ဘုရားတရားမလုပ်တော့ဘာမှမတို့မတည်တော့မှလူလူလူနေကြတာတကယ်သူယောက်ျားပြန်ပြီးတော့ရှောက်လိုက်ခြင်းတင်အဲ့တော့အဲ့ဒါဘာဖြစ်လို့လဲဆိုတော့ မြဲတယ်လို့ထင်လို့ပါတဲ့အခိုက်တန့်မြတ်တာတီလိတ်မြူသိလျင်အခုနကြည့်ဟိုနတ်သားကြီးမြတ်တာဝေကရတယ်လို့ဒါရမယ်ဆိုရင်ဦးဇင်းတို့လူတွေနော်အဲ့လိုခုနမန်တက်ဆရာကြောင့်ရှိရလားမရှိဘူးဗျာဒါတော့ကိုကဒါကြောင့်မမနာဖြစ်တယ်ဆိုတာဟာနော်အများကိုတွေ့လည်းမကောင်းဘူးတန်တရားတွေ့လည်းမကောင်းဘူးပေါ့နော် ကိုဘာသာကိုမန်တက်တယ်ဆိုလို့ထင်ပေမဲ့တကယ်တမ်းကျတော့ကိုရဲ့တန်တရားရှည်ဖို့အတွက်ကိုကပြန်ဆွဲဆန့်နေတာဒါကြောင့်မလို့တန်တရားအဲမာနကဘယ်ထက်ပါလဲ ပပင်စာထဲပါတာနေချက်သမားထဲမှာပါတယ်ကောင်းပြီနောက်တစ်ခုဒိဋ္ဌိငါအငါအတ္တလို့ထင်တာဒိဋ္ဌိဇွဲဆိုတာသွားအောင် ကောင်းပြီအဲ့ဒီနေရာမှာသူတို့ကတော့ပင်စားဝိကေ၅ဥကသောတာပန်ဖြစ်ပြီးပြီဆိုတော့ဒီအနိစ္စဒုက္ခအနတ္တသဘောကို သောတာပတ္တိမဉ္ဇဉ်စိုက်တဲ့အချိန်တုန်းကသေသေးချာချာဒုက္ခသစ္စာကြီးကိုကောင်းကောင်းသိခဲ့ပြီးပြီဒါဟုတ်တယ်မလားအာဒုက္ခသစ္စာပရိပရိဇာနာတိဆိုပိုင်ပိုင်ခြားခြားထင်ထင်ရှားရှားပြည့်ပြည့်စုံစုံသိခဲ့ပြီးပြီအဲဒီတော့အဲ့ဒီနဲ့ဒီဒုက္ခသစ္စာသဘောကိုသိတယ်လို့ပဲမက်ခဏ ကြတဲ့အချိန်လေးမှာမက်ဆိုက်တဲ့အချိန်လေးအဲ့ဒီအချိန်လေးမှာလည်း तू ဘာမြင်လိုက်ပြီလဲနိဗ္ဗာန်ကိုမြင်လိုက်ပြီဆိုလိုတာကဒီဘက်ကစောစောလေးတော့ကမက်ကိုမရောက်ခင်ဂုတ္တရပူရဲ့ရှင်သာလေးမှာအနုလုံဆိုတာရှိတယ်နော်အနုလောမညာအဲ့ဒီနာရောက်တည်တဲ့အောင်သင်္ခါရပဲအေးဂုတ္တရပူကိုရောက်ခါကျမှနိဗ္ဗာန်ဘက်ကို तू အာယုံပြောင်းသွားတာဆိုလိုတာဂုတ္တရပူမရောက်ခင်ဒီဘက်မှာကဖြစ်ဖြစ်ဒီကြီးပဲတခါတည်းတန်းစီပြီးတော့ကြည်နေရတာဒါပဲရှုနေရတာဒါနောက်ဆုံးကျတော့သောတာပတ္တိမေကြာမယ်ဆိုတဲ့ခါကျမှအရှိန်တက်လာပြီးတော့မှနောက်ဆုံး ဒီနှစ်ခါသုံးခါလောက်စစ်တိုက်တွေကဖြစ်ပြီးတော့ခါကျမှနောက်တော့ပြန်မလှည့်တော့ဘဲနဲ့ဂုတ္တရပုဆိုတာကူးသွားတယ်ဂုတ္တရပုဆိုတာကူးတဲ့အချိန်ခါမှာသူကြတော့နိဗ္ဗာန်ဘက်ကိုလှမ်းပြီးတော့ကြည့်လို့ရပြီနော်ကြည့်လိုက်ပြီသို့တော်လည်းပဲကိလေသာကိုမတတ်နိုင်သေးဘူးမဲ့ကြမှသူကဒိဋ္ဌိနဲ့ဝိသေကိစ္စကိုပဲအဲ့ဒီအဲ့ဒီအချိန်ခါမှာပယ်တယ်ဆိုတာကဒီဓာတ်တတ္တိကိုတတ်တာနော်ဒီနေရာမှာတကယ်မြင်လိုက်တဲ့အချိန်ကဘာလဲဆိုရင်နိဗ္ဗာန်ကိုဒီကံသင်္ခါရတွေချုပ်ငိမ့်ပြီးတော့တန်တိဖြစ်တဲ့နိဗ္ဗာန်ကိုမြင်တာ တန်တိဖြစ်တဲ့နိဗ္ဗာန်ကိုမြင်လိုက်ပြီဆိုရင်စောစောတုန်းကရှင်းနေနောက်မှာခြံနေတာတွေကမက်ကိုမကြခင်လဲသင်္ခါရမက်ကနေဖိုးပြီးလို့တခါပြန်နောက်ထပ်ဝီထိရောက်တယ်လဲဘာတွေပဲတွေ့မလဲသင်္ခါရဆိုတော့ဖြစ်ဖြစ်နှစ်ခုကြားမှာဘာသွားတွေ့လဲမဖြစ်မတက်ကို तू တိသွားပြီးပြီအဲ့ဒီအတိဒီဘယ်ဘဝကိုရောက်ရောက်ဒီဘဝမဟုတ်ဘူးနောက်ဘဝပေါင်းကြက်တလောက်ခုနဘဝပါပဲနေတာသောတာပန်ဆိုတာကြက်တလောက်သွား तू ကမပြောက်တော့ဘူးဒီအတိညာဒီညာကဒီတိုင်းရှိတာဒါကြောင့်မလို့တို့ကြတော့အဲ့ဒါလိုထင်ထင်ရှားရှား ဉာဏ်နဲ့တည်ပြီးသားဖြစ်တဲ့အတွက်ကြောင့်သူတို့ဖြေတဲ့အဖြေသည်နော်အဲဉာဏ်နဲ့ဖြေတဲ့အဖြေလို့ပြောတာနော်ဒီမမြဲဆင်းရဲဖောက်ပြန်တတ်သောယုတ်ကိုငါဤအတ္တပဲဟုဆွဲလန်းရန်တင့်တော်ပါမည်လို့ဆိုတော့ကင်ကောင်းပြီဟောဒီယုတ်ကြီးကိုစောစောတော့ကသူတို့ဦးဇင်းတို့ဘုရားမပွင့်ခင်တုန်းကဆိုလို့ရှိရင်နော်ဒီဝေဒခေတ်ဆိုတာရှိတယ်ဗျမနာခေတ်ဆိုတာတွေရှိတယ်ပြီးတော့မှအောင် အရညခက်ဆိုတာတွေရှိတယ်ဥပနိရှဆိုတဲ့ခက်တွေရှိတယ်ပြီးတော့မှအောင်ဒိဋ္ဌိယဆိုတဲ့ခက်တွေရှိခဲ့တယ်ဒါတော့အဲ့ဒီခက်တွေပြောင်းလဲပြီးမှနောက်ဗုဒ္ဓခက်ရောက်လာတာနောက်ဗုဒ္ဓကျတော့ခုနကပြောတဲ့ဟိုဂျိန်းပေါ့ဒီနေ့ခက်ခေါ်တဲ့ဂျိန်းမဟာဝီရတို့နဲ့တော့ခက်ပြန်နော်အဲ့ဒီမှာ BC 600စုမှာအဲ့တော့ခက်ပြန်ပေါ်လာတယ်ပေါ်လာတော့အဲ့ဒီဗုဒ္ဓခက်မတိုင်မီလေးတိုင်အောင်တို့တို့ရဲ့ဒီဘာသာရေးနဲ့ပတ်သက်တဲ့ဒီ religious philosophy ဆိုကြပါစို့ဗျာ နော်လူဆိုတာတတ္တဝါကမကိုကိုယ်မနေတတ်ဘူးကိုကိုစရာရှိကိုရှိရှားကိုရှားတယ်မရှိလဲရအောင်ရှားတယ်ဆိုတော့ရှားတဲ့ခါကျတော့အဲ့ဒီမှာတို့အထင်နေနေတို့ကတခါတည်းအာဘာခေါ်မလဲကောင်းကင်တွေကမြမာတွေထာဝရဘုရားတွေကိုပဲစေကူရင်နဲ့ပူဇော်ကြရွတ်ကြဖတ်ကြမီးနဲ့ပူဇော်ကြအဲ့ဒီလိုတဖြည်းဖြည်းပြောင်းလဲလာတာနော်အဲ့ဒီခါကျတော့အရိညကခေရောက်တဲ့ခါကျတော့ပူဇော်မှုတွေကနောက်ပိုင်းဘာဖြစ်လဲဆိုတော့ဗြဟ္မဏဆိုတဲ့လူတွေကနေပြီးတော့မှတို့ရဲ့ဒီပူဇော်တဲ့ဟာကိုတို့ကဒီလုပ်ငန်းစဉ်ကြီးကိုတိမ့်ပဲ့လိုက်တာ ဒီနေ့ခေတ်လို့ပြော monopolize လုပ်လိုက်တာဒါတော့ပူဇော်မှုတစ်ခုကိုမလုပ်လို့လည်းမရဘူးသူတို့ရဲ့ခက်အရာပူဇော်မှသူတို့ရဲ့အပြစ်တွေကလွတ်မယ်ပူဇော်မှအပြစ်လုပ်ထားရင်လည်းလွတ်မယ်ပြီးတော့လည်းပြမဖြစ်မယ်ဆိုတော့ဒီပူဇော်မှုလုပ်ငန်းကိုဒီနေ့ပြောမှဆိုနတ်တင်တယ်လို့တင်ရတယ်ဒါတော့နတ်တင်တယ်လို့တင်တော့နတ်ပသချင်းဘသူငှားလဲအေးအဲ့လိုပဲအဲ့လိုပဲအဲ့နတ်ပသချင်းနတ်ကတော့ငှားဆိုသလိုရစ်ပူဇော်ခြင်းရဲ့ဗျမဏငှားရတယ်ဒါတော့ဗျမဏကသူတို့လှုပ်ပေးမှရတယ်ဆိုတော့သူတို့မီဒီယာဖြစ်လာတယ်မီဒီယာတွေဖြစ်လာတော့အဲ့ဒီပူဇော်မဲ့သဘောတွေကိုအတင်းချဲ့တော့ ချဲ့တော့တာနတ်ပါသမဆိုလဲချဲ့တော့တာပဲသူတို့ချဲ့လေသူတို့ဘာဖြစ်လဲရလေပေါ့အဲ့ဒါတော့သူတို့အတင်းချဲ့တော့ကြာတဲ့အခါကျတော့ဘာဖြစ်လာလဲဆိုရင်ဒီရစ်ပူဇော်တဲ့သဘောတွေကကြီးကျယ်လုံးမကကြီးကျယ်လုံးပူဇော်ရတာပင်ရတယ်ပသားတွေများတော့ဟောဘာဖြစ်လာလဲဆိုတော့လူဒန်းစားကွာဟာမှုဖြစ်လာတယ်တထင်းနဲ့မင်းမျိုးမင်းတွေတွေကတော့လုံနိုင်တယ်ဆင်းရဲသားတွေကလုံနိုင်ရလားမလုံနိုင်တော့ဒီပြင်ထွက်ပေါက်ရှာတာထွက်ပေါက်ရှာတာဒီဒီစနစ်ကြီးကမကိုက်သေးဘူးငါတို့ကဘလုံးမတားကြီးမမီတော့ဘူးဖြစ်သွားပြီ နော်ဒီနေ့ကုန်ဒီနေ့ကကုန်စင်းနှုန်းတွေကြီးလို့မမိသလိုအဲ့ဒါတော့သူတို့ကနောက်တော့ဒါဆိုရင်လွတ်လပ်စရာတကူတပြည့်နေရှိရမယ်ဆိုနောက်တော့တောထွက်ပြီးတော့ရသေးတပတိလောက်ပြီးတော့ကျင့်တဲ့အကျင့်ဆိုတာအဲ့မှာပေါ်လာတာနော်ဥပနိရှာခေတ်တော့ရညခေတ်ဆိုအဲ့ဒီကနေတစ်ဆင့်အဲ့ဒါတော့အဲ့ဒီမှာဒီထွတ်မြောက်အောင်ကျင့်တဲ့အခါတွေမှာကျတော့ဘာတွေရှိလဲခုနကစောတုန်းကဒီခန္ဓာကိုယ်ထဲမှာတတ္တဝါရှိတယ်အတ္တရှိတယ်ဘာရှိတယ်ဆိုတဲ့အတွေးကနေတဖြည်းဖြည်းနဲ့သူကနော်ဒီဟာကလွတ်ချင်လွတ်ချင်ဘလို့ကျင့်မလဲဆိုတောထွက်ကျင့်တဲ့အကျင့်တွေပေါက်တယ် အဲ့ဒီတော့အဲ့ဒီမတိုင်ခင်နေမှာတောက်လျှောက်ကဟောဒီတတ္တဝါတွေကိုဖန်ဆင်းသူလည်းပြမှာနော်ဖန်ဆင်းခါတဲ့ဟာတွေလည်းပြမှာဒါတော့ဟောဒီအတ္တအသေးအမွားလေးတွေဟိုးစစ်ကြောလာအနတ္တပြက်နေတဲ့ဟာတွေဒီသူ့ရဲ့မူရဲ့မဟာအတ္တိုင်းနဲ့ပေါင်းစည်းမိတဲ့နေ့ဒီမဟာတန်တိဒုက္ခပဲဒါချမ်းသာရောက်ပြီပြောတာငြိမ့်သွားပြီဖြစ်ချင်းဖြစ်ချင်းမရှိတော့ဘူးသူအဲ့လိုနဲ့နေတာဆိုတော့အဲ့ဒီအတ္တဇွဲလေးတွေဟာတတ္တဝါထဲမှာနော်တတ္တဝါတွေဒါမွေရေကုန်ခွာသလို သူကတေးသေးကြံနေခဲ့ပြီမဲ့သူ့ရဲ့အတွင်းထဲမှာ soul အတ္တလေးကမသိဘူးနော်အဲ့ဒါတော့အဲ့ဒီတတ္တဝါတွေကိုလည်းပဲဘလို့တီးတယ်လဲဒီတတ္တဝါတွေတက်တန်းကဦးဇေစောစောတုန်းကဟိုဓမ္မစစ်ကြာတင်တုန်းကမက္ခလီဂောတာလာရဲ့အယူမှာထင်တယ်အဲ့ဒီမှာပြောခဲ့ပြီးပြီနော်အဲအဇိဒကိတကပလာလားမသိပါဘူးရောင်လို့တတ္တဝါတွေကကကဘာပေါင်း၈000လောက်ပြည့်လို့ရှိရင်နော်အချီလုံးလေးကိုဖြည့်ပြီးတော့ပြစ်လိုက်တဲ့အခါကျရင်အဲကျိုးလေးဆုံးသွားလို့ဆိုရင်ရက်သွားပြီ လူတွေဟာကုသိုလ်ကောင်းမှုလှုပ်သည်ဖြစ်စေမလှုပ်သည်ဖြစ်စေအတူတူပဲတဲ့အဲ့ဒီနှစ်ကုံရင်ကဘာကြီးကတ်ကုံသွားပြီဆိုအကုန်လုံးနိဗ္ဗာန်သွားကြမှာဆိုလိုတာမိုက်ချင်တဲ့လူမိုက်ဆိုးချင်တဲ့လူဆိုးနော်မိုက်ချင်မိုက်တဲ့လူကမိုက်လူလဲတန်တရားပို့ရှင်မသွားသလိုကောင်းမှုကုသိုလ်လှုပ်လို့လဲတန်တရားပို့မကြုံဘူးမတိုးဘူးဆိုတော့ဒီထက်မှာအတ္တလေးကဒီတိုင်းပဲစစ်နေမယ်လို့ပြောတာအဲ့ဒီအတ္တကလေးဟာမိမိတို့ရဲ့ဘဝထဲမှာနော်ခံစားတာရောကြည်တာရောရှုတာတွေရောဒါကိုသူကမင်းကစင်တာထင်ပြီးချုပ်ထားတာ အဲ့ဒီချုပ်တဲ့အခါမှာဘာပဲလှုပ်လှုပ်ကြည်တာမြင်တာစားတာတွေးတာခေါ်တာအကုန်လုံးကသူကဘာဖြစ်လာပြီလဲဆိုတော့သူတို့ရဲ့စိတ်ကူးနဲ့အတ္တဟာဒီနှလုံးမှာစင်တာထိုင်ပြီးတော့သူကအမြဲထာဝရတည်တဲ့အဖြစ်နဲ့ရှိပြီဒါတော့ဘုရားကဘုရားပွင့်တော့ပြောတယ်တကယ်လို့ဟောဒီခန္ဓာဟာအတ္တပြောသလိုမင်းတို့ပြောသလိုအတ္တကဆိုခဲ့မယ်ဆိုလို့ရှိရင်ဟောဒီအတ္တတည်နေတဲ့ဒီခန္ဓာကိုဒီနှလုံးအိမ်ကြိုက်တဲ့နေရာသူတည် ဒီသူ့ရဲ့တရားသူနေမဲ့အိမ်ကိုဘာကြောင့်သူဖြစ်ရတာလဲဘာကြောင့်သူဒုက္ခပေးရတာလဲဒါဖះမေးတာဒါတော့ဖះမတိုင်ခင်မှာရောဖះပွင့်တဲ့အချိန်မှာတော့ခက်ပြန်အနေနဲ့သူတို့ကလွှမ်းမိုးထားတယ်ဒီကြားထဲမှာထွက်ပြီးတော့မှဖះကအကုန်လုံးကိုဒီဝါရတွေနဲ့သူကသွားတာဒီဝါရနဲ့တိုက်ပြီးတော့မှသွားတာတိုက်တယ်ဆိုတာဒီလိုသူတို့ကိုရှင်းပြနေရတာဒါတော့ဒီသူတို့ဒီပင်လျင်ဒီ ပင်စဝိကငါးဥဒုသူပြီလဲစောစောကတော့ငါအနေနဲ့ဆိုမယ်ပြောမယ်ဆိုလို့ရှိရင်တော့ခန္ဓာကိုယ်ထဲမှာရှိနေတဲ့ကိလေသာတွေကိုသူကပင်ပင်ပန်းပန်းကျင့်လိုက်ခြင်းအပြင်ပိန်ခန်း၆ပြီးတော့မှရေခန်းသလိုတက်ပင်တို့အရွတ်တွေကအရေခန်း၆သွားသလိုမျိုးကိလေသာခန်းလိမ့်မယ်နောက်ထပ်အသက်တွေမဖြစ်အောင်ကတော့မျက်စိတို့နားတို့ကိုတန်ဝရဆိုတဲ့စောင့်စည်းမှုနဲ့ပိတ်ထားဆိုတော့အဟောင်းလဲ၆သွားမယ်အသက်လဲဝင်မလာဘူးဆိုရင်မောက္ခလို့ခေါ်တယ်မောက္ခလွတ်မြောက်မှု liberation ကိုသွားပြီ တို့ခေါ်မောက္ခပါဠိလိုမောက္ခအင်္ဂလိပ်လိုပြောရင် liberation နော်သူ everlasting liberation ထာဝရတည်တဲ့သူတို့ကဒါနိဗ္ဗာန်ပဲဆိုတော့အဲ့ဒီမောက္ခကိုရောက်ဖို့အတွက်သူတို့အဲ့လိုကျင့်ရတာဆိုတော့သူတို့ကျင့်စဉ်နေတဲ့မှာလည်းပဲဒါတွေကဒီအတ္တခတ်ဆန်ဆန်ကိလေသာခန်းချောက်ပြန်ထွက်သွားတယ်ဆိုတဲ့သဘောကလည်းပါနေသေးတယ်တို့ကဒါတော့မြတ်စွာဘုရားအဲ့ဒါမှားတယ်ဆိုတဲ့အကြောင်းမစ္စည်းမပฏิပဒာနေဟောတယ်ဟောပြီးမှသူကဒါတွေမင်းနေတာမြတ်စွာဘုရားဒီဇာလန်ကိုလည်းမျက်စိနဲ့ပျောက်မသွားစင်နဲ့ခမရတို့ကလာလာထိုင်ပြီးရင်မူရင်းဆက်ပျောက်ပျောက်သွားတာ episode ကိုလည်းမပြောက်စင်နေအောင်ဒါတော့သူတို့ဘဲကလာတယ်လဲဆိုတော့သူ့ရဲ့နောက်ခံ background background check လုပ်နေတာဒါတော့မြင်သေးသလားလို့ပြောတာမင်းတို့သောတာပန်ဖြစ်ပြီဆိုတော့အဲ့ဒီဟာမျိုးအခုပြောတဲ့မမြဲပါဘူးဆိုတဲ့သဘောကိုလည်းမတွေ့ပြီဆိုတော့မမြဲပါဘူးဆိုတဲ့သဘောမှာလိုချင်စရာနှစ်သက်စရာကောင်းတာရှိသလားဆိုအဲ့ဒီမှာလိုချင်နှစ်သက်စရာကောင်းတာမရှိပါဘူးလို့သူတို့အဲ့ဒါဖြေတာဒါတော့သူတို့အဖြေသည်သောတာပန်ဖြစ်ပြီးတာဖြစ်တဲ့အတွက်သူကကြက်ဖြေလားသိဖြေလားအဲကြက်ဖြေမဟုတ်ဘူးသိဖြေ အဲ့လိုဒါတော့ကောင်းပြီအဲ့ဒီလိုတိဖြစ်ဖြစ်တဲ့အတွက်မမြဲဆင်းရဲဖောက်ပြန်ပြောင်းလဲတတ်သောရုပ်ကိုတဲ့ငါကြီးအတ္တပဲစောစောလေးကပြောပြီเนาะအထွတ်ထဲမှာဒီတဲ့ဆွဲလန့်ရန်တင့်တော်ပါမည်လို့အဲ့ကြတော့ပြန်စားဝကိငါးခုကဖြေပါတယ်မတင့်ပါဗျာဆိုပြီးတော့ကောင်းပြီဒါတော့အချိန်လေးနည်းနည်းရသေးတော့ဝေဒနာကိုဦးဇင်းတို့ဝေဒနာခန္ဓာအကြောင်းကိုဆက်သွားမယ်ပါဠိနဲ့မြန်မာအလုံးရွတ်ဖတ်ပြီးပူဇော်ကြည့်ရအောင်ဝေဒနာနေသာဝအာနေသာဝတိ စောစောကဦးဇင်းတို့လစ်လာလစ်လာတင်ကြားခဲ့တာကတော့ရုပ်ခန္ဓာနဲ့ပတ်သက်ပြီးတော့မှအနိစ္စဒုက္ခအနတ္တလက္ခဏာ၃မျိုးလုံးကိုပြည့်အောင်မေးပါတယ်ဒီတိုင်းပဲထိုနေ့၎င်းတူစွာပဲဝေဒနာကိုလည်းပဲအနိစ္စဒုက္ခအနတ္တလက္ခဏာ၃မျိုးလုံးမြင်အောင်လို့မြတ်စွာဘုရားတပါးချင်းတပါးချင်းခန္ဓာတပါးချင်းမှာစစ်ချစ်ထုတ်ရတယ်ဒါကြောင့်ဒီဟာကတရားယုံမှာတရားစစ်တဲ့အခါကျရင်စကလုံးတွေကိုကြော်ပြီးတော့မှမြုပ်ပြီးတော့မှဆက်လို့မရဘူးစကလုံးကိုအတိအကျเนาะ သုံးခါမေးရမယ်ဆိုရင်လည်းတစ်ချောင်းတစ်ချောင်းချင်းမှာ तू ကနော်သုံးချိန်ပြည့်အောင်မေးရတယ်လို့ပဲမြတ်စွာဘုရားလည်းပဲတတ္တဝါတွေရဲ့တန်တန်မှာနော်ရုပ်ရုပ်ဘက်ခန္ဓာမှာအနိစ္စဒုက္ခအနတ္တသဘောရှိတဲ့အတွက်နိစ္စဒုက္ခအတ္တလို့ဆွဲဖို့တင့်ပါမလားဆိုရင်ဖြေတဲ့လူကထားပါတော့မဖြစ်မတင်ပါဘုရားလို့ဖြေလိုက်တယ်ဆိုတော့အေးကြံတဲ့ခန္ဓာလေးပါလဲထုံနည်း၎င်းပဲကွာလို့ဒီလိုသွားလို့မရဘူးဒီလိုသွားလို့မရဘူးဒါကိုပြောတာဒါကြောင့်မလို့အမှန်ကတော့စာရဲ့အတိတ်ပဲကတော့အတူတူပဲ မေးတာကခံစားမှုဝေဒနာမြဲသလားမမြဲဘူးလားမမြဲပါဗျာဒါအနိစ္စပြောတာနော်မမြဲတဲ့ဝေဒနာသည်ဆင်းရဲလောချမ်းသာလောဆင်းရဲပါဗျာဒါဒုက္ခနော်မမြဲဆင်းရဲဖောက်ပြန်ပြောင်းလဲတတ်တဲ့တရားကိုဤဟာငါဥစ္စာဖြစ်ဤဟာငါဖြစ်ဤဟာငါအတ္တဖြစ်ဤဟုရှုမြင်ထင်မှတ်ရန်တင့်လျော်ပါမည်လောမတင့်လျော်ပါဗျာဒါအနတ္တပြောတာဆိုတော့လက္ခဏာဘယ်နှပါလဲဒါတော့ခန္ဓာ၅ပါးမှာလက္ခဏာအနိစ္စဒုက္ခအနတ္တအနိစ္စဒုက္ခအနတ္တခန္ဓာ၅ပါးကိုတစ်ပါးချင်းတစ်ပါးချင်းမှာ လက္ခဏာ၃ပါးလုံး၃ပါးလုံးကိုစစ်ချက်ထုတ်ရတယ်ထုတ်ပြီးမှသူတို့ကိုယ်၌ကလည်းပဲဒါပြန်ပြန်ပြီးတော့ဖြေတာဒါဟာဘာလဲလို့ပြောမယ်ဆိုရင်ဆိုကြပါစို့ဗျာဒီမှာဒီနိုင်ငံမှာတမတတွေသူတို့ကိုသူတို့ရွေးကောက်ခံတော့မယ်ဆိုလို့ရှိရင်တနေရာရာသူတို့မဲဆန္ဒနယ်မှာသွားပြီးတော့ဟာသူဒီနေ့ကစပြီးတော့တမတဖြစ်ကြီးညာပါတယ်သူရဲ့ဝါဒကဘာဘာဘာဖြစ်ပါတယ်ဆိုပြီးတော့သူတို့ရဲ့ platform တွေမကြီးညာဘူးလားကြီးညာသလိုပဲဒါဟာမြတ်စွာဘုရားကပင်စားဝိကေ၅ခုကိုအမေးအဖြစ်လုပ်နေပေမဲ့ဒါမှတ်ထားမှာက စစ်ကြဝဠာအနန္တကိုဒါရည်ရွယ်ပြီးဟောနေတာနော်အ ਨੇ ဆုံးတော့ဒီစစ်ကြဝဠာစစ်ကြဝဠာဆိုတာဒီတခုတည်းလည်းမဟုတ်ဘူးလေဒါတော့စစ်ကြဝဠာအနန္တမှာရှိနေတဲ့နတ်ပြမာတွေလည်းရှိသေးတာကိုဦးဇင်းတို့ဒီမဟာသမယတုတ်လေလာတုန်းကတွေ့တယ်မဟုတ်လားလို့တခြားခြားစစ်ကြဝဠာကထပ်တူပုံစံတူနော်ဒီနေဒီစစ်ကြဝဠာလာပြီးတော့တရားနာတာအဲ့တော့အခြားခြားစစ်ကြဝဠာတွေမှာရှိတဲ့နတ်ပြမာတွေအကုန်လုံးကိုရောတတ္တဝါတွေရောဒီခန္ဓာ၅ပါးတဲ့ပတ်တည်းအနိစ္စဒုက္ခအနတ္တဆိုတာအကုန်လုံးကြင်ညာချက်ထုတ်တာ၅ပါးတဲ့လို့မထင်နဲ့ နော်အကုန်လုံးဒါကြောင့်မလို့မြတ်စွာဘုရားအခုမေးနေတာဒီ nature ကိုမေးနေတာ nature ကိုဖြစ်နေတယ်လို့မှဘသူအတွက်မှယေရှုဖြစ်တာမဟုတ်အားလုံးကအတူတူပဲလို့ပြောတာကောင်းပြီဒါတော့သူတို့ရဲ့ဆွဲတတ်တဲ့အတ္တသဘောတွေကိုဘလို့တွေဆွဲတာတဲ့ဒါတွေကဘလို့ရှိတယ်လဲဆိုတာကိုအောက်မှာနေဝါတိအတ္တဝေဒကအတ္တအဲ့ဒါလေးဖတ်ကြည့်ပါဝေဒီမာဒေဒီတ အဲကောင်းပြီဦးဇင်းစောစောကရှိမှာတော့ကအတ္တတွေ၅မျိုးလောက်ထုတ်ပြပါတယ်ပြုလုပ်တဲ့အတ္တကိုကာရကအတ္တခံစားအတ္တကိုဝေဒကအတ္တ နောက်ပြီးတော့မှအမြဲတမ်းခန္ဓာကိုယ်ထဲမှာနေတာကိုနိဝါတိအတ္တငါရဲ့ပိုင်ရှင်ပေါ့နော်ဒါငါပိုင်တဲ့အာအနေနဲ့ဆွဲတာကြတော့တာမီအတ္တကိုကြိုက်သလိုကိုခန္ဓာကိုကိုကြိုက်သလိုဖန်ဒီဖန်ဆင်းပြီးခံစားနိုင်တယ်ဆိုရင်တယံဝတိအတ္တလို့၅မျိုးရှိတယ်ဒါပေမဲ့အဓိကနှစ်ခုလောက်မှတ်လိုက်ရင်ဒါခြုံငုံမိပါတယ်အဲ့ဒီမှာထင်တာကနိဝါတိဆိုတာတတ္တဝါတို့သည်မွေးသီမှာတည်သည့်တယောင်ကိုတွင်းနဲ့အသက်ရှင်သောငါကောင်အတ္တကောင်ရှိဟုထင်ကြ၏ ထိုကဲ့သို့ထင်မြင်ဆွဲလန်းခြင်းကိုနိဝတိအတ္တဟုခေါ်၏ကဲကျုပ်တို့ခမရတို့ကင်းသလားဘာကြောင့်လဲဆိုတော့သေတဲ့ခါကျရင်ဟာပါဇက်ကလေးပွင့်သွားတာအဲ့ဒါထွက်သွားပြီထင်တယ်နော်အမှန်ကသေတဲ့ပုံကိုကြမှာတော့သွေးသားအလုံးမလုံးမှာတော့မျိုးလုံးတွေပြူးကြည်လဲပြူးမယ်ပါဇက်တွေပွင့်ကြည်လဲပွင့်မယ်လေအဲ့ဒါလိုဖြစ်တာအဲ့ဒါအသက်ကလေးထွက်သွားလို့ပါဇက်ကလေးပွင့်သွားတာမျိုးလုံးလေးပြူးသွားတာဘာညာနဲ့ပေါ့လေတခါတည်းကျတော့လဲပါဇက်ကလေးကမိတ်လို့ဟိုလိုဆန်းဆန်းဆန်းဆန်းဆန်းနဲ့ကြက်ကလေးများငှက်ကလေးများဒီကနေ့ဆန့်တယ်လို့လေနောက်ဆုံး ပြောရမယ်ဆိုရင်အသက်ငယ်နေတဲ့အချိန်လေးပေါ့ဒါကိုပဲတချို့ကဒီခန္ဓာကိုယ်နဲ့ရှိတဲ့အသက်ကောင်လေးဆိုတာဟာရှိတယ်လို့အယုံကြည်ချက်သဘောနဲ့ဦးဇင်းတို့ကမပြောဘူးနိဝတိအတ္တလို့မပြောဘူးဒါပေမဲ့အတိကပါသွားပြီဒါလေးရှိနေတယ်ရှိနေတဲ့အတွက်ကြောင့်ဒီလိုလေးတည်တဲ့အချိန်မှာဒီလိုလေးမျိုးလုံးလေးပြူးကနေပါဇက်ကလေးပြဲကနေနဲ့ဒါထွက်သွားတာပဲလို့စိတ်ကလေးကလက်ခံထားတယ်ပြောတဲ့သူကလည်းဒါကိုယေရှုပြောတယ်ဆိုတော့ ပြောသူနာသူနှစ်ယောက်လုံးကဘာခံရှိလဲအေးအဲ့ဒီနိဝါဒီအတ္တဆိုတာရှိတယ်ပြောတာနော်ဒါတော့အဲ့ဒီလိုမျိုးစိတ်ကလေးနဲ့ထင်ပြီးတော့ပြောသူကပြောရင်ဒီယူစည်းချက်ကိုနာသူကလည်းဒီတိုင်းလက်ခံလိုက်လို့ဆိုရင်အေးဟုတ်တယ်ဟုတ်မှာဒါအသက်ထွက်တာနေမှားနဲ့ပြောတာအမှန်ကတော့ကိုကဗုဒ္ဓဘာသာဖြစ်တယ်အဘိဓမ္မာသင်ထားတယ်ဆိုလို့ရှင်ဒါဝิญဉ်ချုပ်တယ်လို့ပြောလိုက်ပြီးပြီဟုတ်တယ်မဟုတ်လားအခုနပြောပြီအဲဒါဒီတိရတဲ့ဝิญဉ်ချုပ်သွားတာ ဒါအာယုဥတ္တမစဝိညာဏရုပ်ဇီဝိတရဲ့နာမ်ဇီဝိတရဲ့ရုပ်အသက်နာမ်အသက်ပေါ့နော်ရုပ်ဇီဝိတကရုပ်တရားတွေရဲ့ရှင်သန်နေအောင်ထောက်ပံ့ပေးရတယ်။နာဇီဝိတကနန်တရားတွေရှင်သန်နေအောင်အလုံးလုံးနေအောင်ထောက်ပံ့ပေးရတယ်။ဒါကြောင့်မလို့သူကယုတ်ဇီဝိတနာဇီဝိတလို့နှစ်ခုလုံးရှိတယ်သူက။အဲ့ဒီဇီဝိတနှစ်မျိုးလုံးချုပ်ဆုံးခြင်းနော်။ဥတ္တမဆိုတဲ့ခန္ဓာကိုယ်ရဲ့ body temperature ရက်သွားခြင်းနော်။ ဝိညာဏံဆိုတဲ့ဝိညာဉ်အတိနန္တရားကြီးချုပ်သွားခြင်းဒီသုံးခုဒီသုံးခုပေါင်းပြီးတော့မှသေတယ်လို့ခေါ်တာလောကပညာရနော်ဒါကိုလူတွေကအစောစောတုန်းကနိဝတိအတ္တသဘောတွေကဟိုးတခါတည်းဘုရားမပွင့်ခင်ကရောပွင့်နေတဲ့ရောဒီနေ့ထီအောင်ရောကတောက်လျှောက်ကြီးဆင်းပြီးတော့မှအစင်လာကြီးနဲ့တခါတည်းဆင်းလာတာကြီးကဦးဇင်းတို့ရဲ့တတ္တဝါတွေစိတ်ထဲမှာဒီနေ့ထိစွဲရပဲဒါကြောင့်အသက်ထွက်ပြီနဲ့အထွက်ကလေးနဲ့သုံးတယ်ထွက်တယ်ဆိုတော့ခွဲခွာစရာ ထွက်ခွာသွားသူရှိရမယ်မဟုတ်လားဟုတ်တော့မလားမြို့တော်ကထွက်စေပြလို့နေလိုက်တယ်ဆိုရင်ထွက်ခွာသွားတယ်လေရှိတယ်လေမဲစာပို့ခံရတယ်ဆိုပါတော့ဗျာဟုတ်တော့မလားဒါတော့အဲ့ဒီလိုမျိုးထွက်เสียအိမ်ကလေးတွေကနေထွက်ခွာသူတယောက်ရှိရမယ်ဒါတော့အဲ့ဒီထွက်တယ်ဆိုတာကသူတို့စိတ်ထဲကယေရှုပြောတာကဘာလို့လဲနိဝါသီအဲ့ဒီအတ္တအဲ့ဒီအတ္တဒါတော့အဘိဓမ္မာသင်္นานသားနော်ဆိုလို့ရှိရင်တော့ကိုကနည်းနည်းလေးနော်ပြင်ပြောမယ်ဆိုရင်ဝိညာဉ်ချုပ်တယ်လို့ပြောပါ ဝิญဉ်ချုပ်တယ်ဆိုတဲ့အထက်မှာအတ္တပါသေးလားမပါဘူးသူ့ရဲ့တက်တန်းရသူ့ရဲ့လုပ်ငန်းစဉ်သူတို့ရဲ့ရုပ်တရားနံတရားသဘောတရားသူတို့ function တွေဒီတဘွားဟောဒီရုပ်ခန္ဓာကိုမှရက်သွားပြီဒါ cease ဖြစ်တယ်လို့ခေါ်တယ်ရက်သွားပြီငြိမ်သွားပြီပြောတာအဲ့ဒီတော့အဲအဲ့ဒီလိုအတ္တမျိုးကိုနိဝါဒီအတ္တထိုအမြဲတည်နေသောငါကောင်ကပင်အကောင်အဆိုးမှန်သမျှတို့ကိုခံစားသည်ဟုထင်တတ်ကြ၏ထိုအတ္တမျိုးကိုဝေဒကအတ္တဆိုလိုတာကတော့တကောင်နဲ့တယောက်တည်းပါပဲဒါပေမဲ့ရှိနေတယ်လို့စိတ်ကထင်ရင်နိဝါဒီအတ္တ အဲခံစားစရာကိုခံစားတယ်လို့ထင်ရင်ဝေဒကအတ္တသူကဒီလိုလေးပဲနာမည်ပဲပြောင်းသွားတာဒါတော့အထဲမှာတခုထည့်ထားပြီးရင်ကျန်သားကနာမည်လေးတွေပြောင်းပြောင်းပြီးတော့မှသူကနော်ဟိုသုံးသွားတာပဲရှိတယ်ဒါတော့အများဆုံးထင်တတ်တာကခံစားမှုပိုင်းဆိုင်ရာမှာလည်းပဲဝေဒကအတ္တခံစားရပေါ့လေတည်တဲ့အခါမှာထွက်သွားတဲ့နိဝတိအတ္တဆိုတဲ့စကားတွေပြောတယ်တခါတလေမှတချို့ပြောတာက ဒါလောက်လူတွေတွေးခေါ်ကြံစည်နေတာသူရဲ့အတ္တကလေးစိုးလေးတာမရှိရင်လူတွေကဒါလောက်ထစ်ထစ်မြက်မြက်တွတ်တွတ်လဲလဲကြီးမတွေးနိုင်ဘူးသူတို့ပါလို့သူတို့မကြောက်လို့တွေးနိုင်တာဆိုတာမျိုးလဲသူတို့ကပြောသေးတယ်နော်ဒါကတော့သူတို့အခုနပြောတဲ့အမ်ဒီနိဝတိအတ္တတွေပဲထည့်လို့ရပါတယ်ကဲကောင်းပြီဒါတော့နိဝတိအတ္တနဲ့ဝေဒကအတ္တနှစ်မျိုးဒီဒီနေ့အများဆုံးပြောတတ်ပါတယ်နှစ်မျိုးပဲပြောပြောတစ်မျိုးပဲပြောပြောငါးမျိုးပဲပြောပြောဒါကချုပ်လိုက်ရင်ဘာပဲရှိမလဲအတ္တလေးရှိတယ်ဆိုတဲ့ယုံကြည်ချက်နဲ့ပြောတာ နောက်တစ်ခုကောင်းပြီနောက်တစ်ခုနောက်တစ်မျက်နှာသွားဝေဒနာတို့ဤမမြဲပုံဆင်းရဲပုံဆိုတာလေးသွားကြစို့ နာအကြောင်းပြောတော့ဝေဒနာတွေကိုရှေ့ကလည်းပြောသလောက်ပြောခဲ့ပြီးပြီသို့တော်လည်းအဲပိုးပြီးတော့လည်းမှတ်မိတာပေါ့ဒုက္ခဒုက္ခဥပေက္ခမြည်သည့်ဝေဒနာ မဆိုးမမြဲပြီနော်ဒါသူ့ရဲ့တဘာဝအရာကိုမှဖြစ်တည်ပြည့်နေသွားနေတာဆိုတော့ဖတ်တာဖြစ်လျင်ဝေဒနာဖြစ်၏ဟုတ်တယ်မဟုတ်လားဖတ်တာဖြစ်เสียပါလေဝေဒနာဖတ်တာនិရောဓ ဒါရှင်းရှင်းလေးပဲเนาะဖတ်တာဖြစ်တာအဲဝေဒနာဖြစ်တာဘာကြောင့်လဲဖတ်တာဖြစ်လို့ဒါတော့ဖတ်တာချုပ်လျင်ဝေဒနာချုပ်ဤဖတ်တာကြမ်းလျင်ဒုက္ခဝေဒနာဖြစ်ဤနောက်ဒုက္ခဝေဒနာဝေဒနာလည်းကြမ်းတာဖတ်တာနုညံ့လျင်ဒုက္ခဝေဒနာတဖြည်းဖြည်းလျော့လာပြီးဒုက္ခနေရာနဲ့ဒုက္ခဝေဒနာများပြောင်းလဲသွားပြီဆိုလိုတာကနည်းနည်းတရားလေးနဲ့ပတ်သက်လို့ပြောကြပါစို့ဗျာတချို့ကဝေဒနာချုပ်တယ်ဝေဒနာချုပ်တယ်နဲ့ဝေဒနာဘယ်တော့မှမချုပ်ဘူးဝေဒနာပြောင်းသွားတာပဲရှိတယ်ဆိုတော့ဝေဒနာချုပ်တယ်ဆိုတာကတော့ တခုရှိတာကတင်စားပြောတယ်လို့တော့လက်ခံလို့ရတယ်နော်ဆရာတို့တွေကအဲ့ဒီများသောအားဖြင့်တော်တော်များများဆရာတို့ကဒါဝိပယေရှုပြောတာပါဝေဒနာချုပ်တယ်လို့ပြောတာသူတို့မသိလို့ပြောတာမဟုတ်ဘူးသိတယ်သို့တော့ဘာပြောတာလဲဆိုရင်ကြမ်းတမ်းတဲ့သဘောတရားနော်ဝေဒနာတွေဟာယောဂီကအထုတ်တဲ့အခါမှာနော်ကြာတော့ရှုမှတ်နေတဲ့စွမ်းအားတဖြည်းဖြည်းတိခတ်မှတ်လာတဲ့အတွက်တိခတ်မှုအားလည်းပဲရင့်ကျက်လာပြီလို့ဆိုပါစို့ထိုဖြစ်တည်နေအများမှတ်တဲ့အားကလည်းတဖြည်းဖြည်းနဲ့ရင့်ကျက်လာတဲ့အခါကျတော့မိမိကဒီဝေဒနာကိုငါဒီတစ်ခါတော့ဇွဲတင်ပြီးတော့ နော်နာတိုင်းပြောင်းနော်ကျင်တိုင်းပြောင်းဒါထုံတိုင်းပြောင်းစသည်ပြောင်းရတော့ငါကြီးပဲအရှုံးပေးနေရတယ်ငါကအလံလဲတယ်ဒီတစ်ခါတော့ငါမလဲအောင်ကြိုးစားမယ်ဆိုတော့ဇွဲလည်းပဲနဲ့တင်ပြီးတော့မှထုတ်တဲ့ခါကျတော့နာကျင်လဲနာမယ်ကြိုက်ချင်လဲကြိုက်မယ်သို့တော့ဒါကိုငါဒီတစ်ခါတော့တခါတည်းနဲ့ကိုသူဆုံးတဲ့တောင်ဒီတိုင်းနေမယ်ဆိုပြီးတော့အဲ့လိုဇွဲနဲ့ရှုတာပေါ့နော်ရှုတဲ့ခါကျတော့ဒေါသမပါရဘူးအဲ့ဒါလိုရှုတဲ့ခါကျတော့အဲ့ဒီခါမှာများသောအားဖြင့်ဝေဒနာကြော်တယ်လွန်တယ်လို့ ဖြစ်တဲ့ဟာတွေကယောဂီတယောက်မှာကဒီရှုရင်းကနေနော်ထိုင်လာတဲ့အားကလည်းရက်ကလေးရပြီသို့မဟုတ်အလေးကျင့်ကောင်းငကွာရှိခဲ့ဘူးတဲ့ရှုတဲ့ရက်ကလေးလည်းရလာပြီဆိုရင်ရှုအားလည်းနိုင်လာတယ်ဘာဖြစ်လို့လဲဆိုဒါကရက်ကလေးကြားတယ်လို့ပြောတာတခြားမဟုတ်ဘူးရက်ကလေးစကားစားဓမ္မကအခုမှနားတယ်ဆိုရင်အဲ့ဒီနာတာကြီးကိုမရှုနိုင်ဘူးဘာဖြစ်လို့လဲဆိုတော့နာနေတာကြီးကိုမှသူ့ကိုဒုက္ခပေးနေတယ်ဆိုတော့ဒုက္ခဒေါမနတာဖြစ်မနေဘူးလား ဒါကြီးမြန်မြန်ပြောက်ချင်းဟာဘာလို့မှမသိစိတ်တရားပြာလောင်ကအာတခါတည်းချွေးတီးတီးကြနေတာဒါတော့ငြိမ်ပြီးနေနေနေဆိုတာကယောဂီကနည်းနည်းလေးယဉ်လာလို့နေနေတာဒါတော့ယဉ်နေနိုင်မှတီးခံနိုင်မှအခုနဝေဒနာကိုကိုယ်ကဆုံးအောင်လိုက်ရှုနိုင်မှာမဟုတ်လားရှုတဲ့အခါကျတော့ဇွဲမလျှော်ဘဲနဲ့ရှုတဲ့အခါကျမှများသောအားဖြင့်တချို့ဆိုလို့ချင်းတခါတည်းနဲ့ဟောအတန်မမြည်တော့လဲမြည်တယ်လို့သူတို့ပြောပုံကပေါ့လေဒုက္ခနဲ့ဆိုပြီးရင်ပျောက်သွားတာတဲ့ခန္ဓာကိုယ်မှာစောစောကြီးကနာတာတောင့်တာအောင့်တာတွေကတခုခုကြီးကို ထားပါတော့ကားအောက်မှာကူထားတဲ့ဂူကြီးကိုဆွဲယူလိုက်သလိုမျိုးတခါတည်းဟောအဝက်ကိုအပေါ်လေးခြုံထားတာကိုမပြီးတော့ဆွဲတက်လိုက်သလိုမျိုးစသည်ဖြင့်သူတို့ခံစားမှုလေးတွေပြောတယ်လေအဲ့ဒါပြီးမပေါ်တော့ဘူးနာရာကျင်တာမတွေ့ဘူးဆိုတော့ဒါမျိုးကြော်သွားခြင်းကိုရည်စူးပြီးတော့ပြောတာဖြစ်ပါတယ်ဝေဒနာလွန်တဲ့ကြော်တဲ့ချုပ်တယ်ဆိုတာဒီနာကျင်ကြက်ခဲမှုကကိုယ့်ရဲ့တိခံနေမှုရှုမှတ်နေမှုအအောက်ကိုရောက်သွားပြီးကိုယ့်ကိုဒုက္ခပေးလောက်မလှုပ်ရှားတော့ဘူးဆိုတာပြောတာဒါပေမဲ့ဝေဒနာဘယ်တော့မှမချုပ်ဘူးเนาะစောစောလေးတုန်းကเนาะ ထိထားတယ်ဖိထားတယ်တောင့်ထားတယ်ဆိုတဲ့သဘောကနော်ခန္ဓာကိုယ်အတွင်းထဲမှာအယိုးရှိတယ်အယိုးကိုအပေါ်ကနေပြီးတော့ထိထားတယ်အသားဆိုင်ရှိတယ်ဒါတော့လူမှာခန္ဓာကိုယ်ရဲ့ body weight မရှိဘူးလားရှိတယ်ရှိတဲ့အတွက်ကြောင့်ဟောဒီ body weight ကြီးကဘသူ့ပေါ်မှာတင်တယ်လဲတင်ပါပေါ်မှာရှိတယ်တင်ပါမှာဘာခေါ်လဲတင်ပစုံရိုးမရှိဘူးလားအေးတင်ပစုံရိုးကနေ तू ကအပေါ်က body weight ကိုရောဟိုမထားတဲ့ခါကျတော့ तू ကဘသူ့ပေါ်မှာသွားပြန်ဖိတယ်လဲဆိုတော့တင်ပါအသားပေါ်မှာဖိတယ်အောက်ကကြမ်းရှိတယ် ဆိုတော့အယိုးကအမကျန်းကအမဂျားတဲ့ကအသားကအပြော့ဆိုတော့ဒုဖတ်တာကမပြင်းဘူးလားပြင်းတယ်ကြိတ်ပြီးခြေပြီးပူပြီးအဲ့မှာဒါတော့ပူမာကြောတဲ့အရာတစ်ခုဒီလိုထိပံများရင်ဘာဖြစ်လာလဲပူလာတယ်ပူရခါလေးတောင့်ပူအေးအဲ့ဒီမှာဟာဟိုတောင့်ဒီကောက်ဟိုပြည့်ဒီပြည့်ဒီလိုတွေဖြစ်တာဒါကြောင့်အဲ့ဒီဓာန်ကိုမိမိကနော်ထားပါတော့တူတူပြောကြစို့နော် တီးခံပြီးရှုနိုင်တဲ့အတွက်ကြောင့်မလို့အဲ့ဒါတွေကိုကြော်လွန်သွားတော့ယေရှုပြီးတော့မှဝေဒနာကြောတယ်ဝေဒနာချုပ်တယ်စသဖြင့်ပြောခြင်းဖြစ်ပါတယ်အမှန်ကတော့တီးခံနိုင်တဲ့အတွက်ကြောင့်မလို့မိမိစောစောတုန်းကပြင်းထန်တဲ့တွေးထိမှုကနေတဖြည်းဖြည်းချင်းမာကြောတာကနေသဘောတရားအရာမိမိကငကိုယ်တော့ကမာကြောနေတဲ့သဘောကနေပြီးတော့ပြော့ညံ့တာလည်းဖြစ်ပြီးတော့မှတဘာဝနေထိုင်သလိုမျိုးเนาะဟိုအောက်ကနေပြီးတော့မှမှုရပေါ်ဖုံပေါ်မှာနောက်ကုရှင်ပေါ်မှာထိုင်သလိုမျိုးပြော့ပြော့ပြောင်းပြောင်းပြန်ဖြစ်သွားတာဆိုတော့မာတဲ့ ကြောတဲ့ပူတဲ့ပြင်းထန်တဲ့ဒုက္ခဝေဒနာကနေတက်တာတဲ့ပျော့တဲ့ခံတာတဲ့နုညံ့တဲ့ဘယ်ကိုပြောင်းလဲဒုက္ခဝေဒနာပြောင်းတာချော့ရလားဝေဒနာမချော့ဘူးဒါကိုပြောတာဝေဒနာမချော့ဘူးဝေဒနာပြိဋိဘံဇန်တိတိပါသွားမှာဘာဖြစ်လို့လဲအကုန်ရှိတယ်ပြိဋိဘံဇန်မဲ့နောက်စုတိစိတ်မှာလည်းပဲစေတသိက်ကမရှင်ဘူးလားအဲ့ဒီစိတ်မှာဝေဒနာမပါဘူးလားအေးအဲ့ဒါဆိုတော့စုတိစိတ်နဲ့ချုပ်ပြန်ပြီးတော့မှ तू လည်းလိုက်ချုပ်မှာပဲ နော်အဲ့နာတိလိုက်ချုပ်မှာဒါမှသူချုပ်မှာလဲသူကဝေဒနာရက်လို့ရမှာလေသူတို့ကစေတသိက်ကအနည်းဆုံး9ပါးပါတော့မဟုတ်လားစုတုစိတ်တကယ်ရဲ့အနည်းဆုံးစေတသိက်9ပါးရဲ့ဘာသာဝေဒနာတင်ညာစေတနာဧကဂရဇီဝတိနေမရတိကရဘယ်နှမျိုးလဲဖတ်တံပါဘူးလားပါတဲ့ဝေဒနာလဲပါတယ်ခိုင်းဒါတော့သူတို့ကနောက်ဆုံးကြမှာချုပ်မှာသို့တော့ရန္တာဖြစ်တဲ့ချိန်မှာဖတ်တာတို့ဝေဒနာတို့ကခုနပြောသလိုမျိုးပုရိသင်ဘုရားဖြစ်တဲ့ဟာမျိုးကြီးတွေသူကမဖြစ်တော့ဘူးသူတဘာဝအရာပဲသူကနော်သူတို့ကြတော့နေသွားတာအဲ့တော့ကောင်းပြီ ဒီနေရာမှာအဲ့ဒါကိုပြောတာပါဖတ်တာနုညံ့လျင်ဒုက္ခဝေဒနာတဖြည်းဖြည်းချင်းယော့ကယော့လာပြီးဒုက္ခနေရာ၌ဘာဖြစ်လာလဲဒုက္ခဝေဒနာများပြောင်းလဲသွားပြီအဲ့ဒီစကားလေးကိုလည်းမှတ်ခဲ့ပါနော်ဒုက္ခဝေဒနာကနေဒုက္ခဝေဒနာကိုဘာဖြစ်တာလဲပြောင်းတယ်ဒါလည်းမှတ်တာ စကလုံးဟာတလုံးချင်းတလုံးချင်းမှာတရားဟောတဲ့အချိန်မှာအတိတ်ပဲအပြည့်အပြည့်ရှိပါတယ်နော်ဒုက္ခဝေဒနာဒုက္ခဝေဒနာကနေဒုက္ခကိုပြောင်းတယ်ဆိုရင်ဘာကိုတခါတည်းပြောသွားပြီးသားလဲ အနိစ္စဘာပြောရလဲအေးအဲ့ဒါလေးကိုတခါတည်းခေါင်းထဲမှာကပ်ပါသွားပြီနော်ဘာဖြစ်လို့လဲအောက်နားမှာလာတော့မှမရောက်အခုကတကြိုးပြောထားတာနော်အဲ့ဒီသဘောရှိတယ်အဲ့ဒီအပြောင်းကိုတရားရှုတဲ့ယောဂီကမမြင်သေးလို့ရှိရင်အနိစ္စမထင်သေးဘူးအေးမြင်ပြီဆိုရင်တော့အဲ့ဒီယောဂီကအနိစ္စအာတန်လာပြီပြောတာ ဒါပေမဲ့ယောဂီတွေယောဂီတွေကတယောက်နဲ့တယောက်မတူဘူးတချို့ကအနိစ္စအာတန်နဲ့တချို့ကဒုက္ခအာတန်နဲ့တချို့ကအနတ္တအာတန်နဲ့အေးသူတို့အာတန်ရာကိုပို့ပို့မြင်ပြီးရှုရင်းကနေနောက်ကျန်တဲ့နှစ်ပါးကပါသွားတာဒါကြောင့်မလို့တယောက်နဲ့တယောက်တော့မတူဘူးကောင်းပြီထိုဒုက္ခဝေဒနာတိလဲချမ်းသာမှုမထင်ရှားအောင်ငြိမ်သွားပြန်လျင်အဲကောင်းနေတာလေးနဲ့တဖြည်းဖြည်းတဖြည်းဖြည်းနဲ့အဲ့ဒီချိန်ကမှကောင်းလိုက်တာပေါ်လိုက်တာနူးညံ့လိုက်တာဟာကြွနေလိုက်တာလဲခန္ဓာကိုယ်ရဲ့ဖြစ်ပုံတို့ခံစားနေရတော့အဲ့ဒီချိန်ကကျတော့ဘာဖြစ်လဲဒုက္ခဖြစ်တယ် အဲ့ဒီလိုရှင်ရင်းကလည်းခန္ဓာကိုယ်ရဲ့ထီမှုသဘောတိမှုသဘောလှုပ်မှုသဘောရိပ်မှုသဘောအဲ့ဒီလိုတွေမထင်ရှားတဲ့အခါကျတော့ဒုက္ခရေလို့လည်းတခါခံစားလို့ရသေးလားမရပြန်ဒုက္ခဝိဒနာဘက်ကိုတခါခံလို့မရတော့ပောဟာဟာဖြစ်လာတာပောဟာဟာဖြစ်လာတာဆိုလိုတာဖတ်တာသဘောပို့ပို့ပို့ပို့နွညံ့သွားတဲ့အတွက်ဘာဖြစ်လို့လဲဆိုရင်ဒုက္ခဘက်ကိုလည်းမရောက်ဒုက္ခဘက်ကိုလည်းမထင်ရှားတော့ဘူးဆိုတဲ့အခါကျတော့ဒီနေရာဝေဒနာကမချုပ်ဘူးဆိုရင်ဘယ်သူလာရတော့မလဲဥပေက္ခလာတော့ဒါကြောင့်မလို့ အာဒုက္ခမတုခအာဒုက္ခမတုခဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဒါတော့ဒုက္ခဖြစ်ရင်လည်းထင်ရှားတယ်ဒုက္ခဖြစ်ရင်လည်းသူတို့နှစ်ခုတစ်ခုခုမှမထင်ရှားရင်ဒီကြားထဲမှာဥပေက္ခလာမယ်အဲအဲ့ဒါလို့မှတ်ထားမထင်ရှားတဲ့ဝေဒနာမှန်သမျှချုပ်လို့မဟုတ်ဘူးနုညံ့သွားလို့ဘသူလာနေလဲအဲ့ဒါမှတ်ထားဥပေက္ခလာနေတယ်ဒီအချိန်မှာဝေဒနာချုပ်နေတာမဟုတ်ဘူးเนาะကောင်းပြီ ဥပ္ပခါအစားထိုးပေါ်လာ၏ထိုဝေဒနာတစ်ခုစီတစ်ခုစီ၌လည်းအနေအလတ်အမြင့်ဆိုလိုတာသူရဲ့ degree ပြောတာနော်အဆင့်ခံစားမှုအဆင့်30ပြောင်းလဲနေ၏ထိုကြောင့်အာယုန်နှင့်ဓာရတို့တိုက်ဆိုင်လာ၍ပေါ်လာသမျှသောဝေဒနာတို့သည်တစ်ချိန်လုံးပြောင်းလဲနေ၍ဗါတယ်လေအနေဆသာဝေဒနာကိုဗာနဲ့ရှုအနေဆလိုမြောင်ရှုဒါလာတော့မအောင်ပါမမြဲသောအရာမှန်သမျှဆင်းရဲသောတရားဖြစ်၏ဘာဒုက္ခလဲဘာ ဒုက္ခလက္ခဏာကောင်းပြီစောစောလေးတော့ပြောတယ်ယရဏိဆန်တန်ဒုက္ခနော်မမြဲဘူးဆိုရင်ဘာဖြစ်ပြီလဲဆင်းရဲပြီလိုချင်စရာမကောင်းတော့ဘူးဒါဘုရားပြောတဲ့စကားလုံးနဲ့နောက်ကိုပြန်ပြန်ဆင့်နေတာမမြဲတဲ့အရာမှန်ရင်ဆင်းရဲပြီမကောင်းသောတရားသာ ဖြစ်၍ဒုက္ခသာဆိုလိုတာကတော့အနိစ္စအဲဒုက္ခကနေဒုက္ခပြောင်းလဲဒုက္ခနဲ့ဥပ္ပခပြောင်းလဲပြောင်းနေပြီဆိုရင်ဒီတရားဒီမြဲသလားမမြဲဘူးလားမမြဲရင်အနိစ္စအနိစ္စဆိုရင်ပြောမနေနဲ့တော့နောက်ကဒုက္ခအဲ့ဒါပြော ကောင်းပြီဒါကြောင့်မကောင်းသောအဲဆင်းရဲသောတရားသာမကောင်းသောတရားသာဖြစ်၍ဒုက္ခသာဖြစ်၏တဲ့ကောင်းပြီအောက်ကဟာက ဝေဒနာကိုตาရဆွဲလန်းပုံဒါလေးဖတ်ကြည့်ပါဦးတတ္တဝါတို့ ကောင်းပြီဝေဒနာပစ္စယတဏှာဝေဒနာပစ္စယတဏှာဝေဒနာရဲ့ခံစားမှုကြောင့်တဏှာဖြစ်တယ်တဲ့ဒါကြောင့်တဏှာကနေဘလို့ဆွဲလန်းတာလဲဆိုတော့တတ္တဝါတို့ဒုက္ခဝေဒနာကိုငါချမ်းသာဟုတဏှာဖြင့်ตายတတ်မိဆိုလိုတာကချမ်းသာမှုသဘောလေးစိတ်ကပဲဖြစ်စေရုပ်ကပဲဖြစ်စေကာယိကဒုက္ခပဲဖြစ်ဖြစ် စေတသိက်ကဒုက္ခပဲဖြစ်ဖြစ်တခုခုလေးစိတ်နဲ့ရုပ်တခုကခံစားပြီးဆိုရင်မပြောဘဲနဲ့ကောင်းလိုက်တာစိတ်ကအလိုလိုပေါက်မသွားဘူးလားပေါက်သွားတယ်နော်ဒီလိုချမ်းသာမျိုးလေးကကိုယ့်အတွက်လက်ခံနိုင်တယ်ချမ်းသာတယ်ဆိုရင်နောက်တစ်ခါလည်းပဲလာရင်ကြိုက်အောင်မှာဒါပြောတာကြိုက်အောင်မှာပဲတာယာတတ်မိဤဒုက္ခဝေဒနာကိုဥပ္ပခဝေဒနာကိုလည်းဆင်းရဲငြိမ့်နေသည့်အတွက်ဒုက္ခသဘောရှိနေတဲ့တာယာတတ်မိဒီနေရာမှာ အဒုက္ခမဒုက္ခပြောကြစို့နော်ဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူးဒါအဆိုရင်ဘာဖြစ်နေပြီလဲဥပေက္ခဒါတော့ဒုက္ခလည်းမဟုတ်ဘူးဒုက္ခလည်းမဟုတ်ဘူးဆိုတဲ့နေရာမှာဥပေက္ခဝေဒနာငြိမ်လွန်းလို့ဘယ်ဘက်ကမှမထင်ရှားဘူးလို့ပြောတာဒုက္ခနဲ့ဒုက္ခတော့ထိတွေ့မှုပတ်တာဖတ်တာသဘောတရား contact လောက်တာတိတ်ပြီးတော့ပြင်းပြင်းထန်ထန်ရှိတဲ့အတွက်သူကထင်ရှားတယ်ဥပေက္ခကဒီနှစ်ခုကြားမှာဖြစ်နေတာဒီနှစ်ခုကြားမှာဖြစ်တဲ့အခါကျတော့ဒါဝေဒနာချုပ်တာမဟုတ်ဘူးဘာဝေဒနာပေါ်နေတာလဲဆိုရင်ဥပေက္ခပေါ်တယ် ဒါတော့ဥပေက္ခကိုတကယ်လို့ဒုက္ခနဲ့ဒုက္ခနှစ်ခုကျဲမှာထဲကြဇရန်ဆိုရင်ဘယ်ဘက်ထက်မလဲအေး तू ကချမ်းသာတဲ့သဘောကိုယ်တာမထင်ရှားပေမဲ့ဒုက္ခဒုက္ခနှမျိုးလုံးမပေါ်တဲ့အချိန်ကမှငြိမ့်နေတယ်ငြိမ့်တဲ့အတွက်ကြောင့်မလို့ဘာပဲပြောပြောဒုက္ခဖြစ်နေတာနဲ့ဆိုင်ငြိမ့်နေတဲ့သဘောလေးဟာကောင်းသေးတယ်ဆိုရင်ဘယ်တဲ့တဲ့အေးဒုက္ခတဲ့အဲ့ဒါပြောတာဆိုတော့ထားပါတော့တရားထုတ်တဲ့ပုဂ္ဂိုလ်များနဲ့ပြောတာပဲပိုကောင်းပါတယ်လေ တရားထုတ်တဲ့ပုဂ္ဂိုလ်တွေကဒုက္ခဝေဒနာမကြက်ဘူးလူတိုင်းထင်ရှားတယ်ဒုက္ခဝေဒနာလေးဖြစ်ပြီဆိုရင်တသားသားနဲ့လိုချင်တယ်ပြန်ပြန်ပေါ်မလာလို့ကြိုးစားပြီးတော့အာအဲ့ဒါကြီးကိုအမျောနဲ့အားထုတ်တယ်နော်မှားတယ်တကယ်တော့အမျောမရှိအောင်အေးဒါတော့ကောင်းပြီတခါတလေမှာအခုနောက်ကပြောတဲ့ဥပ္ပခဝေဒနာရဲ့သဘောတရားအဲရင့်ကျက်တဲ့ယောဂီတွေမှာမကြမကြပေါ်တယ်နော်ခန္ဓာကိုယ်ရဲ့တွိတိခံစားမှုသဘောတွေစိတ်ရဲ့ရှုမှတ်မှုသဘောတွေကတခါတလေကြလို့ရှိရင်မထင်ရှားဘူးမထင်ရှားတဲ့ခါကျတော့ဘောဟာဟာလို့ဖြစ်နေတယ်သူတို့က ဒီဖြစ်တာပြစ်တာနော်ထွက်တာဝင်တာဖောင်းတာပိန်တာထိုင်တာထိတာဆိုတာကိုရှုနေတဲ့အချိန်ကမှဖတ်တာထင်ရှားတော့သူတို့စိတ်ထဲမှာအာရပါရနှစ်နှစ်ကာကာရှိတယ်အဲ့ဒီလိုကနေရှုမှတ်ပံများတဲ့ခါကျတော့ဒီအရှုကအာယဝတ္ထုတွေသဘောတည်ရှုမှတ်ပံများရင်ကြာလာရင်နှုတ်လာတဲ့သဘောရှိတယ်နှုတ်လာတဲ့ခါကျတော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ဒုက္ခဒုက္ခသဘောတွေရှေ့ပိုင်းမှာပြုံတွေ့တာကနေဒုက္ခသဘောဒုတိယအဆင့်ဝင်လာပြီဒုက္ခသဘောမှာကြိုက်တယ်ဒုက္ခသဘောကြိုက်ပြီးတော့ဒုက္ခသဘောတွေကနေပိုးပြီးတော့ အဲအားထုတ်မှုရင့်ကျက်တယ်ခံနိုင်မှုရင့်ကျက်လာတယ်ဒုက္ခဝိဒနာကိုသိခံနိုင်မှုအားပိုကောင်းတဲ့ခါကျတော့နောက်ပဲကျတော့ဒုက္ခတောင်းမှဟိုထင်ထင်ရှားရှားမဟုတ်တော့ဘဲနဲ့အဲ့ဒီလိုမျိုးပေါ့ပေါ့ပါပါဖြစ်ပြီးတော့ဘယ်ဘက်ကိုပြောရမှမသိဘာပြောရမှမသိတဲ့ဟာတွေကခဏခဏဖြစ်တယ်ဖြစ်တဲ့ခါကျတော့အဲဘာဖြစ်တယ်လို့မပြောနိုင်တော့လည်းပဲယောဂိစိတ်ထဲအဲ့ဒါလိုကျင်တတ်တယ်ကျင်တတ်တယ်ဆိုရင်ဒါလေးကဘာဖြစ်သွားတာလဲဒုက္ခဒုက္ခဆိုရင်ဘာလာမလဲလောဘလောဘလာ ဒါတော့ဥပ္ပခဝေဒနာမှာဘာလို့ရှိနေလဲဆိုရင်အမှန်ကတော့ဒုက္ခသဘောဆိုင်ရင်တော့လောဘဖြစ်တာစာမာကတော့ဒုက္ခဖြစ်ရင်လောဘဖြစ်မယ်နောက်ကဒုက္ခဖြစ်ရင်ဒေါသဒေါမနတာဖြစ်မယ်နောက်ကဥပ္ပခဖြစ်ရင်မောဟဖြစ်မယ်လို့ဆိုပေမဲ့ဒီနေရာမှာကြတော့ဥပ္ပခငြိမ့်သက်တာကိုယောဂီကကြိုက်သွားရင်ကြိုက်သွားပြီဆိုတာနဲ့တပြိုင်တည်းဥပ္ပခနောက်ကဘသူဝင်တော့မလဲလောဘဝင်ဖို့ရှိတယ်ဒါလေးတွေကနော်စဉ်းစားစရာစာနဲ့တစ်ခါတည်းလေးအကုန်လုံးကြီးမဟုတ်ဘူးဒါကြောင့်ဘာမှမသိရင်တော့မောဟ ဒါမဲ့တိပြီးတော့မှကြိတ်စရာကောင်းတာပဲမဆိုးပါဘူးဒါလေးကနာတာနဲ့ဇာန်တော့ဘာမှမသိတာလေးကနေတာထိုင်တာရှိတယ်ဆိုရင် तू စိတ်ကဘာဖြစ်လာပြီလဲအေးဒါလေးကြိုက်တယ် तू ဒုက္ခနဲ့ဇာန်တော့ तू ဒီဟိုမတိဒီမတိလေးပေါ့ဗျာဒါလေးဖြစ်တာကိုကြိုက်တယ်ဆိုရင် तू ကဒါဒုက္ခဆံပြီးဆိုတော့ဘာလာမလဲနောက်ကလောဘဖြစ်ပြီလို့ပြောတာအဲ့ဒါပြောတာကောင်းပြီဒုက္ခဝေဒနာကိုတော့တဲ့ gain ဝေဒနာမှရင်တဏှာဖြစ်မယ်ဆိုတော့ဒီနေရာမှာဒုက္ခဝေဒနာကြီးက ဘယ်လိုလုပ်တဏှာဖြစ်မလဲဆိုတာစဉ်းစားကြဖြစ်လို့ဒုက္ခဝေဒနာကိုတော့တက်ရိုက်အားဖြင့်အလိုမရှိတော့လဲငါကပင်ဆင်းရဲနေတယ်ဟုထင်မှတ်ပြီးမိမိကိုယ်အနေနဲ့ตาရနှစ်သက်နေပြန်ဤထပ်ဖတ်ပြမယ်ဒုက္ခဝေဒနာကိုတော့တက်ရိုက်အားဖြင့်အလိုမရှိတော့လဲလိုချင်လားဒါအထိတပတ်ငါကပင်ဆင်းရဲနေဤဟောခံစားသူဘယ်သူပေါ်လားငါပေါ်လာပြီ ဒါတော့ခံစားသူ ရှိလာပြီဆိုရင်ဝေဒကအတ္တအဲဝင်သွားပြီနော်ဝေဒကအတ္တဝင်သွားပြီအဲ့ဒီဝေဒကအတ္တဝင်တဲ့အကွက်ကလေးကိုပြောတာငါကပင်ခံစားနေတယ်ဆိုရင်ဆင်းရဲချမ်းသာနေဘာမှမဆိုင်တော့ဘူးကြိုက်တာလားဒုက္ခလားလားဒုက္ခလားလားဥပ္ပခလားလားငါလို့ခေါင်းတက်လိုက်တာနဲ့တပြိုင်တည်းဘာပါသွားပြီလဲအတ္တပါပြီအဲ့ဒါမှတ်ထားအတ္တပါတယ်ဆိုကြတဲ့ကတည်းလို့ဒီဝေဒနာဖြစ်တာကိုဘယ်သူခံစား ငါခံစားဖြစ်သွားပြီအဲ့ဒီအကွက်ကလေးကိုမျက်စိမလဲစင်းနဲ့ငါကပဲဟောဆင်းရဲနေရတယ်ဆိုတော့တကယ်ဖြစ်နေတာကဒုက္ခဖြစ်တယ်ပဲဆိုပါတော့ဒုက္ခဖြစ်တဲ့ထက်မှငါပါလားမပါဘူးမပါဘူးကြမ်းတမ်းတဲ့ဖတ်တာအတွေ့အထိနှစ်ခုကြောင့်မလို့ဆင်းရဲတဲ့ဒုက္ခဝေဒနာတွေဖြစ်စဉ်အစဉ်တန်းကြီးတာလျင်ဖြစ်ဤထိုဖြစ်စဉ်အစဉ်တန်းတဲ့ရုပ်ဝိထိတဲ့ဖြစ်စေနာဝိထိတဲ့ဖြစ်စေဒီ process ထဲမှာငါဆိုတာတစ်စက်ကမျှရှာလို့မရဘူး ရှာလို့ပင်မရတော့လည်းပဲခံစားသူယောဂီကငါကပင်ခံစားအီဟုခံစားအီဟုပြောခဲ့သည်ရှိသောထိုယောဂီသည်ဘာဝင်နေပါလဲဝေရကအတ္တဝင်နေဝေရကအတ္တဝင်နေဒါကြောင့်ငါကပင်ဆင်းရဲနေတယ်ဟုထင်မှတ်ပြီးထင်မှတ်တယ်လို့ပြောခြင်းဒီအစစ်ရှိလို့လားမရှိလို့လားမရှိလို့ဒါကြောင့်မိမိကိုအနေဖြင့်ခံစားသူကာရကအတ္တဝေရကအတ္တအနေဖြင့် နှစ်သက်သားရနေပြန်ဤဆိုတော့ဆိုလိုတာကဝေဒနာကိုယ်တာမကြိုက်တာငါဆိုတာလေးကတော့ရှိမနေဘူးလားကောင်းကျိုးဆိုးပြအကုန်လုံးငါခံစားတယ်ဆိုတဲ့အားလေးရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့တဲ့အေးမကောင်းမကောင်းတဲ့ဒုက္ခဝေဒနာကိုမကြိုက်တော့လည်းပဲငါဆိုတာလေးကတော့ तू ဘာဖြစ်နေလဲရှိနေတယ်ကြိုက်နေတယ်လက်ခံနေတယ်လို့ပြောတာခိုင်းဒါတော့ဒုက္ခကကောင်းလို့ဥပေက္ခကလည်းပဲဒုက္ခဒုက္ခမဟုတ်တော့လည်းပဲဒုက္ခနဲ့ဆိုင်ရင်ကောင်းသေးလို့ ဒုက္ခကြတော့ဝေဒနာကိုမကြိုက်တော့လည်းပဲခံစားနေရတာဒီပြင်ငါဆိုတော့ရှိတာလေအတ္တကိုငါဆိုတဲ့အာနဲ့ဘာဖြစ်နေလဲကြိုက်သုံးကြိုက်ပါသွားတယ်ကြိုက်သုံးကြိုက်နော်ဒုက္ခဆိုရင် ကောင်းလို့ကြိုက်ဥပေက္ခကြတော့လည်းပဲဒုက္ခနဲ့ဆိုင်ရင်ကောင်းလို့ကြိုက်ဒုက္ခကြပြန်တော့လည်းပဲငါကပင်ခံစားတယ်ဆိုပြန်တော့အတ္တပါတဲ့အတွက်ကြိုက်ဟောအကြိုက်လွတ်ရလားမလွတ်ဘူးဆိုလို့ရှိရင်ဝေဒနာပစ္စည်းဟာမဖြစ်နိုင်ဘူးလားဖြစ်နိုင်လေတော့တည်း ဟုတ်တယ်မလားလို့ဖြစ်တယ်ဒါကြောင့်မလို့ဒီနေရာမှာအောက်နာအောက်နာလေးမှာအောက်ကဟာကိုဆက်ပြီးတော့ဖတ်ကြည့်ပါပို့ပြီးတော့ထင်ရှားအောင်ဒုက္ခဝေဒနာကိုလည်း အဲ့ဒီမှာယထာပါဒါကအခုနကပြောတာကတော့ငါကောင်ပါနေတဲ့အနေနဲ့ကြိုက်တာပြောတာနော်ငါကောင်ကခံစားဆိုတဲ့အကြိုက်ဆိုတာအတ္တအတ္တပါလို့ကြိုက်တယ်လို့မှတ်ထားပါအခုပြောမှာကတော့ဒုက္ခရောက်ပါလေနဲ့ဘာလို့ကြိုက်တာလဲတဲ့ဒါပါတော့အောက်ကပါဠိတိုင်းပြောမယ်ဆိုရင်ဒုက္ခိဒုက္ခံပတ္ထိယတိဆိုတာလေးရှိတယ်ဒုက္ခဖြစ်ပြီဆိုရင်အဲ့ဒီဒုက္ခကနေပြီးတော့မှလွတ်ချင်တဲ့စိတ်မပေါ်ဘူးလားမြန်မြန်ပြောက်ပါစီမြန်မြန်လွတ်ပါစီမြန်မြန်အေးပါစီ အာအဲ့လိုစိတ်ကလေးကပေါ်နေတယ်ဆိုတော့နော်ဒုက္ခကိုပဲမကြိုက်တော့လည်းပဲနောင်ဒုက္ခဆုံးတဲ့အချိန်ကမှပေါ်လာမဲ့ဒုက္ခလေးကြတော့ तू ကမတောင်းတဘူးလားတောင်းတတာဘယ်သူတောင်းတတဏ္ဏတောင်းတတယ်ဆိုတာလိုချင်တာမဟုတ်လားတောင်းတတာတဏ္ဏလေခိုင်တော့ဒုက္ခဝေဒနာဖြစ်နေတဲ့အချိန်ကမှခံစားမှုဒီဒုက္ခမကောင်းတော့လည်းပဲဒုက္ခရဲ့အဆုံးမှာရလာမဲ့ဒုက္ခကြတော့ तू ကြိုက်နေတယ်ဒါကြောင့်မလို့ဒုက္ခပင်ဖြစ်တော့လဲတဏှာဝင်လျက်ပါလို့ပြောချင်တာဒုက္ခရောက်နေကြ ဒုက္ခဝေဒနာခံစားနေကြမှာလည်းပဲဒီဒုက္ခဝေဒနာလွတ်မြောက်လို့ဘယ်တော့မှမှချမ်းသာဒုက္ခကိုရောက်ပါမလဲဟုချမ်းသာဒုက္ခကို၎င်းနော်ချမ်းဒုက္ခဖြစ်မိအာယုံကို၎င်းဟောရောက်လာတဲ့ခါကျတော့အဲ့ဒီအာယုံတို့တခါတလေကြရင်နော်ဒါဒကမတယောက်ကယောဂီတယောက်ကရှောက်ပါတယ်ဥစဉ်ပေါ်မှာပြေတော့ငါပါအဲ့တော့ဒီပြီးတော့နာလို့ရှိရင်ဘုရားမခံစားလို့ရှိရင်မပြောင်းဘူးဗျာဟာဒါဆိုရင်ဘလို့နေလုံးဒကမကြီးဆိုတပြီးတော့ကောင်းတာလေးတွေကိုတွေးပြီးတော့အဲ့ဒါနဲ့အစားထိုး သူကောင်းတာဘာလဲဆိုတော့ကိုကမမေးရတော့တော့ကြာနားမထောင်ရဲတဲ့နေရာတွေဖြစ်နေမှာဆိုတော့ဩလို့အဲ့တော့ဘာတွေကောင်းတာလဲဆိုရင်တော့ကြာထွက်လာတာတွေကကိုနားမထောင်ရဲတာတွေဖြစ်မှာဆိုတာ ਨੇ အင်းဒါတော့ကြော်ပြီးတော့မေးတာပဲကောင်းပါတယ်လေဆိုတရားစစ်တဲ့ခါကျတခါတလေကြာနည်းနည်းအကင်းပါသေးတယ်ဒေရူကြီးဖြစ်ရင်လည်းကိုလည်းတော့ကြာကိုစကားနဲ့ကိုရှေ့တိုးရခဲ့နောက်ဆုံးရခဲ့ဖြစ်မှာဆိုလို့ तू ကအစားထိုးနေတယ်တဲ့ကဲဆိုတဲ့ခါကျတော့စိတ်ကူးပြောင်းလိုက်တာပြောတာစိတ်ကူးက तू replace လုပ်လိုက်တာနော် သူ့ကို attention ပေးရင်နားမယ်နာမယ်ဆိုတော့သူ့ attention မပေးဘဲနဲ့သူ့ ignore လုပ်ပြီးတော့မှကိုစိတ်ထဲမှာချမ်းသာတာလေးနဲ့စဉ်းစားလိုက်တဲ့အခါကျအာယုံကဟိုရောက်တယ်သူနာရတည်သေးလားအဲ့ဒါ तू ပြောတာအဲ့ဒါ तू ပြောတာเนาะအဲ့ဒါအမှန်ကတော့ဟို ignore လုပ်လို့ရပါတယ်မနိုင် ignore လုပ်လိုက်เนาะဟိုသူ့ကိုအာယုံမပေးတော့နဲ့ attention မပေးတော့နဲ့ဒါပေမဲ့ဆိုလိုရင်းကသူ့ကိုတော့အာယုံမပြုတော့နဲ့မမှတ်တော့ပဲနေတဲ့ နော်ထွေလဝင်လေးဖြစ်ဖြစ်ဖောင်းပိန်ဖြစ်ဖြစ်ထိတာတိတာတိဖြစ်ဖြစ်အဲ့ဒါကိုမှတ်လို့ပြောတာမူရင်းကမ္မထံကိုပြန်မှတ်မူလကမ္မထံပြန်သွားလို့ပြောတာသူကတော့လုံးဝ ignore ရှုပလိုက်ဥပ္ပခါရှုလိုက်တော့အာယုံနှလုံးမသွင်းနဲ့တော့လို့ပြောတာနော်ဒါကြောင့်သူအဲ့လိုပြင်ပေးရတယ်တို့ကြဘာကြဘာတွေမြတ်ချမ်းသာနေလဲလို့မမေးရဘူးကောင်းတာတွေပြောမှာဆိုလို့အဲအောက်ကလည်းတပုတ်ဖတ်လိုက်အောင်နောက်ဆုံးနော်ဝေဒနာကို Mm-hmm. right ဆိုရင်ကောင်းတာပေါ့ဗျာနော်အဲ့လိုလေးလေးမှတ်လိုက်တတဘဆိုတာမှတ်အပ်လို့ပြောတာဗမာလိုတော့မှတ်အပ်ဒီလိုမှတ်ထားပေါ့ဘုရားပြောတာဘယ်လိုမှတ်ထားမလဲဆိုရင်ယောတုခံဒုက္ခတောအတ္တဒုက္ခဝေဒနာကိုတော့တဲ့ဒုက္ခဝေဒနာဖြစ်မြင်အောင်ရှုပါတဲ့သူရဲ့အဓိပ္ပာယ်ကဒုက္ခမတ္တိခိတန်လာတော့ဒုက္ခဝေဒနာကြတော့တကယ်ကိုညှောက်ဆူးနေသလိုဒုက္ခကိုဒုက္ခတိုင်းနော်အဲ့ဒီလိုမျိုးပြန်ရှုတဲ့သဘောအဒုက္ခမတုခံတန်တန်အတ္တိခိနံအနိစ္စတော့အမတန်ငြိမ်သက်တဲ့ ဥပ္ပခာဝေဒနာကိုတော့တဲ့သူလည်းပဲမမြဲတဲ့သဘောအနေနဲ့ပြန်ပြီးတော့ရှုပါအဲ့ဒါလို့ရှုမယ်ဆိုလို့ရှိရင်ယောဂီဟာတဲ့ဒီဘဝမှာပဲကိလေသာအတော်ကင်းကွာရန်တာဖြစ်နိုင်ပါတယ်လို့မြတ်စွာဘုရားကတာယုတ္တနိကေဒီဝေဒနာတာယုတ်ထက်ကဓာတ်တပတ်သုံးမှာမြတ်စွာဘုရားဟောထားတယ်နော်ဟောတော့အဲ့ဒီနေရာမှာဝေဒနာကိုရှုခွင့်ထက်ကိုထည့်တော့မယ်ဆိုကြပါစို့အဲယောဂီတွေအလားသင်္นานသားတွေအဆင့်မြင့်လာပြီနော်အခုကအပေါ်တော့တင်လိုက်တာပဲ နော်အမြင်လွတ်လို့တော့ကြအောက်လို့အောက်ကိုမဆင်းတာပဲပြုတ်ကြနေတော့မတတ်နိုင်ဘူးဒုက္ခဝေဒနာသည် သူဖြစ်နေစေသူဖြစ်နေစေမှာချမ်းသာတော်လေတဲ့သူ့ကိုခံစားဖို့ရအောင်ရှာကြံခြင်းဟော ရှာကြံတဲ့အခိုက်အတန့်ပြောတာဒါလောလောဆယ်ပြောကြပါစို့ဗျာနော်ပြည်စုံလုံလောက်တဲ့နော်အဲလူလူဘဝလူလူလောကလူစည်းစိမ်လေးနဲ့စည်းစိမ်လို့မပြောတယ်လေလူရဲ့ standard နဲ့ပြောကြပါစို့ဒီနေ့ကနော် standard နဲ့နေနေအောင်လို့ဆိုတော့ပြည့်ပြည့်စုံစုံလေးမပူမပင်ရအောင်မကြောက်မကြအောင်ပြောကြတာမဟုတ်လား ငါတို့ကမချမ်းသာခြင်းနေပါမပူမပင်မကြောက်မကြနေရင်တော်ပါပြီဆိုတာဘာလဲဒါချမ်းသာပဲမပူမပင်မကြောက်မကြမှာတော့ဒါဘာလဲချမ်းသာပဲဒါအဲ့ဒီလိုချမ်းသာမျိုးကိုရအောင်ကိုအဲ့ဒီလိုဘွားလေး stable ဖြစ်အောင်နေနေအောင်လို့ကိုကလုံရကန်ရရှာဖွေရစုရဆောင်ရတယ်ဆိုတော့လုံကန်ရှာဖွေနေစေအချိန်မှာပင်ပန်းမှုလဲဗျာပင်ပန်းနေကာယကဒုက္ခရှိတယ် ကဲရမလားမရဘူးလားဘလို့လဲညာလို့လဲဟာလိန်ကြကောက်ကြကြစ်ကြတိုက်ကြတွန်းကြနေတယောက်နဲ့တယောက်အလုပ်တွေလုပ်နေကြရတယ်အဲ့ဒီလိုခံနေမှာကဲစိတ်တွေမဆင်းရဘူးလားဆင်းရတယ်အဲ့ဒီတော့ကာယိကဒုက္ခစိတ္တိကဒုက္ခတွေနဲ့ယဉ်နီးပြီးတော့မှရားတဲ့ခါကျတော့ရှာစဲမှာလဲဆင်းရဲဤဒါကိုပြောတာနော်အာထုတ်ပြခြင်းတို့၌လဲဆင်းရဲလာဤတခါတလေကျဒုက္ခမပေါ်တော့သူ့ပေါ်လာအောင်ကိုချမ်းသာပေါ်အောင်ဟောတော့မလားအာထုတ်ရသေးတာလေအဲ့ဒါမျိုးလေးတွေဒါတော့တခါတလေကျရင်ကြည်လေထမင်းစားတယ်နော်ဟာ ဓမင်းစားတော့ပော့ရှာစားနေတယ်ကွာဆိုတော့ဟာဟိုကလေးစားကြည့်လဲဘော့ဟာနေတယ်ဆိုတော့ဟင်းကကောင်းပါလိမ့်နဲ့သူကဘော့ဟာနေတယ်ဆိုတော့ငရုတ်သီးထားခဲ့တော့ဟာရှူးရှက်ရှက်နဲ့ဆက်လို့ကောင်းစားလဲစားပြီးတော့နှာနာရီယိုဟာမြေးတွေထွက်လာတယ်ပူတာကွာငရုတ်သီးကလည်းနဲ့အခုကျမှထားညီးတယ်စောစောသူပဲဘာဖြစ်လို့စားသူပဲပေါ့လို့ဆိုပြီးတော့စားတာလေစားပြီးကကျမှပူတယ်လို့ညီးတော့လဲသူပဲကဲစားပြီးပြန်တယ်ဒါလူတွေကဒါကြောင့်မလို့အပူမရှိရင်မနေတာဘူးဆိုတော့အဲ့ဒါစဉ်းစားကြည့် ။ဒါကြောင့်ပောဟာနေငွေတိထတာစားတယ်ဆိုတော့အပူလေးနေနေတော့ထမင်းစားလို့ဆွန်းစားလို့မကောင်းဘူးလား။အာစားလို့မိန်ထားပြီးတဲ့ခါရှူရှဲရှူရှဲနေ။ဩသူတို့ချမ်းသာဆိုတော့ရှူရှဲပြောတာကိုလို့။ဒါတော့ရှူရှဲဆိုတော့ဘေးကလူကြီးတော့မသက်မသာဖြစ်နေနိုင်တယ်ကြာမြေတယ်ယို့လို့။ဒါတော့အာထုတ်စဉ်ခါမှလည်းပဲဆင်းရဲတယ်ဆိုတာအဲ့ဒါပြောတာခင်ဗျားတို့ငရုတ်သီးစားပြီးတော့ငရုတ်သီးစားလိုက်ခါမှနေသာထိုင်သာလေးရှိတယ်ဆိုတော့ဒီဖြစ်စဉ်ကြီးကိုဘေးကနေကြည့်ရင်ကောင်းရဲ့လားမကောင်းဘူးဒါပေမဲ့ကျုပ်တို့ကကောင်းတယ် ခင်ဗျားတို့ကျုပ်တို့ကောင်းနေတာငရုတ်သီးမပါမစားဖြစ်ဘူးအဲ့ဒါပြောတာကောင်းပြီ၎င်းဒုက္ခကုံဆုံးသွားသောအခါ၌လည်းအကြည့်ကြမနေတော့ဖြစ်ထားပါတော့မိပြည့်စုံသောဘဝလေးနဲ့နေပြီးတော့မပြည့်မစုံဘဝနဲ့နေပြီးဆိုတဲ့ခါကျတော့ဟောလာပြီခုနဝိပရိနာမဒုက္ခနော်မရှိတဲ့ခါကျဒုက္ခပြန်ပေးပြန်တယ်တဲ့ဒါကြောင့်ဆင်းရဲရပြန်ထို့ကြောင့်ဒုက္ခဝေဒနာကိုဘလို့ရှုဒုက္ခလို့မြင်အောင်ရှုပါတဲ့အခုနေလေးကောင်းတာနော်ကုံသွားရင်မကောင်းတော့ဘူးဆင်းရဲမှာ ကြုံမြင်ထား ဒါကိုရှုမှတ်ထားဒါတော့ဒုက္ခဝေဒနာပေါ်တိုင်းနော်ဒုက္ခကိုရှု ပြည့်စုံမှုရှိတိုင်းမပြည့်စုံမှုကုံဆုံးမှုကိုကြိုရှုရှင်မှုရှင်တန်နေရမှုရှိတိုင်းတေမှုကိုရှုဒါကိုပြောတာအဖြစ်ရှုရင်အပြည့်ရှုပြောတာနော်တွေ့ကြုံဆုံကွဲအဲရကုံဖြစ်ဖြစ်တွေ့ကြုံဆုံကွဲမလွဲဒိဋ္ဌကမ္မထမ်းပဲတဲ့ဟုတ်တော့မလားရရင်ကုံပါပဲတွေ့တဲ့သူတွေမှန်သမျှလဲကွဲမှာပဲနော် အဲ့ဒါရကုံဖြစ်ဖြစ်တော့ရသမျှကုံပဲအဲအဲရကုံအဲရှင်သေးဖြစ်ဖြစ်ရှင်ရင်အသေးရှိမယ်အဖြစ်ရှိရင်အပြစ်ရှိမယ်နော်ရှင်သေးဖြစ်ဖြစ်ရကုံဆုံးကွဲရလာသမျှပစ္စည်းတွေလည်းကုံမယ်နော်အဲရှင်သေးဖြစ်ဖြစ်ရကုံဆုံးကွဲနော်ဟိုဆုံးတဲ့လူတွေမှန်သမျှလည်းဒီနေ့ကျရင်ကွဲကြမယ်အဲ့ဒါမှတ်ထားရှင်သေးဖြစ်ဖြစ် ရာကုံဆုံကွဲမလွဲဒိဋ္ဌကမ္မထံပဲလူတိုင်းမှာရှိတယ်ပြောတာဒါကိုဆင်ခြင်ထားနော်ကောင်းပြီဒါကိုပြောတာဒုက္ခကုံဆုံးသွားသောအခါနဲ့အကြီးအကျယ်မနေတတ်မထိုင်တတ်ဖြစ်ပြီးဆင်းရဲရပြန်၏ဒါကိုဆင်ခြင်ထားထို့ကြောင့်ဒုက္ခဝေဒနာကိုဒုက္ခလို့ရှုပါသူ့နောက်မှာဒါရှိတယ်လို့ရှုထားပြောတာကြိုးပြီးရှုထားနော်နောက်တစ်ခုကောင်းပြီဒုက္ခဝေဒနာကိုတော့ ဒါပြောစရာမလိုဘူးဆူးညောင်ဆူးသူလိုပဲတဲ့မခံတောင်နှိမ့်စစ်တတ်တဲ့ဆင်းရဲပဲဆိုတော့ဒုက္ခတော့ဒုက္ခတက်ရှုလိုက်ပေါ့ तू ကသူ့တဘာဝကိုတောက်တဲ့တောက်တဲ့အော်နေမှတော့ပြောင်းစရာမလိုတော့ဘူးဟုတ်တယ်မဟုတ်လားဒါလောက်ကြီးနာကျင်နေတာမှတော့ဟာချစ်စရာကောင်းလိုက်တာလိုချင်စရာကောင်းလိုက်တာငါနောက်ထပ်ပေးပါအောင်လို့ဘယ်သူမှတော့မတပါဘူးဟုတ်တယ်မဟုတ်လားမကောင်းပြီနောက်တစ်ခုမကောင်းမဆိုးဥပေက္ခဝရဏကိုကတည်ငြိမ်သည်ဟုဆိုရတော့လေမမြဲသောကြောင့်ရှားကြံအထုတ်ရသည့်သင်္ခါရဒုက္ခအနေအဖြင့်ရှုမြင်ရမည်ကောင်းပြီ ဒုက္ခနဲ့ဒုက္ခကတော့ကြမ်းတယ်ဆိုပါတော့ဥပိ္ပခဝရဏငြိမ့်တယ်ငြိမ့်တဲ့အခါကျတော့ယောဂီအတွက်ကစိတ်ထဲမှာဘာဖြစ်လဲလိုချင်တယ်လိုချင်တယ်ဒါပေမဲ့လည်းပဲတဲ့ဒီငြိမ့်ပါတယ်ဆိုတော့ဥပိ္ပခဝရဏကိုသူကငြိမ်နေတဲ့အခါကျတော့ဒုက္ခသဘောဆန်နေတယ်ဒုက္ခသဘောဆန်ပေမဲ့လည်းပဲဒီငြိမ်နေတဲ့အချိန်ဥပ္ပခဝေဒနာတွေအားကောင်းနေတဲ့အချိန်ကမှအတွင်းထဲကအဖြစ်ဖြစ်ကတော့မရှိဘူးလားရှိတယ်လေသူလည်းပဲဖြစ်ဖြစ်ဖြစ်ဖြစ်နဲ့သွားနေတာပဲဒါကြောင့်ဥပ္ပခဝေဒနာကသူ့ရဲ့သဘောအရာတော့သူကအကျမ်းဟို ဒုက္ခနဲ့ဒုက္ခကြားမှာတည်ငြိမ်နေလို့လို့ဆိုရပေမဲ့လည်းပဲသူ့ရဲ့သင်္ခါရသဘောအရကြည့်တဲ့အခါကျတော့ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဒီလိုသွားနေတာပြောတာဆိုတဲ့အခါကျတော့ကိုကပဲမသိတော့လဲဖြစ်နေတဲ့ဝေဒနာသည်မထင်ရှားလို့ဒါဟာဝေဒနာကိုမထင်ရှားတော့လဲပဲအတွင်းထဲကဥပိ္ပခာဆိုတဲ့ဝေဒနာသည်ဘာဖြစ်နေလဲသင်္ခါရဘာရှိနေလဲဖြစ်ဖြစ်ရှိတယ်ဆိုတော့သူ့ကိုတော့ဘယ်လိုရှုမလဲသင်္ခါရဒုက္ခအနေနဲ့ရှုတဲ့သင်္ခါရဒုက္ခဆိုတာဖြစ်ဖြစ်ပြောတာပါနော် မမြဲတဲ့အနေနဲ့ရှုဧကတုအမှန်တိုင်းရှုလျက်ဝေဒနာသဘောကိုပိုင်းခြားစွာသိမြင်နိုင်ပြီးယခုဘဝ၌ပင်အာသောကင်းကွာရဟနာဖြစ်နိုင်ကြောင်းဒါတာပါတုံနိုင်မြတ်စွာဘုရားဟောတော်မူခဲ့၏ဒါကြောင့်မလို့မိမိတို့မှာဝေဒနာကြောင့်မလို့တဏှာတွေမဖြစ်အောင်ဝေဒနာကြောင့်မလို့ဒေါသဒေါမနတာတွေမဖြစ်အောင်ဒုက္ခဝေဒနာလှိုင်းလှိုင်းပေါ်တဲ့အခါမှာဒုက္ခဝေဒနာဖြစ်မြင်အောင်ရှုထားပါဒုက္ခဝေဒနာကတော့ဘယ်သူမှမကြိုက်တဲ့အတွက်ကြောင့်အမတန်မှတော့ကြောက်စရာရွံ့စရာယွန်းစရာမုန်းစရာကောင်းတဲ့ဆူးညောက်ဆူးသလိုမျိုးဒုက္ခလို့မြင်အောင်ရှုပါ ဥပ္ပခာဝရဏကငြိမ်သက်တော်လည်းပဲเนาะသူလည်းပဲသင်္ခါရဒုက္ခအနေနဲ့ဖြစ်တဲ့အတွက်ကြောင့်သူကြတော့အနိစ္စလို့ရှုပါဒါကြောင့်မလို့ဒုက္ခကိုတော့ဒုက္ခလို့ရှုဒုက္ခကိုတော့ဒုက္ခအတိုင်းရှုဥပ္ပခာကိုတော့မမြဲတဲ့အနိစ္စလို့ရှုအဲ့ဒီလိုမျိုးမိမိတို့ရှုနိုင်မယ်ဆိုလို့ရှိရင်ယခုဘဝ၌ပဲမိမိတို့ကိုတန်တရားတွေကမထွတ်မြတ်အောင်နော်တုံနှောင်ထားတဲ့ကိလေသာအသောကင်းကွာလို့ရဟန္တာများဖြစ်နိုင်ကြပါလိမ့်မယ်တဲ့အားလုံးသောသင်္ဍသားများလည်းဤကဲ့သို့အတိညာတရားများပေါက်ပြီးတော့ ကိလေသာအသောကင်းကွာရန်တာမြတ်ဖြစ်နိုင်ကြပါစေကုန်တည်းကဲဤတို့ပြောဆိုကြအောင်နော်